ခရစ်တက်ကြတဲ့2012ခုနှစ်ဧပြီလ1ရက်နေ့တနင်္ဂနွေနေ့မဟာသမယတုတ်ထဲကကလဟဝိဝါဒတုတ်တံကိုဆက်လက်ပြီးတော့နာယူမှတ်သားလေ့လာသင်ကြားကြမှာဖြစ်ပါတယ်ဒါကြောင့်ကလဟဝိဝါဒတုတ်ရဲ့အကျဉ်းချုပ်မြန်မာပြန်ကိုတုတ်တံရဲ့အစမှာပေးထားတာလေးကိုဘုရားရှင်ကိုရမြတ်ကြီးနဲ့တကွာရန်တာ900တို့ညီညာစုဝေးရောက်ရှိနေတဲ့ မဟာဝံတော်ကြီးတွေကမြင်ကွင်းကိုအာယုံပြုပြီးတော့မှအဲ့ဒါလေးကိုပူဇော်ကြရအောင်နော်ပထမအမေကနေစပြီးတော့ခယံဖြစ်မှုမြင်ကွန်း

တစ်ခေါက်တစ်ခေါက်အဲ့လိုမြန်မာပြန်လေးတွေရွတ်ဖတ်ပူဇော်ရတယ်လည်းကောင်းပါတယ်ဟုတ်လားပြီးတော့ဒီနေ့ဦးဇင်းတို့ဂါထာနံပါတ်8အမေပု္ပ္ပာ၄ခုမြောက်အမေပု္ပ္ပာနဲ့ဒီနေ့စမယ်နော်ဒီတော့ဒီမှာတော့အမေပု္ပ္ပာကတော့တက္ကထာပဲသို့တော့အဖြေတွေကြတော့တချို့ကနှစ်ဂါထာတွဲတာရှိတယ်တက္ကထာတည်းလည်းရှိတယ်နှစ်ဂါထာသုံးဂါထာစသည်အဲ့လိုရှိတော့အဲတစ်ခေါက်စီပဲပူဇော်ကြတာပေါ့နော်ဒီနေ့ဂါထာနံပါတ်8 အမေပု္ပ္ပာ၄ခုမြောက်သရုတ်ထအမေဂါထာကိုပါဠိမြန်မာတစ်ခေါက်စီပဲပူဇော်ရအောင် ပြီးတော့နံပါတ်9စစ်တာပေါ့တာဒံအတတင်္စကုဒောနိဒာနာကိသမိန်အတန္တေနဘဝန္တိဟေတေဝိဘဝံဘဝံသာပိယမေတမတ္ထံဧတံမေပဗျုဟိယတောနိဒာနံ ဂေါရမနွယ်ဘွားမြတ်စွာဘုရားဒါယံအသောဒုက္ခသောမနတဝေဒနာတို့ သည်၎င်းမသာယာအသောဒုက္ခဒေါမနတဝေဒနာတို့ သည်၎င်းအဘယ်ကြောင့်ကြောင့်ဖြစ်ပါကုန်သနည်းအဘယ်ကြောင့်တရားများမဖြစ်ပေါ်လာမှထိုဝေဒနာတို့မဖြစ်ပေါ်ပဲရှိကြပါကုန်သနည်းပြည့်စဲခြင်းဟူသောဥစ္စေဒဒိဋ္ဌိ ဒီမြဲခြင်းဟူသောတတ္တဒိဋ္ဌိဤနှစ်ပါးသည်အဘယ်ကြောင့်ကြောင့်မဖြစ်ပါသနည်းဖြစ်ပါသနည်းဤကြောင့်တရားတို့ကိုလည်းကျွန်ုပ်အားကွဲကွဲပြားပြားဟောကြားတော်မူပါဒုတိယကထာဘဒ္ဒနိဒာနံတာတံအတာတံဖတ်တိအတန္တိနဘဝန္တိဟေတေဝိဘဝံဘဝံစာပိယမေတ္တမထံ ဧတံတေပပြုမိဣဒောနိဒာနံဒါယဘွေဒုက္ခသောမနတဝေဒနာသည်၎င်းမဒါယဘွေဒုက္ခဒေါမနတဝေဒနာသည်၎င်းအာယုံကိုတွေ့ထီသောဖတ်တာကြောင့်ဖြစ်၏ဖတ်တာမရှိလတ်သောဝါအာယုံကို မတွေ့ရလျင် ထိုဒါယဘွေမဒါယဘွေတို့သည်မဖြစ်ပါကုန် ပြတ်ဆဲခြင်းဟူသောဥစ္စေဒဒိဋ္ဌိဒီမြဲခြင်းဟူသောတတ္တဒဒိဋ္ဌိဤယုနှစ်ပါးသည်လည်းဖတ်တလျင်ကြောင်းရင်းရှိပါ၏ဥစ္စေဒဒိဋ္ဌိတတ္တဒဒိဋ္ဌိတို့၏အကြောင်းရင်းဖြစ်သော ထိုဖတ်တတရားကိုလည်းနေမိတာယုတ်ပွားသင်ဖရာအားပြတ်သားစွာဖြေကြအပ်ပါ၏ဒါကဒီနေ့အမင်းနေ့ဖြစ်ပေါ့နော် မေကွန်းအနေနဲ့သရုတ်ထမေကွန်းဒီသရုတ်ထမေကွန်းမှာစောစောလေးတုန်းကတစ်ခုနဲ့တစ်ခုဆက်ဆက်မှုရှိတယ်ဒါတော့ပြီးခဲ့တဲ့တတိယမေကွန်းတုန်းကဒီအမင်းနဲ့အဖြေကဒီသရုတ်ထမေကွန်းနဲ့လာပြီးတော့မှဆက်ဆက်နေတယ်ဒါကြောင့်အဲဒီဆက်ဆက်တော့သရုတ်ထမေကွန်းကြတော့ဒီတာယာပွဲမတာယာပွဲဟာဘာကြောင့်ဖြစ်တယ်လဲဆိုပြီးတော့ ဖန်ဆင်းထားတဲ့ဘုရားကနေပြီးစမေးတယ်ဒါတော့တာယာပွဲတာယာပွဲဒုက္ခဒေါမနတဝေဒနာသည်လည်းကောင်းမတာယာပွဲဖြစ်တဲ့ဒုက္ခဒေါမနတဝေဒနာသည်လည်းကောင်းဘာကြောင့်ဖြစ်တယ်လဲဒါတပိုင်းနော်ပြီးတော့အဘယ်အကြောင်းတရားများမဖြစ်ပေါ်မှတနည်းအဘယ်အကြောင်းတရားတွေချုပ်ငိမ့်သွားမှအဲ့ဒီဝေဒနာတွေလည်းချုပ်ငိမ့်ပါသလဲပြည့်စဲခြင်းဆိုတဲ့ဥစ္စေတဒိဋ္ဌိရယ်တည်မြဲခြင်းဆိုတဲ့တတ္တဒိဋ္ဌိရယ် အဲ့ဒီနှစ်ခုအဲ့ဒီဒိဋ္ဌိနှစ်ပါးဘာကြောင့်ဖြစ်တယ်လဲဒါတော့သူအကြောင်းတွေကိုမေးတာတဲ့တဲ့ပြောမယ်ဆိုရင်ဒုက္ခနဲ့ဒုက္ခဝေဒနာဘာကြောင့်ဖြစ်တယ်လဲဒါတခုဒုက္ခနဲ့ဒုက္ခဝေဒနာဆိုတာကဝေဒနာပဲမဟုတ်လားလို့ဆိုတော့အဲ့ဒီဝေဒနာဘလို့ချုပ်မလဲပြောတာဒုက္ခနဲ့ဒုက္ခဝေဒနာဘာကြောင့်ဖြစ်တယ်လဲဒါတခုနော်ပြီးတော့အဲ့ဒီဒုက္ခနဲ့ဒုက္ခဝေဒနာဟာဘလို့နည်းနည်းချုပ်မလဲ ဒါဒုတိယအမေးဖြစ်တာလည်းမေးတယ်ချုပ်တာလည်းမေးတယ်ပြီးတော့မှတန္တရာဒိဋ္ဌိနဲ့ဩစိတာဒိဋ္ဌိဘာကြောင့်ဖြစ်တယ်လဲဆိုပြီးတော့မှအဲ့ဒါမေးတယ်ဒါမေးကုန်ဒါတော့အဖြေမှာကြတော့ဖသနိဒာနတတအတတံတာယာဝေမတာယာဝေဒုက္ခဒုက္ခဆိုတဲ့ဝေဒနာတွေဒီဖသကြောင့်ဖြစ်တယ်ဆိုပြီးတော့မှမြတ်စွာဘုရားဖြေတယ်နော်ပဂတိဘုရားရှင်ပေါ့ဖသချုပ်ရင်ခုနဝေဒနာလည်းချုပ်မယ် ပြီးတော့ခုနတတ္တရဒိဋ္ဌိနဲ့ဥစ္စရဒိဋ္ဌိဆိုတာလည်းပဲအဲ့ဒီဖတ်တာကြောင့်ပဲဖြစ်တာလို့ဒါမြတ်စွာဘုရားဒါအမင်းနဲ့ဖြစ်ဒီလိုပြီးသွားတယ်ပေါ့နော်ဒါတော့ဒီနေရာမှာပြောဖို့တော့တိတ်တော့အခက်ခဲကြီးမဟုတ်ပါဘူးဆိုတော့ပြိဿကပြိဿသုံးဖို့ပါနဲ့တော်တော်လေးတော့ကြည်နေလောက်ပြီလို့ထင်တာပါပဲနော်ဒီမှာပြောချင်တာကဖတ်တာပြစ်စရာဝေဒနာကိုပြောတာပါပဲ ဒါတော့ဖတ်တပစ္စယဝေဒနာကိုပြောတယ်ဆိုတော့ဒီနေရာမှာပြောတာကဖတ်တနိဒာနတာတံအတ္တတံတာယာဘွယ်မတာယာဘွယ်ဒုက္ခနဲ့ဒုက္ခဝေဒနာသည်ဖတ်တကြောင့်ဖြစ်တယ်ပရိစ္ဆသမုပ္ပါမှာကြတော့ဖတ်တပစ္စယဝေဒနာနော်ဒါတော့ဝေဒနာဘာကြောင့်ဖြစ်ဖတ်တကြောင့်ဖြစ်ဒီဖတ်တချုပ်ရင်ဝေဒနာ ချုပ်ပြီပေါ့ဒါကိုပဲပြောရမှာပဲနောက် ပြီးတော့သတ္တရဒိဋ္ဌိဥစ္စရာဒိဋ္ဌိဒါကတော့နည်းနည်းစမ်းတယ်နော်သတ္တရဒိဋ္ဌိနဲ့ဥစ္စရာဒိဋ္ဌိကိုလည်းဘာကြောင့်ဖြစ်တယ်လဲဆိုရင်ဒီဖတ်တရှိလို့ဖြစ်တာပဲတဲ့အဲ့ဒါတော့နည်းနည်းစမ်းတယ်ကြားဘူးမှမထင်ဘူး ဒါတော့ဖတ်တာကြောင့်ဒီဒိဋ္ဌိနှစ်ပါးဖြစ်တယ်ဆိုတာကတော်တော်ရှားတယ်ဒီတုတ်တန်နဲ့မှလာတွေ့ရတယ်ဒါပေမဲ့ဒါကလည်းပဲဦးဇင်းတို့ဝိပဿနာဒါကထွက်လန်းနော်ထွက်လန်းဖြစ်တဲ့အတွက်ဒီအကျင့်စဉ်တွေဟာအမြဲတမ်းမှတ်တာဦးဇင်းတို့ဝိပဿနာတွေကိုမရောက်ဖက်နဲ့ဘယ်တော့မှဆုံးလို့မရအောင်နော်ဒါကလားဝိဝါဒဆိုတာကညင်းခုန်ခက်ရန်ဖြစ်မှုကိုဘယ်ပုံဘယ်နည်းနဲ့ပယ်တတ်မလဲလို့ပြောကြတဲ့ကတည်းလို့အနာဂတ်အဆင့်က အနာဂတ်အဆင့်လောက်ကိုမှမရောက်ရမရဘူးနော်အနာဂတ်နဲ့ရဟန္တာဒီနှစ်ဆင့်ပဲရှိတယ်ဆိုတော့မြတ်စွာဘုရားပြောမယ်ဆိုရင်ဒီမေကွန်းကိုပြန်ပြီးတော့အဖြေဖြေတိုင်းဖြေတိုင်းအဲ့ဒီကိုမရောက်ရအောင်ကိုပို့အောင်မဟုတ်စင်းတော့ပို့ကိုပို့ပေးရမယ်ဆိုတော့ဝိပဿနာမပိုင်မရကိုမရဘူးဇန်နဲ့တောင်းမရအောင်နော်တမာရီဒီဂျီုံဇန်လောက်နဲ့မရဘူးဒါတော့ဝိပဿနာပို့ပေးမှဖြစ်မှာဆိုတော့ပြောကြတဲ့ကတည်းလို့မိမိတို့ကအဲ့ဒါပြောတဲ့အခါမှာဒီ စကလုံးတွေထဲမှာအများနဲ့နောက်ကွယ်မှာဝိပဿနာကျင့်စဉ်တဲ့ကိုအာယုံပြုထားမှရတယ်။ဒါကြောင့်သတ္တဒိဋ္ဌိဩစိတဒိဋ္ဌိဘာကြောင့်ဖြစ်တယ်လဲဒီဖတ်တာကြောင့်ဖြစ်တယ်လို့မြတ်စွာဘုရားပဂတိဘုရားရှင်ကဖြေတယ်။ဒါကြောင့်ဦးဇင်းဒီမှာသူ့ရဲ့ဖွင့်ဆိုချက်တဲ့မာနိဒေတာမှာပို့လေးဖွင့်ဆိုတာလေးတွေရှိတယ်မနောက်မရှိဆိုတော့ဘုရားကြီးရဲ့အဲရှင်းပြတာလေးတွေအဲ့ဒါဦးဇင်းကနည်းနည်းလေးပြေအောင်လို့အောက်မှာပြန်ပြန်ပြီးတော့ပြန်ထက်ထားပါတယ် ဖတ်တာကြောင့်ဝေဒနာဖြစ်တယ်ဆိုတာကတော့ဒါကြားပူပြီးကြပါအလုံးသိပါတယ်ဒါတော့တတ္တဝါတို့ဤအာယုံကောင်းများနဲ့တွေ့ထိလျင်ချမ်းသာမှုဒုက္ခဖြစ်တယ်အာယုံဇိုးတွေနဲ့တွေ့ရင်ဆင်းရဲမှုဒုက္ခဖြစ်တယ်ဆိုတော့တွေ့ရင်ဆိုတာအဲ့ဒါဖတ်တာကိုပြောတာနော်မျက်စိနာနာလျှာကိုစိတ်လက်တူတူပါပဲထားပါတော့ဆိုတော့အပြင်ဘက်ကလာပြီးတော့ရှိနေတဲ့အာယုံနဲ့အတွင်းဘက်မှာရှိနေတဲ့ द्वार ပဒါရတွေဟာတိုက်ဆိုင်တဲ့အခါမှာဒီအပြင်ဘက်ကအာယုံကောင်းရင် အတွင်းကဒုက္ခဝေဒနာဖြစ်တယ်အပြင်ဘက်ကလာပြီးတော့တိုက်ဆိုင်တဲ့အာယုံမကောင်းရင်ဒုက္ခဖြစ်တယ်ဒါပါပဲကျင်းချင်းပြောရရင်ဒါတော့ဒုက္ခမှာကာယိကဒုက္ခရှိတယ်စေတသိက်ကဒုက္ခလို့စိတ်ကဒုက္ခရောက်တာရှိတယ်ချမ်းသာလည်းဒီတိုင်းပဲကိုယ်နဲ့ချမ်းသာတာရှိတယ်စိတ်နဲ့ချမ်းသာတာရှိတယ်နှမျိုးလုံးပဲဆိုင်တယ်ဒါတော့ဒီဒုက္ခဒုက္ခဝေဒနာတွေကိုဖြစ်အောင်လို့ဒီဆံရအာယုံနဲ့ထားပါတော့အာယုံကအာယုံကြီးပဲဆိုရင်လည်းမရသေးဘူး ဒေါရပဇာရကဒီဘက်မှာတတ်တတ်ရှိတယ်သူတို့နှစ်ခုကိုစစ်သွယ်ပြီးတဲ့လမ်းကြောင်းလိုတယ်စစ်သွယ်ရေးလမ်းကြောင်းဒါတော့အဲ့ဒီစစ်သွယ်ရေးလမ်းကြောင်းကဘာလဲဆိုရင်ဖတ်တာကိုပြောတာဒါတော့အာယုံကောင်းတာက အပြင်ဘက်မှာကောင်းတာဆိုတာအပြင်ဘက်မှာရှိတော့သူနဲ့စစ်သွယ်ခွင့်မရမချင်းနော်အစင်အတန်အနံ့အရသာအတွေ့အထိသည်အတွင်းမှာရှိတဲ့မျက်စိနာနာလျာကိုပတာရ၅မျိုးနဲ့မတွေ့မချင်းဆက်သွယ်မှုမရမချင်းဒုက္ခဒုက္ခဖြစ်ပါမလားမဖြစ်ဘူး ဒါတော့ဖြစ်ပြီခေဆိုရင်ဘာရှိထားပြီလဲဖတ်တာရှိနေပြီဒီနေ့ connection ရသွားပြီလို့ပြောတာနော်တီဗီတစ်ခုကိုဖွင့်လိုက်တယ်လေဒီယိုတစ်ခုကိုဖွင့်လိုက်တယ်ဆိုရင်အတန်မြည်လာရင်အယုတ်ထင်လာရင်ဒါဒီ receiver နဲ့ဟိုဘက်ကလွှတ်နေ station နဲ့ဘာဖြစ်နေပြီလဲ connection မိနေပြီဟုတ်တယ်မဟုတ်လားအတန်ထွက်တယ်အယုတ်ထွက်တယ်ဆိုကြတဲ့ကဒီလိုဒါ connection မိနေပြီပြောတာဆိုတော့ဦးဇင်းတို့ရှင်မှာဒါကြီးကဒီမှာ sense တယ်မရှိဘူးလားရှိတယ်ဦးဇင်းတို့ဟိုဘက်ကလာတဲ့အပြင်ဘက်ကအောင်လို့ဖမ်းနေတာ ဒီတဦးဇင်းတို့ကစဉ်းစားစဉ်းစားဆိုတာကိုယ်ခန္ဓာကိုယ်ကြီးစဉ်းစားကြည့်မဖမ်းဘူးလားခင်ဖမ်းတာပဲဦးဇင်းတို့ကဒီမှာရှိနေတဲ့အခုဒီနေ့ electronic ဒီစဉ်းစားတွေဆိုတာကကိုကဒီလောက်မြင့်မသွေးလို့နော်ကိုယ်ခန္ဓာကိုယ်ကစဉ်းစားတုံးကြီးတာမှတ်ထားလိုက်စဉ်းစားတုံးကြီးပဲလူတွေရဲ့စဉ်းစားကိုကြည့်ပြီးတော့ဒါတွေထွင်ကြတာပဲနော်ဆိုတော့တဘာဝကပင်မကောမှာရှိပြီးသားဆိုတော့လူတွေမှာဒီလိုဖမ်းတတ်တဲ့အတွင်းတက်ကဒီ အာယုန်တို့ကိုဖတ်တတ်တဲ့ဟာရှိနေတဲ့ခါကျတော့တကယ်လို့အာယုန်တို့ကိုထင်လို့ခံစားမှုဝေဒနာဖြစ်ပြီဆိုရင်တော့အဲ့ဒါဆက်သွယ်ရေးရနေပြီနော်ဦးဇင်းတို့ကမျက်လုံးနဲ့ဖမ်းတာရှိတယ်နားနဲ့ဖမ်းတာရှိတယ်နှာခေါင်းနဲ့ဖမ်းတာရှိတယ်ရှားနဲ့ဖမ်းတာရှိတယ်ခန္ဓာကိုယ်နဲ့ဖမ်းတာရှိတယ်တခုခုနဲ့လာဖမ်းလိမ့်မယ်ဒါတော့သူ့ဆိုင်ရာဆိုင်ရာချင်းတိုက်ဆိုင်ပြီဆိုရင်တော့မျက်လုံးနဲ့မိတဲ့အချိန်မှာအယုတ်တွေ့ရမယ်နားနဲ့မိတဲ့အချိန်မှာအတန်ကြားတယ်နှာခေါင်းနဲ့မိတဲ့အချိန်အနံ့သိတယ်ရှားနဲ့ထိတဲ့အချိန်အရသာသိတယ် ခန္ဓာကိုယ်နဲ့ထိတဲ့အချိန်မှာကြမ်းနာနုတာချောတာမာတာပြော့တာအကုန်သိတယ်ပူတာအေးတာသိတယ်ဆိုတော့တခုခုနဲ့ဖမ်းနေတာဆိုတော့ပူတာအေးတာကောင်းတာချောတာမာတာနန္နာမွေးတာစသည်သိပြီဆိုရင်အဲ့ဒါဒီဘက်ကနေဟိုဘက်ကနေဆက်သွယ်လို့မိနေပြီအဲ့ဒီမိနေတာလေးကိုဖတ်တာခေါ်တယ်နော်တွေ့သွားပြီဒါကြောင့်မြင်တွေ့ဆိုပြီးတော့စကလုံးလေးကိုနောက်ကထည့်တယ်မြင်တာကမျက်လုံးကပသာရနဲ့မြင်ပြီးတိတိကျကျအာယုံကိုဆုံးဖြတ်လို့ရတာကတွေ့သွားတာ နော်တခါတလေကြားလို့ရှိရင်နားကနော်ညော်ရင်းဖြစ်တယ်ဘာဖြစ်ဖရာမီ excuse me ဘာလို့ပြောလဲမမိသေးဘူးဟုတ်တယ် attention မပေးရင်လည်းမသိဘူးဟုတ်တော့မဟုတ်လားဟိုဘက်ကပြောတဲ့အတန်မပြီးရင်လည်းမသိဘူးတိုးရင်လည်းမသိဘူးဆိုတော့ဒီကစင်စာမိရလားကောင်းကောင်းမမိဘူးလေလေတို့ wave တွေမမိတော့ပြတ်တော့ပြတ်တော့ပြတ်တော့တော့မဖြစ်ဘူးလားဒီအတိုင်းပဲဒီမှာဖမ်းနေတဲ့စင်စာတွေမမိရင်လည်းပဲမသိမသိတော့ထပ်ပြောပါဦး ခွင့်ပြုပါစသည်မလွတ်ဘူးလားမလွတ်တော့မတွေ့သေးဘူးဟိုဘက်ကအတန်နဲ့ဒီပသားတာနဲ့တေးသေးချာချာမတွေ့ရတဲ့အတွက်ကြောင့်ဦးဇုံကထပ်ပြောပါဦးလောက်ပါအောင်လို့ပြောရတာတေးသေးချာချာတွေ့သွားပြီဒီကောင်ငါ့ကိုဗာလဲခိုင်းတာလားချီးမွမ်းနေတာလားကဲနေတာလားဆဲနေတာလားတီလဲတီရောအဲ့ဒီမှာအာခမရဗျာခမရလောက်တော်တယ်လို့မတွေ့ဘူးပါဘူးခမရမှာချောမှာချောလှမှာလှကြားလဲကြားလိုက်ရောဘယ်လိုနေလဲဟုတ်လဲဟုတ်ဖက်နေလို့မပြောပါဘူးသူများမှန်တာပြောနေပါစေ မှန်တော့လည်းငြင်းခံလိုက်တာပေါ့ဟုတ်လားဒီလိုသဘောမကျဘူးလားအဲတွေးသွားပြီလေဒီမှာနားကတစ်ဆင့်ဝင်သွားပြီဆက်သွေးလည်းရရောစိတ်တဲ့သဘောတွေကြားအာတခါကိုမကြိုက်တာတွေလည်းပြောလို့ရချစ်ချင်းတန်းတိတာပဲခါတယ်စိတ်ထဲကတခါတော့ပြတော့ခန္ဓာကိုယ်တွေတုံးလာတယ်ဆဲမလီထမရင်ခံကောင်းဟုတ်တော့မဟုတ်လားမိပြီလေအဲ့ဒါသောတာတန်ဖတ်တာခေါ်တယ်နော်မျက်စိကမြင်လို့ထွေလွှသွားတာကစက္ခုတန်ဖတ်တာနားကကြားလို့တွေးသွားတာကသောတာတန်ဖတ်တာဒီလူဘာပြောတယ်ဆိုတော့သိသွားတာ အဲ့လိုမျိုး connection လုပ်ပေးတာဒါတော့ကြားလို့ကောင်းတာမကောင်းတာကြိုက်တာမကြိုက်တာဒီဟောဘက်နဲ့ဒီဘက်ဆက်သွယ်လို့ဆက်သွယ်လို့မိသွားလို့ဖြစ်တာမမိရင်မဖြစ်ဘူးအဲ့ဒါကိုပြောတာဒါကြောင့်ကောင်းခြင်းမကောင်းခြင်းဘသူကြောင့်ဖြစ်ဖတ်တာကြောင့်ဖြစ်ကောင်းတာမကောင်းတာကဒုက္ခနဲ့ဒုက္ခမဟုတ်လားဒါတော့ဒီဝေဒနာဘသူကြောင့်ဖြစ်ဖတ်တာကြောင့်ဖြစ်ဖတ်တာဆိုတာကိုဦးဇင်းတို့ကသိတာဖတ်တာတော့ဒူလူကြီးသွားထိမှဖတ်တာထင်တာမဟုတ်ဘူးဆက်သွယ်ပေးတယ်လို့မှတ်ထား အင်္ဂလိပ်လိုပိုကောင်းတယ်အဲ့ဒါကြတော့ပိုနားလေလို့လဲ contact လို့ပြန်တယ်သူ့ကို contact ဆိုတာဒါဆက်သွယ်ပေးတာမဟုတ်လားလို့ connection ပေါ့ဗျာဆက်သွယ်ပေးတယ်အဲ့ဒါလေးကြတော့တစ်ခါကျတော့သူတို့ရဲ့ဘာသာပြန်တာလေးကပိုကောင်းတယ်တစ်ခါတလေကြတော့လည်းမကောင်းဘူးဓမ္မဆိုတဲ့ဟာဆိုရှာလို့ကိုမရအောင်ဓမ္မယုံဆိုတဲ့ဟာကိုဘယ်အင်္ဂလိပ်စကားလုံးမှမမိဘူးအဲ့ဒါနောက်နောက်ပိုင်းကျတော့ဟိုဘုန်းကြီးတွေက scholar တွေကဓမ္မအာယုံဓမ္မအာယုံပဲပြန်သုံးကြတယ်နော်အဲ့ဒါကြောင့်ဟိုသူ့ရဲ့စကားလုံးကာဘာဖြစ်တာ equivalent ဖြစ်တာမရှိလို့ အဲ့တော့ထားပါတော့ဒီနေရာမှာဖတ်တာဆိုတာလေးကတော့အင်္ဂလိပ်လိုပိုကောင်းတယ်ဒါတော့ဟိုဘက်ကအာယုံနဲ့ဒီဘက်ကဦးဇင်းတို့စင်စာတုံးကြီးနဲ့ဆက်သွယ်ပေးတာပတာရပဲဘာဖတ်တာပဲအဲ့ဒီဖတ်တာကြောင့်အခုနာကဝေဒနာဖြစ်တယ်လို့ပြောချင်တာဒါတော့ကောင်းပြီဒါတော့ဒီလူတွေမှာဒီအာယုံနဲ့ပေါင်းစုံမိပြီဆိုလို့ရှိရင်တော့အာယုံနဲ့ပတာရ द्वार ပေါင်းစုံမိပြီဆိုရင်တော့ဒုက္ခနဲ့ဒုက္ခဆိုတာဖြစ်ပါတယ်ဒါတော့ဒုက္ခဒုက္ခဝေဒနာကောင်းမကောင်းခံစားဖို့အတွက်ကို ဘသူလိုစေလဲဆိုရင်ဆက်သွယ်ရေးလိုတယ်အဲ့ဆက်သွယ်ရေးဒီဖတ်တာပဲအဲ့ဒါတော့ကောင်းပြီဒုက္ခနဲ့ဒုက္ခဝေဒနာတွေဘာကြောင့်ဖြစ်တယ်လဲဆိုရင်ဖတ်တာကြောင့်ဖြစ်တယ်ဆိုတာလေးကိုပြောတာကောင်းပြီဒီနေရာမှာတော့ဒုက္ခနဲ့ဒုက္ခကိုပဲပြောတယ်ဒါတော့ဥပ္ပခါတွေလည်းဖြစ်တာရှိတာပဲเนาะတိတ်ပြီးတော့တိမ်မွေ့တယ်သူကတိဖို့ခက်တယ်ဒါတော့ဥပ္ပခါကြတော့ဘယ်ထက်ထက်မလဲဆိုရင်စောစောလေးတုန်းကဦးဇင်းတို့ကာထာနံပါတ်6မှာထင်တယ်ပါခဲ့ပြီးသားကာထာနံပါတ်6တုန်းက သူကထဲ့ခဲ့ပြီးသားရှိတယ်ဟုတ်တယ်တတန်အတ္တတန်ရမဟုလောကေဆိုတာအဲ့ဒီတော့ကဒုက္ခနဲ့ဒုက္ခပဲယူတော့ဥပ္ပခါမယူဘူးနော်ဒါတော့ဒီနေရာမှာတော့ဥပ္ပခါပဲထည့်ဆိုတကယ်ဆိုဥပ္ပခါလဲပါတဲ့နယ်ပေါ့နော်ဥပ္ပခါပါရင်ဘယ်လိုထည့်မလဲဆိုတော့ဦးဇုံတို့ဝိသုဒ္ဓိမေမှာပြောထားတာလေဒီခုရှိတယ်ဥပ္ပခါကနှစ်ချမ်းခွဲလို့ရတယ်နော်ကုသိုလ်ကြောင့်ဖြစ်တဲ့ဥပ္ပခါနဲ့အကုသိုလ်ကြောင့်ဖြစ်တဲ့ဥပ္ပခါဒုက္ခကြောင့်ဖြစ်တဲ့ဥပ္ပခါနဲ့ဒုက္ခကြောင့်ဖြစ်တဲ့ဥပ္ပခါလို့ပြောခြင်းပြောပေါ့ဗျာ ဒါတော့ကောင်းတဲ့ဥပေက္ခာနဲ့မကောင်းတဲ့ဥပေက္ခာတင်းကြိုတင်ပြီးလို့ရှိရင်သိမှာပေါ့အဟိတ်စိတ်ထဲမှာနော်အာကုတလဥပေ9ပါးရှိတယ်အာဟိကုတလဥပေက10ပါးရှိတယ်ဆိုတော့အပေါ်မှာလဲစေခုသောတာခန္ဓာဇေဝကာယအောက်မှာလဲစေခုသောတာခန္ဓာဇေဝကာယအာကုသိုလ်နဲ့ပတ်သက်တဲ့မကောင်းတာတွေဆိုလို့ရှိရင်အပေါ်ကအာကုသိုလ်ရဲ့အကျိုးဖြစ်တဲ့စေခုသောတာခန္ဓာဇေဝကာယအဲ့ဒီစိတ်တွေအကုန်လုံးကဥပေက္ခဝေဒနာအံကာယမပါဘူးပေါ့လေအဲစေခုသောတာခန္ဓာဇေဝကာယ အဲ့ဒီဟာတွေအကုန်လုံးကသူဥပ္ပခဝေဒနာတွေနော်စကုသောတာကဏ္ဍဇေဝကာယကောင်းတယ်ဆိုရင်အောက်ဘက်ကကုသလဟုပဲအကျိုးကုသရဲ့အကျိုးနဲ့သွားတာဒါတော့ကောင်းပြီမကောင်းတဲ့အာယုန်တွေနဲ့တွေ့ကြမယ်ဆိုရင်အဲ့ဒီဥပ္ပခသဘောကိုဒုက္ခတဲ့ထဲလေတဲ့ကောင်းတဲ့သဘောကြတော့ငြိမ့်နေတာငြိမ့်နေတာကောင်းဥပ္ပခပဏ္ဏတန်တတဒုက္ခမိတ်ဆိုတာဗာတိတာဆိုတာဥပ္ပခသဘောကောင်းတဲ့ဥပ္ပခသဘောလေးကြတော့ငြိမ့်နေတာဖြစ်တဲ့အတွက်ကြောင့်မလို့ ဒုက္ခနဲ့အလားတူလို့ဒုက္ခတွေကိုထက်လိုက်ဆိုပြီးတော့ကောင်းတဲ့ဟာကိုဒုက္ခအုပ်စုကိုထက်မကောင်းတဲ့ဥပ္ပခသဘောကြတော့ဒုက္ခအုပ်စုကိုထက်လိုက်ပါတဲ့အဲ့ဒါလို့မဆီဆရာတော်ဘုရားကြီးကအဲ့လိုခွဲခြားပြတယ်နော်ဒါကတော့တကယ်ပညာရှင်တွေတော်တော်လေးလင်းနေသွားပါပြီဒီလောက်ပဲထားကြပါစို့ကောင်းပြီဒုတိယဖြစ်တယ်တတ္တဒဒိဋ္ဌိနဲ့ဩစေရာဒိဋ္ဌိကိုလည်းဒီဖတ်တာကပဲဖြစ်တယ်တဲ့ဒီဖတ်တာကြောင့်ပဲဖြစ်တယ်တဲ့ဒါကြောင့်ကောင်းပြီတတ္တဝါများဟာ နော်ဘယ်တော့မှမသေးမပြစ်ဖက်နဲ့တဘွားနဲ့တဘွားပြောင်းလဲပြီးတော့တည်မြဲနေတယ်ဆိုတော့ဒီတတ္တရဒိဋ္ဌိအယူကလည်းဖတ်တာကြောင့်ဖြစ်တယ်တည်ပြီးရင်ပြတ်တယ်ပြီးပြီးချုပ်ပြီးငြိမ့်ပြီးအဆုံးရောက်ပြီးဆိုပြီးတော့ယူတဲ့ဥစ္စေရဒိဋ္ဌိကလည်းဒီဖတ်တာကြောင့်ပဲဖြစ်တယ်တဲ့ဒါတော့ဒီနေရာမှာကတော့နန်စိတ်နဲ့တွေ့ထိတဲ့သိရတဲ့သဘောမျိုးကိုယူမှဖြစ်မယ်နော်ပို့ပြီးတော့ဦးဇင်းတို့ဒီဝိပဿနာရှုတဲ့အခါမှာတချို့ကအဖြစ်ကိုပဲရှုတယ် တွေ့တယ်တချို့ကအပြစ်ကိုပဲတွေ့တယ်ဒါတော့ဇန်စိတ်တွေလောက်ထိတက်သွားပြီပဲဆိုကြပါစို့ဗျာမြင့်သွားပါပြီသို့တော်လည်းပဲတချို့ကအပြစ်ကိုကြီးပဲတွေ့နေတယ်နော်ပြန်ဖြစ်လာတာမတွေ့ဘူးဟောဟောအပြစ်ကိုကြီးပဲတွေ့ပြီးအဖြစ်ကိုမတွေ့ဘူးတချို့အဖြစ်ကိုကြီးပဲတွေ့တယ်အပြစ်ကိုမတွေ့ဘူးတခြားမဲ့မိတယ်ဆိုပါတော့ဒါတော့ဟောပြန်ပြန်ပြီးတော့ဖြစ်ပြီးရင်ပြန်ပြန်ပေါ်လာတဲ့အသက်အသက်ကို တွေ့တဲ့ပုံကိုကြတော့ဩဒီရုပ်တရားတွေကစစ်တိုက်စစ်တိုက်စစ်တိုက်ရှိနေတာပဲ ချုပ်မသွားဘူးပြတ်မသွားဘူးရပ်မသွားဘူးရံမသွားဘူးဆိုတာဒါကြီးကစက်တိုက်တီးတယ်ဆိုပြီးတော့ယူဆပြီးတဲ့အခါကျတော့ဒါကိုမြင်တွေ့လိုက်တဲ့အချိန်ခါမှာဉာဏ်နဲ့တွေ့လိုက်တဲ့အချိန်ခါမှာဒီရုပ်တရက်ဖြစ်စဉ်အတန်းကြီးကိုသာမြင်ပြီးချုပ်သွားတာကိုမတွေ့တဲ့အတွက်တတ္တတအဲ့ဒီမှာဖြစ်တာတတ္တတအဲ့ဒီမှာဖြစ်တာချုပ်တော့မချုပ်ဘူးရုပ်လည်းပဲစက်တိုက်ဖြစ်ရင်ပဲနာမ်လည်းပဲပေါ်ပေါ်လာတယ်စက်တိုက်ဖြစ်ရင်ပဲဆိုတော့ဒါကြီးကသေရင်လည်းပဲနော် ဖြစ်အောင်ပါပဲဆိုပြီးတော့တခါပြန်ပြီးတော့ဟောဘက်ကိုလည်းဆက်ယူသွားတာဆိုတော့ယုံနာနေမှာနော်အဖြစ်ကိုမတွေ့အပြစ်ကိုသာ တွေ့တဲ့ပုံကိုယ်သည်တတ္တရာဒိဋ္ဌိဖြစ်တတ်တယ်ဇန်နေပါရရပြီလို့နော်ပြန်ပြီးတော့ဘဝဖြစ်လာတာတွေ့ပြီးတော့မှဘဝနော်ချုပ်ငိမ့်သွားတာမျိုးကိုငိမ့်ဟိုတဲ့ကိုမတွေ့တဲ့ပုံကိုများကလည်းဥတတ္တရာဒိဋ္ဌိဖြစ်တတ်တယ်ဥစေရာဒိဋ္ဌိသမားကြတော့သူကနော်ပြက်ပြီးရင်နောက်ထပ်ပေါ်လာတာမတွေ့တော့ပေါ်လာတာမတွေ့တော့တဲ့ခါကျတော့ဒါပြက်ပြီးရင်ပြီးပြီ နော်ပြတ်ပြီးရင်ပြီးပြီဒါမရှိတော့ပါလားဒါဆိုလို့ရှိရင်ဒီဘဝဟာဒါအင်းဒါပဲနဲ့တူတယ်ဆိုပြီးတော့မှသူတို့ကသူတို့မြင်တာကိုအောက်ချစ်ချပြီးတော့အုပ်စေတာဖြစ်သွားတာနော်ဇာနေပါတယ်ရတဲ့ပုံကိုယ်တွေကလည်းဒီတိုင်းပဲသူတို့အဲနောက်ထပ်ပြန်ပြီးတော့ပေါ်လာတာမတွေ့ဘူးဘဝပြန်ဖြစ်တာမတွေ့ဘူးမတွေ့တော့သူတို့မြင်တဲ့လောက်နဲ့သူတို့ကောက်ချစ်ချတော့အဲ့ဒီမှာဒီတွေ့မြင်သွားတာကိုဇန်သမာတိနဲ့လည်းအိဋ္ဌိပတ်တွေနဲ့လည်းတွေ့နိုင်တယ်ဝိပဿနာရှုရင်လည်းတွေ့နိုင်သေးတာပဲ ဒါပေမဲ့ဝိပဿနာရှုတယ်လို့ပြောရတာတော့တိတ်တော့မကောင်းဘူးပေါ့နော်ဝိပဿနာတကယ်စစ်စစ်မှန်မှန်ဖြစ်ရင်တော့သို့သောဝိပဿနာအစစ်မဖြစ်ဖဲနဲ့ဒီတန်ရိုးရိုးတွေ့ရင်ဖြစ်နိုင်တယ်။ဘာဖြစ်လို့လဲဆိုတော့ဝိပဿနာဉာဏ်ဆိုတာကအရိယာဉာဏ်မဟုတ်တဲ့အတွက်ကြောင့်မလို့ကောက်ချစ်ချတာတွေအများကြီးရှိတယ်။ဟိုမှားနိုင်တာအများကြီးရှိတယ်။ဒီအတွက်ကြောင့်တတ္တဒဒိဋ္ဌိဆိုတာလည်းပဲဒီဖတ်တာလေးကသူမြင်တဲ့အပိုင်းလေးနဲ့ဆက်သွယ်မိတဲ့မြင်လိုက်တဲ့အပိုင်းလေးကိုဖတ်တာဆိုတာတွေ့သိလိုက်တာပြောတာ။တွေ့ပြီးသိလိုက်တာသိအောင်လို့ မြင်တွေ့လိုက်တဲ့အရာလေးနဲ့သိလိုက်တဲ့ဒီကမနှောပဲဆိုပါတော့ဒါလေးနဲ့ဆက်သွယ်ပေးတာဆက်သွယ်မှုရလို့တီခွင်ရလို့သူကတတ္တတာဖြစ်တယ်။ဥစ္စေရကလည်းဒီတိုင်းပဲပျောက်သွားပြက်သွားတဲ့အရာနဲ့သူတွေ့လိုက်တဲ့အရာလေးနဲ့ဆက်သွယ်မှုရတဲ့အတွက်ဒါတော့ဘဝဒီနာဒါပဲနဲ့တူတယ်။နောက်မရှိတော့ဘူးနဲ့တူတယ်။ပြက်ပြီးနဲ့တူတယ်ဆိုပြီးတော့သူတို့ကအဲ့ဒီပြက်ဆဲဝါဒကိုဖြစ်သွားတာ။ဒါတော့တတ္တတာဒိဋ္ဌိဥစ္စေရဒိဋ္ဌိဆိုတာလည်းဘာကြောင့်ဖြစ်တယ်လဲဆိုရင်ဒါလေးကိုတွေ့သိလိုက်လို့ ဖြစ်သွားတာအဲ့တွေ့တိတာဒီထတ္တပဲအဲ့ဒါပြောတာဒါကြောင့်တတ္တဒဒိဋ္ဌိနဲ့ဥစ္စဒဒိဋ္ဌိလည်းဘာကြောင့်မလို့ဖြစ်တယ်လဲဆိုရင်ဒီဖတ်တာပဲသို့တော့ဖတ်တာကဒီနေရာမှာမနောဆိုတဲ့အတိစိတ်နဲ့ဖြစ်ရတာမနောအတိထဲမှာလည်းပဲဒီဖတ်တာပါတယ်ဒါကြောင့်အဘိဓမ္မာအခြေခံရှိရင်စဉ်းစားကြည့်လိုက်ဦးဇင်းတို့အဘိဓမ္မာစိတ်တလုံးပေါ်လာတယ်ဆိုပါတော့စက္ကုဝိညာဉ်စိတ်ဖြစ်မယ် စိတ်ကဝိညာဉ်ဆိုတာမြင်သိစိတ်ကလေးကကောင်းတဲ့အာယုံကြောင့်လည်းဖြစ်တယ်မကောင်းတဲ့အာယုံကြောင့်လည်းဖြစ်တယ်မြင်စရာအာယုံလေးတစ်ခုဖြစ်ရင်မြင်သိစိတ်မဖြစ်တော့ဘူးလားဖြစ်တယ်ဆိုရင်အ ਨੇ ဆုံးစေတသိက်ခုနှလုံးသူနဲ့တွဲပါလာတယ်ဒါတော့တပ္ပစိတ္တဒါရဏစေတသိက်ခုနှလုံးထဲမှာပထမဆုံးစေတသိက်ကဖတ်တာအာမဆိုးထောက်ပေါ်ရဖတ်တာကသူရှောင်လို့ရရလားဘယ်ရမလဲဖတ်တာပြီးတော့မြင်တာလေးကိုကိုကကောင်းမကောင်းမခံစားဘူးလားတမ်းပါတာပဲခါတယ်ဒါတော့သူ့မှာရှင်ပေါ်ရှင်ပစ်တယ် စေတသိက်တွေနောက်ကလိုက်တဲ့ထက်မှာအနည်းဆုံးခုနှလုံးထဲမှာဖတ်တတ်ပြီးတော့ဝေဒနာဝေဒနာကခန္ဓာဝေဒနာခန္ဓာပဲဖတ်တဝေဒနာတင်ညာဘာခန္ဓာလဲတင်ညာခန္ဓာပဲနော်ကျန်တာတွေကတော့သင်္ခါရခန္ဓာဖြစ်မှာပေါ့စိတ်ကတော့ဝိညာဉ်နဲ့ခန္ဓာဒါတော့မျက်လုံးနဲ့အပြင်ဘက်ကရူပါယုံကရုပ်ပေါ့ယူဘက်ခန္ဓာဘာခန္ဓာလဲအ ਨੇ ဆုံးဖြစ်တဲ့စိတ်တစ်ခုမှာခန္ဓာ၅ပါးအဲ့လိုပါသွားတယ်။ဒါကြောင့်ခန္ဓာ၅ပါးဆိုတာကမြေတူးရှာစရာမလိုသူကနဲ့သူအကုန်လုံးတွဲတွဲပြီးတော့ပါပါပြီးတော့ဖြစ်သွားတာ မြင်တာကြားတာနားမြင်တာခန္ဓာ၅ပါးကြားတာခန္ဓာ၅ပါးလို့ဘုန်းကြီးတွေမပြောဘူးလားအေးဒါတော့ဘာကြောင့်ပြောသလဲဆိုတော့မြင်လိုက်တာနဲ့နော်ပြောရမယ်ဆိုလို့ရှိရင်ဦးဇင်းတို့ဟောဒီစိတ်တွေအသိစိတ်ကိုဒီ base တွေမှာတည်နေတာတည်တော့ဟောဒီတရားကြီးကယုတ်ကပါခဲ့ပြီးသားဖြစ်တယ်လို့ယူဘက်ခန္ဓာမပါဘူးလားအဲ့ဒါတွေကိုအကြည်ပြုအဲ့ဒီခါတွေဒီအကြည်ဓာတ်တွေကောင်းရင်ကောင်းသလောက်ဦးဇင်းတို့စင်စာကောင်းရင်ကောင်းသလောက်မှန်ကြည့်ရင်ကြည်သလောက်အယုတ်မကြည်ဘူးလားဒီစင်စာတွေကမကောင်းတော့ဘူးဆိုတော့နားလေးရင်ငကြက်ဓာတ်ဟုတ်တော့မလားမျိုးလုံး မွဲတော့မြင်မှန်တက်မတက်ဘူးလားစဉ်စားလက်နဲ့ခု90ပဲရှိသေးတယ်တော်တော်မွဲလာပြီစဉ်စားမကောင်းတော့ဘူးလေဟုတ်တော့မလားလို့ supporting တွေလိုးလာပြီဦးဇင်းတို့က ER 8တယ်မျက်လုံး8တယ်လိုးလာအဲ့ဒါတွေကဦးဇင်းတို့စဉ်စားတွေညံ့တဲ့အတွက်အဲ့ဒါကိုပြန်ပြီးတော့ refill လုပ်ပေးရတာခေါ်မှာပေါ့ဒါတွေကိုပြန်ဖြည့်ရတာနော်ကြည့်ကျင်တာကြည့်လို့မရဘူးမြင့်မှန်ချွတ်လိုက်မြင့်မှန်ချွတ်လိုက်စားမမြင်တော့ဘူးဒီမှာခုစဉ်စားညံ့သွားပြီဆိုတော့အဲ့ဒီစဉ်စားတွေညံ့တဲ့အတွက်ကြောင့်ဦးဇင်းတို့ဒီမှာနားတွေမျက်လုံးတွေမှာတက်ပေးရတာ အကူတွေတက်ပေးရတာဆိုတော့ခါကျတော့အဲ့ဒီအဲ့ဒီဟာတွေကဆက်သွယ်ညံ့လာလို့ဒါတော့ဒီကောင်းတွေကောင်းရင်ကောင်းသလောက်အာယုံကိုမြင်ရတယ်ဒီဦးဇင်းတို့ဖမ်းတဲ့စင်စာညံ့ညံ့သလောက်အာယုံတွေကမထင်ရှားဘူးနော်ဒါတော့အဲ့ဒီမှာဖြစ်တာတွေအနည်းအမြန်ဆိုတာလေအဲ့ဒါတွေကြောင့်ဖြစ်တယ်ဒါတော့ဖြစ်လိုက်တဲ့ထားပါတော့ဖြစ်လိုက်ပြီဆိုလို့ရှိရင်အဲ့ဒီမှာပါပြီစိတ်တွေကပါတဲ့ခါကျသူနဲ့တွဲပြီးစိတ်တွေရှိတယ်စေတသိက်တွေရှိတယ်ပါလိုက်တာနဲ့တပြိုင်နက် connection တွေရရမယ်ဖတ်တာကလုပ်တယ် မြင်လက်တဲ့အာယုံဒီအနတ်အစင်အတန်ဘာညာအကုန်လုံးကိုတွေ့သမျှကို file နဲ့ထည့်တယ်ပြီးမှတ်ထားတာတင်ညာတင်ညာအများနဲ့ပါတယ်ဒါတော့အဲ့ဒီတင်ညာတွေကရှေးရှေးတုန်းကမမှတ်ခဲ့ဘူးရင်မသိဘူးမသိရင်အသက်ထက်အသက်မှတ်မှတ်ပြီးပြီဆိုလို့ရှိရင်အဟောင်းနဲ့ထက်လိုက်အဲ့လိုမျိုးတွေနော်ပြီးတော့ဒါကိုလည်းပဲတေချာမသိတေချာကြည့်တေချာကြည့်နော်ဘာလဲဘာလဲတေချာကြည့်စစ်စောစစ်စောမှုစေတနာလည်းမပါဘူးလားဖတ်ပါတယ်ဒါတော့စိတ်ကိုကြည့်တဲ့အခါမှာဒီ object ကိုကွဲအောင်လို့မျက်လုံးနားနဲ့ attention မပေးရဘူးလား မနတိကာရကဲအဲ့ဒါတွေရှိတယ်ဒါတော့ဒီစေတသိက်တွေအသက်ရှင်ဖို့အတွက်စိတ်တွေအသက်ရှင်ဖို့အတွက်ကလည်းပဲလိုသေးတယ်ဇီဝတိတ်တွေမပါဘူးလားနာမ်မှာလည်းအသက်ရှိရတယ်ရုပ်မှာလည်းရုပ်ဇီဝိတနာမ်ဇီဝိတဆိုနှမျိုးရှိတော့ရုပ်ဘက်ကရုပ်တာဝဲနာမ်ဘက်ကနာမ်တောင်အဲ့ဒီဇီဝိတဆိုတဲ့အသက်ရှင်စေတဲ့ factor ခေါ်မှာပေါ့ဒီနှစ်ခုကလည်းသူကနာမ်ရောရုပ်ရောဟောလို့လုတ်ပေးနေရတာလုံးလုံးနှစ်ခုလုံးလောက်ရတယ်ဒီကလစီတွေမပစ္စည်းရဲ့အတွက်ဇီဝိတရုပ်ကထိန် ဒီနန္တရားတွေရက်ဆက်မသွားဖို့ကြော်ရင်ဖြစ်မသွားဖို့သူ့ရဲ့ function တွေမှန်နေဖို့ဇီဝတနန္တရားထိဒီနေ့ကနှစ်ခုကထိမ့်ပေးထားဒါတော့ဘာကလေးပဲလှုပ်လို့အာယုတစ်ခုမိပြီဆိုရင်အဲ့ဒီဟာတွေအကုန်ပါပြီးသားဒါကြောင့်မြင်တာခန္ဓာ၅ပါးကြားတာလည်းခန္ဓာ၅ပါးဆိုအဲ့ဒါပြောတာဒီတော့ခန္ဓာ၅ပါးအဖြစ်ဖြစ်ရှင်ဒုက္ခသစ္စာပေါ့ဗျာဟုတ်တယ်မို့လားဒါကြောင့်ဒီဟာတွေဟာအမြဲတမ်းအဲပြောကြပါစို့နော်အဲဘာကြောင့်ဖြစ်တယ်လဲဒီဟာတွေဘာကြောင့်ဖြစ်နေရတယ်လဲဆိုရင် ဖတ်တာဆက်သွယ်ရေးရလို့ဖြစ်တာအယူမှားတာမှန်တာတွေမှန်သမျှလည်းဖတ်တာကြောင့်ဖြစ်ရတယ်ဒါတော့ဒီကာထာမှာလူရင်းချုပ်ရင်ဝေဒနာဘသူကြောင့်ဖြစ်ဖတ်တာကြောင့်ဖြစ်ဝေဒနာဘသူချုပ်ရင်ချုပ်ဖတ်တာချုပ်ရင်ဝေဒနာချုပ်ဒါတော့ဒိဋ္ဌိတွေလည်းဘာကြောင့်ဖြစ်ဖတ်တာကြောင့်ဖြစ်ဒီဆက်သွယ်ရေးရလို့ဆက်သွယ်ရေးတာမရရင်မြစ္စည်းနာနာလျာကိုစိတ်သည်သူတို့မှစဉ်းစားရမိပါဦးမလားမင်းတို့ connection ပြတ်သွားပြီဒါပြောတာဒါရိုးရိုးလေးဒီလိုပဲမှတ်လိုက် ဒါတော့ဒီဆက်တော်ရေးရှိနေသမျှဖြစ်မှာပဲဂိုင်းဒါတော့ဒီကာထာဒီလောက်နေထားကြစို့နော်ဒုတိယအဲနောက်ထပ်ပင်စမအမေကာထာသွားကြရအောင်နော်ဖတ်သောနာဖတ်သောနုလောကသမိန်ကုတော်နိဒာနောပရိကဟာစာပိကုတော်ဘဟုတာဂိသမိန်အတန္တေနမမတမတ္ထိဂိသမိန်ဝိဗုတေနဖုတန္တိဖတ်တာ ဂေါရမຫນွယ်ပွားရှင်တော်ဘုရားလောက၌ဖတ်တသည်အဘဲကြောင့်ဖြစ်ပါသနည်းဟမ် ဖြစ်ကထာနာမင်္စရူပင်္စပဋိစ္စဖတ်သောဣษาနိနိဒာနာနိပရိကဟာနိဣษာယတန်တယာနမမတ္တမတ္ထိရူပေဝိဘူတေနဖူတန္တိဖတ်တာမုနိယုတ်ပွားမြတ်စွာဘုရားနံကို၎င်းရုပ်ကို၎င်းအစွဲပြု၍အာယုံကိုတွေ့မှုဖတ်တာဖြစ်၏ ဝိထုအာယုံကာမဂုံတို့ကို သိမ့်ပိုက်ခြင်းတို့သည် အလိုမပြည့်အလိုရှိသောတဏှာလျင်အကြောင်းရင်းရှိ၏လိုခြင်းတတ်မြင်မှုတဏှာမရှိလတ်သောငါဟာငါဥစ္စာဟု သိမ့်ပိုက်မှုမရှိတော့ပေယုတ်တရားမဖြစ်လတ်သောဝါပြောက်ွယ်သွားသည်ရှိသောစေကုတံပတ္တသောတာတံဖတ္တဂာနတံဖတ္တဇိဝတံဖတ္တ သာယတံဖတ်တာတို့သည်အာယုံကို မတွေ့ထီကြတော့ကုန်ဝါပြောက်ွယ်ပစ္စည်းကုန်သဖြင့်မဖြစ်ကြတော့ကုန်ကောင်းပြီဒါနောက်ထပ်အမင်းနဲ့ဖြည့်မေခွန်းမှာကဘာပြန်လာသလဲဆိုတော့လောက၌ဖတ်တာဘာကြောင့်ဖြစ်သလဲတခါထတ်တက်လာတယ်စောစောတုန်းကဝေဒနာဘာကြောင့်ဖြစ်ဖတ်တာကြောင့်ဖြစ်ဖတ်တာဘာကြောင့်ဖြစ်တခါထတ်တက်တာမေခွန်းကတဆင်ချင်းတဆင်ချင်းတက်သွားတယ် ဒီတော့မှဝိတုအာယုံကာမဂုဏ်တွေကိုတဏှာဒိဋ္ဌိတို့နဲ့သိမ့်ပယ်ခြင်းသည်ဘာကြောင့်ဖြစ်သနည်းတဏှိတဏှာနဲ့ဆွဲလန်းတာဒိဋ္ဌိနဲ့ဆွဲလန်းတာဥပါဒံတရားနှစ်ပါးမဟုတ်လားဒီဥပါဒံတရားနှစ်ပါးနဲ့အာယုံကာမဂုဏ်တွေဘာကြောင့်ဆွဲတာလဲလို့ပြောတာဘာကြောင့်ဆွဲကြတာလဲဒါတခု ပြီးတော့မှဒီငါဟာဆိုပြီးတော့မှတဏှာနဲ့သိမ့်ပိတ်တာဒါတဏှာဥပါဒံပေါ့ဒီငါဟာဆိုပြီးတော့မှတဏှာနဲ့သိမ့်ပိတ်တယ်တဏှာဥပါဒံ ဘယ်တရားမဖြစ်ရင် तू ချုပ်မလဲနော်အဘယ်တရားချုပ်ရင်တဏှာဆိုတဲ့ဥပါဒံချုပ်မလဲဒါကတတ္တရာမေကွန်းနောက်သရုဋ္ဌမေကွန်းကတော့အဘယ်အကြောင်းတရားမရှိလက်တော့ဖတ်တာတို့ဒီအာယုံကိုမတွေ့ထိပါတော့သနည်းပြောမယ်ဆိုလို့ရှိရင်အဘယ်တရားတွေချုပ်ရင်ဆက်သွယ်ကြီးတွေပြတ်မလဲဟုတ်တော့မလားဆက်သွယ်ကြီးတွေပြတ်ဆိုတော့တရားတွေချိုးချလိုက်ပေါ့ဟုတ်တော့မလားလို့လမ်းနေဆက်ပေးတရားတွေချိုးချလဲဆက်သွယ်ကြီးပြတ်ထွက်သွားမှာပေါ့အဲတရားအဲ့ဒါတရားချိုးဖို့လိုသေးတယ် ကောင်းပြီဒီနေရာမှာမြတ်စွာဘုရားကနံပါတ်1ဖြေသည်ဘာသာဘာကြောင့်ဖြစ်လဲဆိုနာယုတ်ကြောင့်ဖြစ်တယ်ဘာကြောင့်ဖြစ်လဲနာမနာမင်းစာရူပိစာပဋိစ္စဖတ်တော့နာယုတ်နှစ်ပါးအကြောင်းပြုဖတ်တာဖြစ်နော်အိဆာနိဒါနာနိပရိကဟာနိဒီနေရာမှာအိဆာနိဆိုတာကပထမလိုချင်တဲ့ဟာကိုပြောတာနော်ဝိထုအာယုံကာမဂုဏ်ကိုဘာကြောင့်မလို့သိမ့်ပိတ်တယ်လဲဆွဲလန်းတယ်လဲဆိုရင်အလိုမပြည့်လိုတဲ့လိုချင်နေတဲ့လောဘရှိရင် ဖြစ်တယ်တဲ့ဟုတ်တော့မို့လားဒါတော့ဒီဝိတုအာယုံကာမဂုဏ်တွေကိုတိမ့်ပိုက်တယ်ဆိုတာဟာဆွဲလန်းမှုဖြစ်တာဘာကြောင့်ဖြစ်တယ်လဲဆွဲလန်းတတ်တဲ့တဏှာကြောင့်ဖြစ်တာပဲပြီးတော့မှတခါအဲအဲ့ဒီကိုဆွဲလန်းတတ်တဲ့တဏှာမရှိဘူးဆိုရင်ခုနကတိမ့်ပိတ်ထားတဲ့ငါပဲငါဟာပဲငါဥစ္စာပဲဆိုတော့တိမ့်ပိတ်မှုတဏှာကလည်းမရှိတော့ဘူးเนาะဒါတော့ကောင်းပြီ ယုတ်တရားမဖြစ်လတ်သောယုတ်တရားတွေချုပ်လတ်သောကွယ်ပြောက်လတ်သောစောစောတုန်းကဆက်သွယ်ပေးနေတဲ့ဆက်သွယ်ရေးလမ်းကြောင်းကြီးပြတ်သွားပြီဒါပဲအဖြစ်အချင်းချုပ်ကနော်ဒါတော့တရားတည်ဘယ်သူလဲဆိုလို့ရှိရင်ဆက်သွယ်လမ်းကြောင်းကိုလှုပ်ပေးနေတဲ့တရားတည်ယုတ်တရားတဲ့ကိုင်းဒါတော့ဦးဇင်းတို့အသေးစိတ်ကြည့်ကြစို့ဖတ်တာဖြစ်ပုံကဦးဇင်းတို့ကတော့ကဆဆက်ကတုတ်တန်ဦးဇင်းချတော့ကဟိုဘက်ကအခန်းလေးမှာတော့ကမှတ်မိသေးလားမသိဘူးတက်တက်တယ်လူတွေက ဟိုဘက်ကအခန်းလေးမှာတော့ဥစဉ်တင်နေပြီပြီစားစက်ကလောက်တာအဲ့ထက်မှာပါပြီပြီနော်အကျယ်ကအဲ့မှာပြန်ကြည့်အခုအကျဉ်းလောက်ပဲပြန်သတိရအောင်လောက်ပဲပြောမှာကောင်းပြီစက္ကုံစာပဋိစ္စရူပိစာဥပ္ပဒိစက္ကုဝိညာဏဒေနံသင်္ကတိဖတ်တော့နော်အာဒုက္ခစာဒုက္ခစာဥပ္ပခဝေဒနာဆိုပြီးအဲ့ဒီမှာဥစဉ်အဲ့ဒီတော့ပြောခဲ့ပါတယ်ဝိပဿနာတွေလည်းထည့်ပြီးတော့မျက်စိနဲ့အဆင်းကိုတိုက်ဆိုင်တာကိုအကြောင်းပြုမြင်သိစိတ်ဖြစ် မျက်စိရဲ့အစင်းရဲ့မြင်သိစိတ်ရဲ့ဒီသုံးပွင့်ဆိုင်ဆုံမိပေါင်းမိဆက်သွယ်မိတာကိုစကုတံဖတ်တာလို့ခေါ်တယ်ဒါတလုံးပြောရင်ကျန်တာတွေကိုယ့်ဘာသာကိုနားလဲနော်အဲ့ဒါပြောခဲ့ပြီးပြီဆိုတော့ခါကြတော့မျက်စိအစင်းအဲ့ဒီနှစ်ခုကဘာလဲယုတ်လားနံလားယုတ်ကောင်းပြီအဲ့ဒီနှစ်ခုဆက်သွယ်မိလို့အတိစိတ်ပေါ်တာကနံဒါတော့ကောင်းပြီဗျာစကုဝိညာဉ်ဆိုတဲ့ခါကျသူနောက်ကပါတယ်စေတသိက်ခုနှလုံးမှာထည့်ပေးလိုက်ပါနော် စေတသိက်ခုနှလုံးထဲမှာဆိုလို့ရှိရင်ဝေဒနာကဝေဒနာခန္ဓာသင်ညာသင်ညက်ခန္ဓာဖွဲ့လို့ရတယ်ကျန်တဲ့စေတသိက်တွေကသင်္ခါရခန္ဓာအာယရဏပြောမယ်ဆိုလို့ရှိရင်မနာယရဏနဲ့ဓမ္မာယရဏပေါ့ဗျာအဘိဓမ္မာလေးနည်းနည်းမှတ်မိတဲ့ပုံကိုများနော်အာယရဏ12ပါးထဲမှာမနာယရဏဓမ္မာယရဏနဲ့ဖွဲ့လို့ရတယ်ဒါတော့ပြန်ချုံလိုက်ပါနော်နန္တရားမှန်သမျှနန္တဲ့ကိုထက်နော်စိတ်စေတသိက်တွေအဲ့ထက်ထက်ယုတ်တရားမှန်သမျှစကုပ္ပတာရနဲ့ရူပါယုံကိုယုတ်တရားတဲ့ထက်ဒီနှစ်ခုဆက်သွယ်မိလို့ဖတ်တာဖြစ်တာ ဒါတော့မြင်ချင်းကြောင့်ဆက်သွယ်မိတဲ့အတွက်အဲ့ဒါကိုမြင်ချင်းကနေတဆင့်လာလို့ဆက်သွယ်မိဖြစ်တဲ့အတွက်စက္ခုတဖတ်တာအဲ့ဒါကိုပြောတာဒါတော့ဒီရုပ်နဲ့နာမ်နှစ်ခုဆက်ပေါင်းစုံမိရင်ဒီဒီစက္ခုတဖတ်တာဖြစ်တယ်ပြောတာနော်ဒါတော့ရုပ်နဲ့နာမ်တာမရှိခဲ့ဘူးဆိုလို့ရှိရင်သူဖတ်တာမဖြစ်ဘူးဒါတော့စက္ခုနဲ့ပတ်သက်တဲ့အတွက်စက္ခုတန်ဖတ်တာနာနဲ့ပတ်သက်ရင်သောတာတန်ဖတ်တာနှာခေါင်းနဲ့ပတ်သက်ရင် ဂါနတံဖတ်တာရှာနဲ့ပတ်သက်ရင်ဇင်ဝါတံဖတ်တာကိုနဲ့ပတ်သက်ရင်ကာယတံဖတ်တာဆိုတော့ဒီလိုဖြစ်တာဒါတော့မြင်နာနဲ့ဖတ်တာကို တွေ့လို့ပြောလိုက်မြင်တွေ့ကြားတွေ့နာတွေ့ထိပြီးတော့တွေ့တိတွေ့စသည်ဖြင့်ပေါ့ဗျာအဲတွေ့ဆိုတာလေးကတည်တည်ချာချာဟောဘက်ကအာယုံနဲ့ဒီဘက်ကပသာရနဲ့တည်တည်ချာချာတိသွားတာကိုပြောတာတည်တည်ချာချာပိုင်ပိုင်နိုင်နိုင်ကြီးကိုဩဟုတ်ပါတကားဆိုပြီးတော့မှဲ့ဒီကြတော့တွေ့ဆိုတဲ့အဆင့်မှာ နည်းနည်းဆက်သွယ်ရကောင်းဖို့လိုတယ်ဥပမာတွေးဖို့တခုအကြောင်းကနော်မျက်လုံးကောင်းရမယ်မျက်လုံးရှိရမယ်မျက်လုံးဒီအလုံးကြီးပြောတာမဟုတ်အတွင်းထဲမှာမြင်တတ်တဲ့ဘာသာရအကြည်ဓာတ်လေးပြောတာအပြင်ဘက်ကကြည့်စရာရူပါယုံရှိရမယ်ဒီနှစ်ခုကိုဆက်သွယ်ပေးမယ်ဟိုဘက်မှာရှိဟောရူပါယုံကိုမြင်လောက်တဲ့အလင်းရောင်လိုတယ်ဂျားရဲဆက်သွယ်ရေးပြီးတော့အဲ့ဒီကြည့်မယ်ဆိုတဲ့ရုပ်ဝတ္ထုကို attention ပေးတဲ့မနတိကာရလည်းလိုတယ်အဲ့ဒီလေးချက်ပြီးမှမြင်သိစိတ်ဖြစ်တာမျက်လုံးကောင်းရမယ် အပြင်ဘက်ကကြည့်စရာရူပါယုံရှိရမယ်ရူပါယုံနဲ့မျက်လုံးကြမှာဆက်သွယ်ပြီးမှအလင်းရောင်အာလောကလိုတယ်ဒါလည်းပါရမယ်ဒါကိုကြည့်မယ်ဆိုတဲ့ attention ပေးပြီးတော့တေးသေးချာချာစိတ်စိုက်ထားတာလည်းရှိရတယ်ကိုကြည့်တော့ကြည့်နေပဲဒါပေမဲ့အာယုံကတခုခုကိုမစိုက်ရအသေးစိတ်သိရလားအဲအဲ့ဒါ attention လို့လို့တခါတကြလို့ရှင်သူကမျက်လုံးပွင့်ပါးစပ်ကြီးအာပြီးတော့ဟိုကပြောတယောက်ကပြောတာမကြောက်ဘုံဆိုပုတ်လို့ခါမှသိတယ်ဘာလုပ်နေလဲ ဒီပြင်စဉ်းစားနေဟိုဘက်ကပြောတာမကြားဘူး attention မရှိဘူးချွတ်တဲ့နေတယ်ဆိုတော့သူတို့ရဲ့လိုအပ်ချက်တစ်ခုခုလိုအပ်ရင်စဉ်းစားမမိဘူးဒါကိုပြောချင်တာဒါတော့သူလိုအပ်တာတွေလည်းအဲ့လိုမိရမယ်မိမမိသေးရင်ဖတ်တာမဖြစ်သေးဘူးပြောချင်တာအခုပြောချင်တာဆိုတော့ဒီလေးချက်ကိုသေးသေးချာချာထိမိလို့လိုအပ်ချက်တွေသူ့ရဲ့လုပ်ငန်းတစ်ခုဖြစ်မြောက်ဖို့အတွက်သူ့ရဲ့အကုန်လုံးမှာဦးဇင်းတို့ check list တွေလုံးလိုက်တယ်အားလုံးစုံပြီဆိုမှအဲ့ဒီဟာလုံးလို့ရတယ်မစုံသေးရင် မြင်သိစိတ်ကြားသိစိတ်နံသိစိတ်စားသိစိတ်ထိသိစိတ်မဖြစ်ဘူးเนาะအဲ့တော့ဖြစ်သွားပြီသိသွားကြားသွားမြင်သွားပြီဆိုရင်တော့တံဖတ်တာအဲ့ဒါဖတ်တာရသွားပြီပြောတာဆက်သွယ်ရေးလမ်းကြောင်းသူတို့အကုန်လုံးတို့လို့ဆက်သွယ်မိပြီလို့ပြောတာအဲ့ဒီဆက်သွယ်တာကိုမျိုးလုံးနဲ့ပတ်တည်ဆက်ခုတံဖတ်တာဒါတော့ပြန်ပြီးတော့ခြုံလိုက်ကြဆိုအဲ့ဒီဆက်သွယ်ရေးပစ္စည်းတွေမှာနှစ်ခုပဲရှိတယ်ရုပ်တစုနံတစုဒီနှစ်စုကိုပေါင်းမိရင်ဒီဖတ်တာတွေဖြစ်တယ်လို့ပြောတာ နော်ဒါကြောင့်ဖတ်တာဘာကြောင့်ဖြစ်ယုံနာနှစ်ခုကြောင့်ဖြစ်ဆိုတာနောက်ဆုံးအဲ့လိုကောက်ချက်ပြန်ချတယ်ကောင်းပြီဒီနေ့ကခုနပြောခဲ့ပါပြီနော်ဒါတော့မြင်သိစိတ်တစ်ခုဖြစ်တဲ့နေရာမှာစက်မျက်စိပတာရနဲ့အပြင်ဘက်ကရူပါယုံသီးယုတ်တရားနော်စိတ်ကုဝိညာဉ်မှာစိတ်ကုဝိညာဉ်ဆိုတာအသိစိတ်ရဲ့သူနဲ့တွဲပြီးတော့ဖြစ်တဲ့စေတသိက်တွေထဲမှာခုနှစ်မျိုးထဲမှာဖတ်တာကိုတော့ထားခဲ့တော့6လုံးကျန်တဲ့6ခုရှိတယ်အဲ့ဒါတွေကနန္တရားတွေနော် စေကုဝိညာဉ်သည်အာယရဏလို့ပြောရင်မနာယရဏဉာဏ်နဲ့စေတသိက်တရားသည်ဓမ္မယရဏအဲ့ဒီလိုအာယရဏတရားတွေအဖြစ်နဲ့သူတို့ကပေါင်းဆက်ပေးရတယ်ပေါင်းဆက်ပေးတဲ့အတွက်ကြောင့်မြင်သိစိတ်ကလေးတွေ့သွားတာကြည့်ကျင်တဲ့အရာဝတ္ထုတကူသေချာကြည့်လိုက်မိတာကိုဖတ်တာပြောတာဒါတော့သူရဲ့ဟောဘစ်ဒီပဲဆက်သွယ်ရေးပစ္စည်းတွေကိုသူရဲ့ category ခွဲကြည့်ရုပ်တစုနာမ်တစုပဲရှိတယ်အုပ်စုအနေနဲ့ဒါကြောင့်ယုံနာနှစ်ခုသည်ဒါကြောင့်ဒီဖတ်တာဖြစ်ဖို့အတွက်အကြောင်းတရားဒါကြောင့်ပရိစ္ဆသဗ္ဗုပ္ပမှာကြတော့တာလာယရဏပစ္စယဖတ်တော် ဒါတော့ဒီနေရာမှာတခုစဉ်းစားမှာကပရိစ္ဆသမုပ္ပါမှာလာတာကနာမရူပပစ္စယသလာယရဏသလာယရဏပစ္စယဖတ်သောနော်သလာယရဏပစ္စယဖတ်သောဆိုတော့ဒီမှာကျတော့ဘာဖြစ်သလဲနာမရူပင်းစာနာမင်းစာရူပင်းစာပရိစ္ဆဖတ်သောဆိုတော့အဆက်ကတစ်ဆင့်ကျော်မနေဘူးလားနာမရူပပစ္စယသလာယရဏသလာယရဏပစ္စယဖတ်သောသလာယရဏပြောက်မနေဘူးလားလို့အဲဒီနေရာ ပရိစ္ဆသမုပ္ပါကတော့ကြေကျင်တိုင်းကြေတိုင်ပတ်ချလက်ဝိလိုက်တယ်လို့မူးလဲသွားအောင်ကိုကြေတာတယောက်မှအတန်မထွက်ဘူးအကြေလွန်လွန်လို့ပြောချင်တာကကိုလူတွေတိများတိမလားလို့ဒီကတို့ယုံလေးတို့သွားမလို့အခုမတို့စက်ဝန်းကြီးပြန်ထောင်ပြအောင်လို့ဖြစ်နေနော်ဒီညမှာ နာမရူပပစ္စယသလာယတနာဆိုတာတခုတည်းပေါင်းလိုက်တယ်လို့သိစေချင်တာနော် ပရိစ္ဆာသမုပ္ပါကြည်တဲ့ပုဂ္ဂိုလ်တွေကပြောမှာအရှင်ဘုရားဒီပြတော်ပရိစ္ဆာသမုပ္ပါလဲတော့ကအဲ့လိုမဟုတ်ပါဘူးနာမရူပပစ္စယသလာယရဏနာယုတ်ကြောင့်အာယရဏ6ပါးဖြစ်မှာအာယရဏ6ပါးကြောင့်ဖတ်တာဖြစ်မယ်လို့ပြောတာအရှင်ဘုရားရဲ့နာယုတ်ကနေဖတ်တာကြော်တခုကြော်မနေဘူးလားတလိုက်တဲ့နာကြော်နေတယ်ဟုတ်တယ်မဟုတ်လားမြင်များမြင်မလားလို့တို့ပြတာတရားမှထားမတော့ဘူးဒီနေရာမှာကနာယုတ်နဲ့အာယရဏ6ပါးအတူတူပဲလို့မှတ်ထားနော်ဒီနေရာမှာနာယုတ်နဲ့အာယရဏ6ပါးရဲ့သဘောအတူတူအနေနဲ့ထားလိုက်တယ်ထားတဲ့အတွက်ကြောင့်နာမင်းစာ ရူပင်းစပဋိစ္စဖတ်သောဆိုပြီးတော့မြတ်စွာဘုရားဖြေထားတာဒါတော့ဒီနေရာမှာအဆက်မကျော်ဘူးလို့မှတ်ထားနော်ဒီနေရာမှာနာမင်းစရူပင်းစဆိုတဲ့စကားလုံးလေးကပရိစ္ဆသမုပ္ပါမှာကြာတော့နာမရူပပစ္စယတလာယရဏံနာယုတ်ကြောင့်အာယရဏ6ပါးဖြစ်တာလာယရဏပစ္စယဖတ်သောအာယရဏ6ပါးကြောင့်ဖတ်တာဖြစ်ဆိုတာ ਨੇ ညှိပေးတာမလွဲမဟုတ်ဘဲနဲ့ဒီဘက်နဲ့မလွဲဘူးဒါကိုပြောတာကောင်းပြီအဲ့တော့ နောက်တစ်ခုသွားကြစို့နော်ခုအဲနာယုတ်ကြောင့်ဖတ်တာဖြစ်တယ်ဆိုတာအပိုင်းပြီးသွားပြီနောက်တစ်ခုကအိသာနိဒါနာနိပရိက္ခာနိဒီနေရာမှာသိမ့်ပိုက်ဆိုတဲ့ဟာကတော့နှစ်မျိုးရှိတယ်တဏှာနဲ့သိမ့်ပိုက်ခြင်းဒိဋ္ဌိနဲ့သိမ့်ပိုက်ခြင်းတဏှာနဲ့သိမ့်ပိုက်တယ်ဆိုတာကခန္ဓာကိုယ်အနေနဲ့တော်လကောင်းအပြင်ဘက်ကအာယုပစ္စည်းတွေနဲ့အနေနဲ့တော်လကောင်းဝိတုပစ္စည်းတွေနဲ့အနေနဲ့တော်လကောင်းတဏှာကနေပြီးတော့မှသိမ့်ပိုက်တယ် ဒါတော့တဏှာကနေသိမ့်ပိုက်ပြီးတဲ့ခါကျတော့ဒိဋ္ဌိနဲ့သိမ့်ပိုက်တယ်ဆိုတာကဒီယုတ်ဒီနံတွေကိုယုတ်နံမှမသိတဲ့ခါကျတော့ငါဟု၍၎င်းနော်အတ္တဟု၍၎င်းတတ္တဟု၍၎င်းဇီဝဟု၍၎င်းဒါကိုမှတ်တာမှတ်ပြီးတော့မှအဲ့ဒါကိုသိမ့်ပိုက်ထားတာပြောမယ်ဆိုရင်စွဲထားလိုက်တယ်လို့ပြောတာနော်ထင်လွဲตาရစွဲလန်းတာ မှတ်ပါဥပါဒံဆိုတာရှိတယ်နော်ဒီအထင်လွဲပြီးတော့စွဲလန်းတာကဒိဋ္ဌိနော်ตาရပြီးတော့စွဲလန်းတာက တဏ္ဏတဏ္ဏကခန္ဓာကိုယ်သော၎င်းအပြင်ဘက်ကဝိထုပစ္စည်းကိုသော၎င်းตายရတယ်ပြီးတော့မှဆွဲတာဒိဋ္ဌိကြတော့အဲ့ဒီလက်ရှိရှိနေတဲ့ဟာတွေကိုမျက်လုံးနဲ့မြင်တာဒီမြင်တတ်တဲ့ဒီထက်မှာအတ္တကလေးသော၎င်းတခုခုလေးရှိလိမ့်မယ်အဲ့ဒါလေးအတ္တအနေနဲ့သူတို့သတ်မှတ်တယ်ဒါလေးကိုမြင်တာကိုမြင်ုံတက်တက်မသိနိုင်ဘူးဒါအတ္တသိနိုင်တဲ့ဟာလေးနဲ့ဆက်သွယ်ပေးမှသိတဲ့အတ္တကလေးကအကုန်လုံးဒီစင်တာမှာထိုင်ပြီးထိမ့်ချုပ်ထားတဲ့ဟာလေးရှိပေလိမ့်မယ်ဆိုပြီးတော့ အပြင်ဘက်ကနေအာယုံ၅ပါးနဲ့ဖမ်းလို့ရတဲ့စင်စာ၅ခုနဲ့ဖမ်းလို့ရတာကအတွင်းထဲကနှလုံးဆိုတဲ့ဘ ਹੁ ချက်မှမသွားထိုင်အဲတိတဲ့အကောင်ဒီမှာနေတယ်ဆိုပြီးတော့တချို့ကလည်းယူတာရှိတယ်အဲ့ဒါဒိဋ္ဌိအဲ့ဒါလိုနီးနဲ့ဒီယုံနာသဘောကြောင့်ဖြစ်တဲ့အကျိုးအကြောင်းဆက်ပြီးဖြစ်တဲ့မြင်ကြနံစာထိတိသဘောကိုအတ္တရှိလို့ဖြစ်တယ်တိတယ်မိတယ်ရဲ့လို့စွဲလန်းရဲ့ဒိဋ္ဌိနဲ့စွဲလန်းတာဒိဋ္ဌိနဲ့သိမ့်ပိုက်တယ်ခေါ်တယ်နော်ဒိဋ္ဌိနဲ့မှတ်ချက်ချတာဒါတော့အဲ့ဒီဟာတွေက နှစ်မျိုးရှိတယ်အခုနပြောတဲ့တဏှာနဲ့တိမ့်ပိုက်ဆွဲလန်းခြင်းဒိဋ္ဌိနဲ့တိမ့်ပိုက်ဆွဲလန်းခြင်းလို့အဲ့လိုလိုရှိတယ်ဒီနှစ်ပါးမှာဒီအခုနကပြောတဲ့ငါဟာငါဥစ္စာဆိုတဲ့ဟာကြတော့တဏှာနဲ့ဆွဲလန်းတာနော်အဲ့ဒီတဏှာကလည်းပဲနှစ်မျိုးရှိဟိုတနေ့ကပြောခဲ့ပြီးပြီနုတဲ့တဏှာရင့်တဲ့တဏှာလို့နော်ဘယ်ဟာကလေးမဆိုမြင်လိုက်ရင်မြင်မြင်ချင်းလိုလိုက်ရလိုက်ချင်တာဒီနုတဲ့တဏှာခေါ်တယ်အဲ့ဒါကို မြင်ပန်တွေ့ပန်များတော့အဲ့ဒါလေးကိုနော်ကြိုက်ကြိုက်ကြိုက်ကြိုက်နောက်ပိုင်းကျငါဒါရကိုရမှဖြစ်တော့မှာဆိုတဲ့ခါကျတော့အဲ့ဒါရင့်တဲ့တဏှာဒါတော့ဒါကိုမရရအောင်လှုပ်ဆောင်ပဲဝဲမလားလူမလားခိုးမလားတိုက်မလားလှုပ်တော့မယ်လေလှုပ်တော့မယ်ဆိုတော့မရရအောင်လှုပ်ရတော့မယ်အဲ့ဒါတော့အဲ့ဒီရင့်တဲ့တဏှာကြီးဖြစ်ဖို့ဘသူကစခဲ့ရလဲနုနုကလေးကစခဲ့ရတာဟုတ်တော့မလားသူတို့လိုပြောမှဆိုတဖြည်းဖြည်းနဲ့ develop ဖြစ်လာတယ်ပေါ့ဗျာဟုတ်တော့မလားဒါတော့ဦးဇင်းတို့ရှင်မာကမမြင်သေးရင်ဒါဒီတဏှာမထတာ ဘာမဆိုမြင်လိုက်ပြီဆိုရင်အဲ့ဒီဟာကိုလိုချင်တယ်မမြင်သေးရင်တော့တို့ကအနုတ္တိယဓာတ်သဘောအနေနဲ့အိတ်နေတာကိုကိန်းနေတာပဲတိုက်မှမတိုက်ဆိုင်သေးတာကိုတိုက်ဆိုင်လိုက်ပြီဟေ့ဆိုလို့ရှိရင်ကြိုက်သွားရောလိုချင်ရောဒါတော့ပြင်းပြင်းထန်ထန်ကြီးကို မရမနေအောင်အောင်လိုချင်ပြီဆိုရင်တော့အဲ့ဒါဟာဒါသူကရင့်တဲ့တဏှာခေါ်တယ်မြင်လိုက်တာနဲ့စာပြီးသဘောကျတာကနုတဲ့တဏှာအဲ့ဒီနုတဲ့တဏှာလေးကနေအခြေခံပြီးတော့ အခုနကအင်မတန်ဆိုးရတဲ့ရင့်တဲ့တဏှာကိုဖြစ်တာပါတဲ့သူကအရင်အနုခွဲတယ်အနုအရင်ခွဲတယ်ဒါကြောင့်အရင်ဘာကြောင့်ဖြစ်တယ်လဲဆိုရင်နုတဲ့တဏှာကြောင့်ဖြစ်တယ်လို့မှတ်ထားနော်ကောင်းပြီဒီတဏှာဘာကြောင့်ဖြစ်ရှင်းပါတယ်နော်သူကအဲငါဟာငါဥစ္စာလို့သိမ့်ပယ်ခြင်းနဲ့တဏှာကြောင့်သာဖြစ်ရကားတဲ့အဲတဏှာကင်းရင်ငါဟာငါဥစ္စာကြီးလို့စွဲလန်းတဲ့ဟာဖြစ်ရှိပါဦးမလားသိမ့်ပိုက်မှုဆိုတာမရှိတော့ဘူးဒါတော့တဏှာကင်းရင်သိမ့်ပိုက်ခြင်းမရှိစွဲလန်းခြင်းမရှိ ကဲဒုတိယတစ်ခါပြန်မေးမယ်ဒီထက်တော့မပါဘူးတဏှာဘယ်လိုလုပ်ကဲမလဲတခါမလာပြန်ဘူးလားမေးမယ်ဆိုမေးစရာပဲတဏှာမရှိရင်သိမ့်ပိုက်မှုမရှိဘူးဆိုတော့ကဲတဏှာကဘယ်လိုလုပ်ကဲမလဲဒါမေးတဲ့နဲ့ဒီညမှာတော့မပါဘူးနော်မှတ်တာတဏှာကင်းကျင်ရင်ဒုက္ခများများမြင်အောင်ရှုနော်ဒါတော့ဒုက္ခကိုမြင်ရင်တဏှာဆင်တယ်လောဘဆင်တယ်အနိစ္စကိုမြင်ရင် မာနဆင်တယ်အနတ္တကိုမြင်ရင်အတ္တဆင်တယ်ဒါတော့လောဘတဏ္ဍဆိုတာကဒီဟာကြီးကအမြဲတမ်းမိမိအနေနဲ့နော်ဒီရှိနေမယ်ပေါ့လေအဲဘယ်လိုခေါ်မလဲဒါကြီးရှိနေချမ်းသာနေမယ်လို့ထင်တာကိုဒါတော့ဒီကနေမိမိရထားတဲ့ဘဝသလောကောင်ဥစ္စာသလောကောင်ဒါကနေပြန်ပြီးမဲ့ဒုက္ခကိုမမြင်ဘူးမမြင်တဲ့အတွက်ကြောင့်မလို့မိမိကဒါကို तू ကလောဘနဲ့တတ်မိတာ ဒါတော့ဒီရထားတဲ့ဘဝဒီခန္ဓာဒီဥစ္စာဒီငါ့ကိုကောင်းကောင်းကြီးပြန်ပြီးတော့ဒုက္ခလှလာကြီးပေးမှာပဲလို့သိရင်ဒီရောက်ဆွဲပါမလားမဆွဲဘူးတကယ်လို့ဆွဲကြရင်လည်းတကယ်လည်းတွေ့တဲ့အခါကျတော့ဘာဖြစ်သွားလဲမလို့ကျင်တော့မလို့ကျင်တော့နော်ဒါတော့မိခဲကြီးကိုပထမမသိလို့ရဲနေတဲ့မိခဲကြီးကိုဗရမ ्या ပဲဟဲ့လို့ကင်လိုက်မယ်ဆိုပါတော့လွယ်လွယ်မြင်အောင်ပြောရရင် ကိုကရဲတာကိုဗရမ ्या ပဲသိတယ်မိကိုမမြင်ဘူးဒါတော့ရဲရဲမြင် तू ကဗရမ ्या ခဲကြီးထင်တာဒါတော့ငါဗရမ ्या ပဲရဲလို့မသိသေးခင်ကမိခဲလို့မသိသေးခင်က तू ကင်လိုက်မယ်မသိသေးခင်ကကင်မယ်မိဟဲ့ဆိုတာလည်းသိရောခွာချပြလိုက်ပြီနောက်ပြလို့ခွာပူတာကိုကင်ပူတဲ့ဒုက္ခကိုမခံနဲ့မခံရင်တော့ခွာချအဲ့ဒါပြောတာမခံရင်ခွာချပဲဒါပေမဲ့တစ်ခါပူပြီးရင်တော့နောက်တစ်ခါကင်ပေါင်းမလား မကင်တော့သူကြောက်သွားပြန်အနာတော့မကတ်တော့အဲ့ဒါပြောတာဒါတော့ဘာကြောင့်မကတ်တယ်လဲမကင်တယ်လဲဆိုရင်မိပူမဲ့ဒုက္ခကိုသိလို့ဘာကြောင့်သိဗရမ ्या ဆိုတဲ့ຢာကရှိသေးရလားစောစောကမသိခင်ကရှိဤသိတော့အဲ့ဒါပြောတာဒုက္ခကိုမြင်ရင်တဏှာစင်တယ်ဒါကြောင့်ဒုက္ခများများမြင်အောင်ရှုရတယ်ဖြစ်လာမဲ့ဒုက္ခကိုကြိုရှုရတာကောင်းပြီထားလိုက်ကြပါတော့နော်ကောင်းပြီတခါနောက်ဆုံးတစ်ခုရုပ်မရှိရင်ဖတ်တာမရှိဆိုတာလေဒါကတော့နည်းနည်းလေးနဲ့တယ်နော် ဒီနေရာမှာယုတ်တရားကိုကြော်လို့မို့အကြောင်းတရားလေးနည်းနည်းဘုသူရဖြစ်အောင်ထည့်လိုက်ပါတယ်ဒီယုတ်တရားတို့ကြော်လွန်ကွယ်ပြောက်သည်ရှိသောဖတ်တာတို့လည်းကွယ်ပြောက်ကုန်၏နော်ယုတ်တရားကိုကြော်သွားရင်တော့လည်းကောင်းယုတ်တရားချုပ်ရင်တော့လည်းကောင်းသူ့ရဲ့ဆက်သွယ်ပေးတဲ့လမ်းကြောင်းဖြစ်တဲ့ယုတ်တရားမရှိရင်ဖတ်တာလည်းချုပ်တယ်လို့ဆိုလိုတယ်တနည်းအရုပဇံလေးပါးကိုရောက်ရင်လည်းပဲယုတ်အာယုန်နဲ့ကြော်လွန်ပါတယ်တဲ့ဒါတော့ဇံဒီနေရာမှာဇံဝင်စားနေတဲ့အရုပဇံနော်အရုပဇံကိုဝင်စားနေတဲ့ပုဂ္ဂိုလ်မှာမျက်စိ ဆိုတဲ့စကုပ္ပဒါရနဲ့အပြင်ဘက်ကရုပ်ဆက်သွယ်မှုသဘောတွေချုပ်နေတဲ့အတွက်ကြောင့်မလို့စကုတံပတ္တဆိုတာတွေလည်းဖြစ်မလာတော့ဘူးဖတ်တာ၅ပါးခုနတွေဖြစ်မလာတော့ဘူးဒါကြောင့်ရုပ်တရားတွေကြော်လွန်ပုံ၄မျိုးဆိုတာလေးဘုဒ္ဓနော်နံပါတ်1တစ်ခုကတော့ညာနာဝိဗုဒ္ဓတဲ့ညာနာဝိဗုဒ္ဓဆိုတာကဒီရုပ်တရားတွေတမှာမဟာဘုတ်တို့နော်ဥပါဒာယုတ်တို့ဆိုတာကြားဘူးမှာပေါ့နော်ဒါတော့ဒီယုတ်ကမဟာဘုတ်ဒီယုတ်ကတော့သူ့ကိုအမိပြုပြီးတော့တည်နေတဲ့ဥပါဒာယုတ်လို့အဲ့ဒီလိုမျိုးယုတ် နှမျိုးကိုကွဲသိရင်သလကောင်းယုတ်ကတတ္တနာငါတတ္တခွဲသိရင်သလကောင်းဒါညာနာဝိပုဒ္ဓခေါ်တယ်ဦးဇင်းတို့ပညာ၃ပါးတည်းဆိုညာညာတပညာပေါ့နော်ဟိုအောက်ကဟာတော့တိရဏပညာနေရာကိုပြောတာဒါတော့ဟောတော့ကဒီယုတ်နာမကွဲတဲ့ဟာတွေကိုယုတ်တွေကိုယုတ်အတိုင်းနာကိုနာအတိုင်းမကွဲတာတွေကနေနောက်တော့တခါဒစင်တိုအိစ္ဆဒုက္ခအနတ္တလက္ခဏာတွေလည်းမြင်ပြီးဆိုရင်ဒါတိရဏဝိပုဒ္ဓလို့ခေါ်တယ်ပြီးတော့မှအဲ့ဒီဟာတွေမှာအမ်မြဲတယ်ကောင်းတယ် အတ္တရှိတယ်ဆိုတာတွေထင်တာတွေကလည်းပဲအဲ့ဒီနေရာကြတော့ဒီသဘောတွေပယ်လိုက်ပြီဆိုရင်ဒါဘာဟာနာဝိဘူတလို့ခေါ်တဲ့ဘာဟာနာပရိညာပါပဲ။နော်ဒါကတော့ဝိပဿနာရှုတာနဲ့ဆိုင်တယ်နံပါတ်၄တခုသမတိတ်ကမဝိဘူတအဲ့ဒါလေးကဒီနေရာနဲ့ဆိုင်တယ်။အရုပဇံလေးပါးကိုယာပြီးရကတန်းရုပ်ဟုသောအာယုံကိုကျော်လွင်ခြင်းကျော်လွန်သွားတယ်။ဒီနေရာလေးကတော့ဦးဇင်းတို့နောက်မှာနောက်ကဂါထာနံပါတ်ဟိုရဲနဲ့သွားပြီးတော့ အောက်က73နဲ့ပေါင်းရမယ်ပေါင်းတဲ့အတွက်ကြောင့်မလို့ဦးဇင်းအဲ့ဒီကျမ်းမှာအကျေပြောပါမယ်အရူပဇံရူပဇံကနေအရူပဇံကိုရောက်ပြီဆိုရင်ရူပဆိုတာရုပ်ရှိတဲ့ပြမာတွေအရူပကရုပ်မရှိဘူးဒါတော့သူကရုပ်မရှိတဲ့ဘုံကိုရောက်ဖို့အတွက်ရုပ်တရားကိုစွန့်ခွာပစ်ခဲ့ရတယ်ဆိုတော့ရုပ်တရားမရှိတဲ့နော်အရူပဇံနေအရူပဘုံကိုရောက်ပြီဆိုတော့ရုပ်ကြောင့်ဖြစ်မဲ့ဆက်သွယ်ရေးကမရတော့ဘူးမရရင်ဖတ်တာကချုပ်ရောလို့ပြောတာ။နော်ဒီနေရာမှာတော့ဒီလောက်ပဲထားအောက်ကြမှာပေါင်းပြောမယ် ဒါကြောင့်ဒီနေရာမှာပြောချင်တာကအဓိကယုတ်တရားချုပ်ရင်တော်လကောင်းယုတ်တရားကိုကြော်သွားရင်တော်လကောင်းသူ့ရဲ့ဆက်သွယ်ရေးလမ်းကြောင်းယုတ်တရားတွေပျောက်တဲ့အတွက်ဖတ်တာလည်းပျောက်ပြီအဲ့ဒါတော့တရားတွေဘယ်သူလဲဆိုရင်ယုတ်တရားတွေပဲမျက်စိနာနာလျှာကိုအဲ့ဒီတရားတွေဒီဆက်သွယ်ရေးလမ်းကြောင်းတွေဖြစ်တယ်အဲ့ဒါတွေလည်းမရှိရောဖတ်တာလည်းမရှိတော့ဘူးချုပ်ရောပဲနော်ကိုင်းကောင်းပြီနော်နောက်တစ်ခုနဲ့နောက်တစ်ခုကိုသွားကြစို့ ဆဋ္ဌမမေကုံးကို အမေးဖြေသွားကြစို့နော်ကထံသမေတ္တဝိဘောတိရူပံဒုက္ခံဒုက္ခင်စာပိကထံဝိဘောတိဧတံမေပါပြုဟိယထာဝိဘောတိတံဇာနိယာမာတိမေမနောအာဟုဂေါရမနွယ်ဘွားမြတ်စွာဘုရား Mm-hmm.

ဖြေကထာနာသင်ညာသင်ညီနာဝိသင်ညာသင်ညီနောပိအသင်ညီနာဝိဘူဒသင်ညီဧဝံသမေတတ္တဝိဘောတိရူပံသင်ညာနိဒာနာဟိပပိဉ္စသင်္ခာမုနိနိမိတယုတ်ပွားမြတ်စွာဘုရားအကျဉ်ချင်းရာအားဖြင့်ကျင့်လျင်ပဂတိဖြစ်နေကြတင်ညာလည်းမဖြစ် ဖောက်ပြန်ယူသွဲ့သောတင်ညာလည်းမရှိထင်ရှားသောရူပဇံတင်ညာလည်းမဟုတ်တင်ညာလုံးဝမရှိသည်လည်းမဟုတ်ဤသို့ကျင်သောသူအားရုပ်အာယုံဟုသည်မြသည်ကင်းလေတော့ဤဝါကြောလွန်လေတော့ဤမန်ဤထိုသို့တိရခြင်းဤအကြောင်းကားတဏှာမာနဒိဋ္ဌိဟုသောနေချက်တရားတို့သည် တင်ညာလျင် အကြောင်းရင်းရှိကုန်၏ကောင်းပြီသူ့ရဲ့မိကုံးကနောက်ထပ်ပါနောက်ထပ်တစ်ဆင့်တက်တယ်လဲဆိုတော့ရုပ်တေချုပ်သွားရင်ကြော်သွားရင်ဆက်သွယ်လမ်းကြောင်းပြတ်တယ်ဒါမှခြံခဲ့တာမဟုတ်လားသူဆက်သွယ်ပေးတဲ့ရုပ်တရားတွေကဆက်သွယ်ပေးတာဒါတော့ဆက်သွယ်ရေးလမ်းကြောင်းရုပ်တရားတွေမရှိရင်တော့လကောင်းချုပ်ရင်တော့လကောင်းလွန်ရင်တော့လကောင်းဖတ်တာမရှိဘူးဒါတော့အဲ့ဒီရုပ်တွေဘယ်လိုချုပ်မလဲဘယ်လိုကြော်မလဲ ဒါကို तू ကဆက်မေးတာဒါကြောင့်ဘလို့ကြင့်ရင်အဲ့ဒီရုပ်အာယုန်တွေကိုကြော်လွန်ပါမလဲတဲ့ဒါနံပါတ်1မေးကိုနောက်ပြီးတော့တခါဒုက္ခနဲ့ဒုက္ခဖြစ်ကြောင်းအကောင်းဆုံးအာယုန်တို့အာယုန်နှမျိုးသည်အဘယ်သို့ကြင့်လျင်ကင်းပကြော်လွန်ပါသနည်းဒါတော့ဒုက္ခဆိုတာကောင်းတဲ့အာယုန်နဲ့တွေ့ရင်ဒုက္ခဖြစ်မယ်ဆိုတဲ့အာယုန်နဲ့တွေ့ရင်ဒုက္ခဖြစ်မယ်ဒါတော့ဒီအကောင်းဆုံးကိုဖြစ်စေတတ်တဲ့အာယုန်တွေကိုဘလို့ကြင့်ရင်လွန်မလဲကြော်မလဲချုပ်မလဲနောက်တစ်ခုက အဲအဲ့ဒီလိုကွင်းပြောက်ခြုံငိမ့်မဲ့ဟာကိုသူ့ကိုဟောပြစမ်းပါတဲ့ဒါကရှောက်ထားတာတောင်းပန်တာပါပဲเนาะဒါတော့အောက်ကနေအဖြေကတော့သူကဒီနေရာက လင်းနေသွားပြီအကျင့်ချင်းရာဖြင့်ကျင့်လျင်เนาะကျင့်စဉ်ကိုတမ်ဟိုရဲပေါ့ကျင့်စဉ်တစ်ခုပဲဆိုပါတော့အဲ့ဒီကျင့်စဉ်တစ်ခုကိုကျင့်မယ်ဆိုရင်ဘဂတိသူလိုကိုလိုဦးဇင်းတို့အခုသိနေကြအမှတ်တင်ညာ အဲ့ဒီလိုပဂရိတင်ညာလည်းမဖြစ်ဘူးဒုတိယတင်ညာကဖောက်ပြန်ယူသွက်တတ်တဲ့အမှန်မှားတဲ့အယူတွေမှာဖြစ်တဲ့တင်ညာမျိုးလည်းမဖြစ်ဘူးနောက်တစ်ခါထင်ရှားတဲ့ရူပတင်ညာရူပတင်ညာဆိုတာရူပရဏဇံကိုရူပဇံကိုလိုချင်ရင်ကတိုင်းအာယုန်တွေကိုပြုရဒီကတိုင်းတွေကရုပ်တယ်ဒါတော့ဒီရုပ်တရားအာယုန်ကတိုင်းရုပ်ကြီးပျောက်မသွားမှဇံကတည်တာဒါတော့ဒီသူတို့ရဲ့ဇန်တီအောင်လို့ယုတ်တရားပေါ်မှာအာယုပြုထားတဲ့တင်ညာကိုရူပတင်ညာခေါ်တယ်သူတို့ကထင်ရှားမှဖြစ်တာမထင်ရင်မဖြစ်ဘူး အဲ့ဒါလိုထင်ထင်ရှားရှားရူပတင်ညာလည်းမဖြစ်ဘူးတဲ့နောက်တစ်ခုကအဲတင်ညာလုံးဝကင်းတာလည်းမဟုတ်ဘူးတဲ့တင်ညာလုံးဝကင်းပြုတ်ပျောက်ချုပ်နေတာလည်းမဟုတ်ဘူးအဲ့ဒီအခိုက်အတန့်လို့သူပြောနေတာနော်ဟိုလိုလားဆိုဟိုလိုလည်းမဟုတ်ဒီလိုလားဒီလိုလည်းမဟုတ်ဘူးလို့သူကရှောက်လှဲ့နေတာနောက်ပြီးတော့တခါအဲဒီနေရာမှာအမ်တင်ညာကလေးတော့ရှိနေသေးတယ်တဲ့ဘာကြောင့်ရှိနေသေးတယ်လဲဆိုတော့ မရှိတော့ဘူးလို့ပြောအောင်သူကငြိမ့်နေတော့ तू ပြောဖို့ခက်နေတယ်ချုပ်သလားဆိုတော့လည်းမချုပ်ဘူးရှိသလားဆိုတော့လည်းမရှိဘူးတော့ဘလို့လေးရှိတယ်ဆိုတာသိနိုင်တယ်လဲဆိုတော့တဏမာနဒိဋ္ဌိတွေကကြံနေသေးတယ်အဲ့ဒီတဏမာနဒိဋ္ဌိစွဲเสียရအစွဲအာယုံကလေးကတင်ညာရှိလို့ဖြစ်တာတဲ့ဒါဂါထာဆိုလိုတာဒါပေမဲ့ဒါကြီးကဦးဇင်းတို့ရဲ့အာဦးဇင်းတို့ကြင့်နိုင်တာဦးဇင်းတို့လုံနိုင်တာ ਨੇ ကအဝေးကြီးဖြစ်နေတယ်နားလည်ဖို့တော်တော်ခက်တယ်နော်ဆိုတော့ လွယ်လွယ်ပဲပြောပြပါမယ်မိမိတို့လည်းအဘိဓမ္မာအခြေခံလေးလည်းရှိပြီဆိုတော့ဒီနေရာမှာနံပါတ်1ကိုရင်သွားကြဆိုပထမကဘာသွားမလဲဆိုရင်ရူပယရဏဇံကိုတတ္တဝါရဲ့သဘောကိုအရင်အာယုံပြုကြစို့နော်တတ္တဝါဆိုတာတူတူကိုကိုအလုံးပါကောင်းပြီးရင်ကောင်းရင်ကောင်းပြီးရင်ကောင်းရင်မလို့ခြင်းဘူးလားလိုချင်တာပေါ့နော်ချမ်းသာပြီးရင်ချမ်းသာရင်ချမ်းသာတော့ကိုမလို့ခြင်းနဲ့ဆိုတာဘာမှမရှိဘူး တတ္တဝါဆိုတာဘုံကြီးရောလူရောယောက်ျားမျိုးမအပြူရောအိုရောအမဲရောအပြူရောအကုန်တတ္တဝါဖြစ်နေကြနတ်လည်းဒီတိုင်းပဲနော်ဒါကြောင့်လောဘပြည့်တယ်မရှိဘူးလို့ပြောတာဒါတော့မပြည့်နိုင်တဲ့လောဘဒီဒါလောဘရဲ့အကြီးဆုံးပမာဏကိုရေးပြပါဆိုရေးပြစရာစလုံးလည်းမရှိသလိုဆွဲပြစရာအယုတ်လည်းမရှိဘူးအဲ့ဒါလောက်ကြီးတယ်ဒါကြောင့်မလို့နော်သမုဒ္ဒရာကြီးရဲ့မိဘုံရဲ့လောဘရဲ့အတူတူပဲတဲ့မိဟာဘလောက်လောင်ရင်ကုန်ပြီအားရပြီအခုနတက္ကမကြီးလို့ဟေးကနေလေးချင်းနေပါတယ်မတက်ဘူး ဝါပြီဆိုရင်လေတက်တယ်မဟုတ်လားလို့လောဘမှာလေခြင်းတက်တယ်ဆိုတာမရှိဘူးမိမှာလေခြင်းတက်တယ်မရှိဘူးပင်လေကြီးပစိပိသမုဒ္ဒရာကြီးနောက်ထပ်မြေပြင်ရှိသေးရင်စီးအောင်ပါပဲကာဏဆိုတာမရှိဘူးလို့ပြောတာလောဘအဆုံးမရှိဘူးအဲ့တော့အဲ့ဒီလိုအဆုံးမရှိတာကအဲ့ဒီလိုအဆုံးမရှိတဲ့လောဘကိုပြောတာနော်ကောင်းပြီဒါတော့ကောင်းတာမြင်လိုချင်မယ်ဆိုရင်လူကနေနတ်ဖြစ်ခြင်းနဲ့နတ်ကလည်းတပုံမှုတပုံအထက်ကိုတက်ခြင်းနဲ့အာနတ်ဖြစ်ပြန်တော့နတ်နတ်ဒုက္ခကကောင်းတော့ကောင်းပါရဲ့ကွာကာမဂုဏ်ဒုက္ခဆိုတာကာမဘုံရဲ့လောက်ပဲချမ်းသာတယ်ဆိုတော့ အရူရူပဘုံကိုတက်ခြင်းနဲ့နောက်ရူပဘုံကိုရောက်ပြန်တော့လဲရူပဘုံကနေအပေါ်လှမ်းကြည့်အရူပကကြံသေးတယ်လေဆိုတော့ကြည့်လို့ရတယ်မြင်လို့ရတယ်ခံစားလို့ရတယ်ဆိုတော့ဒီအရူပကိုရောက်ခြင်းနဲ့ဟာဖြစ်နေတာသူ့မှာကဘာဖြစ်တယ်လဲဆိုတော့ကို့မှာနှိုင်းရှင်စရာ compare လုပ်စရာတခုခုရှိပြီဆိုရင်နော်ကို့ဟာကြီးကမကောင်းတော့ဘူးဆိုရင်လွန့်ကျင်တော့တာစွန့်ကျင်တော့တာဟုတ်တယ်မလားလို့လွန့်ကျင်တော့တာစွန့်ကျင်တော့တာဟိုဟာကိုလိုချင်တော့တာဒါကလောဘရဲ့သဘော ဆိုတော့ကကြတော့ငါတို့ကရုပ်ကိုအမိပြုနေရတာကရုပ်မပါဘဲလေးနဲ့နေရတဲ့ဘုံနဲ့ဆိုင်ရင်တို့ကဒုက္ခရှိတယ်ဆိုတော့ဘဝတစ်ခုကိုချုပ်ကြည့်ရင်ရုပ်နဲ့နာနှစ်ခုပဲရှိတယ်ဒါတော့ရုပ်ရှိသေးရင်ရုပ်ဒုက္ခမရှိဘူးလားရှိတော့တို့ကရုပ်ကြောင့်ဖြစ်မဲ့ဒုက္ခမရှိတော့ဘူးနာလေးတစ်ခုတည်းဆိုနာတစ်ခုပဲကြံတော့တယ်ဒါတော့ရုပ်ဒုက္ခရှိသေးရလားမရှိတော့ဘူးဒါကြောင့်ငါတို့မှာရုပ်ရှိသေးတယ်ဆိုရင်ရုပ်ရဲ့အနှိမ့်ဆက်ကခံရရင်ပဲဆိုတော့ तू ကရုပ်ကိုအဲ့ဒီမှာမုန်းလာတာ သူတို့ရဲ့အခြေခံကြီးကရုပ်ကိုအမိပြုတီးနေရတာအိမ်ကြီးလိုပဲမကြိုက်တဲ့အင်ကြီးကိုမကြိုက်ဘဲနဲ့အာနေတိုင်းဝင်လိုက်ထွက်လိုက်စိတ်ကညက်တကားတွေကလည်းမလုံးဟာဟွာပေါက်တရားပေါက်ဟီတာလည်းဟိုတည်းမဆိုမီးရဖွင့်ရင်မလာဘူးဟီတာချရင်မလာတော့ဘူးနော်မိုးရရင်မိုးကတလဟောင်းနော်အိမ်ကတလဟောဖြစ်နေတာဒီအင်ကြီးမကြိုက်လဲနေဆိုတော့ကိုယ်စိတ်ထဲကတော့သူများလုံလုံချုံချုံလှလှပပမန်ရှင်းကြီးတွေနဲ့ပြည့်မနေချင်ဘူးလားလို့ဆိုတော့နေတာနေရတာအဲ့ဒီမှာစိတ်ကရှိရလားမပြောတော့ဘူးမရှိတော့ဘူးအဲ့ဒါပြောတာ တော့ရူပဘုံအဲ့လိုကွာလာတာတဖြည်းဖြည်းနဲ့ကောင်းပြီငါမလို့ချင်းငါအထက်ဘလို့တက်မလဲအဲ့ဒီတက်နီးရှာတာထွက်နီးရှာတာနော် exit ရှာတာအဲ့ဒီတော့သူရပြီးသားရူပဇံကိုပြန်ဝင်စားရတယ်အဲ့ဒီခါကျတော့နော်ဒါတော့ကတိုင်းက10ပါးရှိတဲ့ထဲမှာအာကာသကတိုင်းကဝင်စားလို့မရဘူးနော်အာကာသကတိုင်းဆိုတာသူ့မှာအင်းဟိုတဲ့လောက်တယ်လက်မမရှိလို့လက်မမရှိတဲ့အတွက်အာကာသကြီးကအကုန်ထိုးသမျှအာကာသကြီးမဟုတ်လားလို့ ဒါတော့သူ့ကိုအာကာသဆိုတာအပိုင်းခြားရှိလို့ရအောင်သူ့ကိုဘေးဖယ်ကျန်တဲ့ကတိုင်း၉ပါးတစ်ခုခုကြိုက်တာကိုဝင်စားဝင်စားပြီးရင်ရူပဇံပြန်ဝင်စားဝင်စားပြီးတဲ့ရူပဇံကိုထင်ပြီးတေးသေးချာချာကတိုင်းကနော်ပြိကမနိမအုတ်ကနေပြိပကနိမိကနေရလို့မျိုးလုံးတော့မှတေးသေးချာချာဝုံဝုံပါပါထင်ပြီးဆိုရင်အဲ့ဒီကနေအမိပြုတမာတိဖြစ်ရူပဇံဝင်စားရောက်နော်မြန်မြန်ရောက်ကြဆိုတမို့ဆိုမိုးလဲလိမ့်မယ်ရူပဇံကိုရောက်ပြီးဆိုတော့ကရူပဇံပြစ်ပြစ်ထင်ထင်ကြီးအာယုံကြီးမြင်ပြီးဆိုတဲ့အခါကျတော့သူကအဲ့ဒီနေရာမှာ ရူပဇံကိုပထူကတိုင်းဆိုပါတော့ပထူကတိုင်းဝင်ကိုကျင်းကျင်းကနေရပြီးရတဲ့ခါကျတော့အဲ့ဒီပထူကတိုင်းဝင်ကိုမိမိကအခြေပြုပြီးတော့မှရူပဇံဖြစ်ပေမဲ့အဲ့ဒီပထူကတိုင်းဝင်ကိုမိမိကရှူရင်းရှူရင်းကနေဇံအရှိန်ရပြီဆိုတဲ့ခါကျတော့သူ့ကိုအာယုံမပြုတ်တော့ဘူးနှလုံးမသွင်းတော့ဘူး ignore လုပ်တယ်ဒါတော့အဲ့ဒီစောစောလေးတုန်းကကြည့်တဲ့ကတိုင်းဝင်ကို तू ကလက်မဲ့လောက်ရတယ်အဲထားပါတော့ဗျာတတောင်တောင်စိုးလောက်ဆိုလဲဒီလောက်ပေါ့နော်အနည်းဆုံးတော့ तू က17လက်မလောက်တော့ရှိရတယ် तू အဲ့ဒီကနေပြီးတော့မှကိုကြက်တလောက်ဖြန့်ယူ စိတ်ထဲမှာမှန်းသကောလောက်ကြိုက်သကောလောက်တိုင်တစ်ခါလောက်ကြိုက်တဲ့တစ်ခါလောက်စောစောတလူအဋိဌာန်မှတ်လိုက်ဒါကိုအဋိဌာန်နဲ့ခေါ်တာမှတ်ပြီးတော့ကိုကြိုက်တဲ့လောက်ကတန်းမှုကိုကိုအာယုံရှုကျင်တဲ့လောက်အဲ့ဒီမှာ limit ထားရှုနော်ရူပဇံပြန်ရရပြီးလို့အဲ့ဒါကြီးကပြစ်ပြစ်ထင်ထင်မြင်ပြီဆိုတဲ့ခါကျတော့အဲ့ဒီကတန်ဝင်ရှုလို့မြင်တဲ့နေရာမှာဘာမှမရှိတော့တဲ့အဲ့ဒီမှာ အာကာသအဖြစ် ပြောင်းရှုတာပြောင်းရှုတော့သူ့ရဲ့ကတန်ဝင်ကြီးကို တဖြည်းဖြည်းတဖြည်းဖြည်းနဲ့အာယုံပြူတာကလည်းအာယုံမထားတော့ပဲသူ့ဘက်ကိုသူ့နေရာမှာပုံကြက်ထပ်လိုက်တယ်လို့ပြောကြပါစို့ဗျာပုံထပ်လိုက်တယ်နော်ဟိုဒီဘက်က cut လုပ်ပြီးဟိုဘက်က face လုပ်တာမျိုးပေါ့နော်ပုံကူးတော့ဟိုဘက်ကအာယုံကိုပုံပုံကူးတော့မှာဟိုဦးဇင်းတို့ကတော့ငါရုပ်ရှင်ကြည့်ဘူးတာနည်းနည်းလေးသွားသတိရတယ်ဟိုတော့ငါငငယ်တော့ငါပါနော်လင်မယားတွေရကြတာကြာလာတော့လူတွေကအိုးရွတ်တွားလူတွေကအိုးလာတာနော်စစ်ကမအိုးဘူးမအိုးဘူး ဒကာကြီးကသူ့ဒကာမအိုးအိုးလာတာမကြိုက်ဘူးနော်ငငယ်တော့ကဟိုးငငယ်တော့ကသမီးစားဘွားတော့ကလိုပဲနုနုနဲ့နဲ့လှလှပပကြည်ကျင်တာကြည်ကျင်တော့သူ့ဒကာမကြီးဟိုဘက်မှာထိုင်နေတော့သူကဒီကနေကြည်ရင်းကနေပြီးတော့မှဘာလုပ်လဲဆိုတော့တော်တော်လေးကြာကြာသူ့စက်ကြည်ပြီးတော့အဲ့ဒီကကြီးပြုံးနေတာပြုံးနေတော့အဲ့ဒီချိန်မှာဒကာမကြီးကဒကာကြီးငြိမ်လှရည်လားဆိုပြီးတော့မှသူကကြည့်လိုက်တော့သူ့ကိုကြည့်ပြုံးနေတာရှင်ယူများယူနေလားဘာတွေဖြစ်နေရတော့လဲဟိုက ဘယ်ဟုတ်မလဲသူ့စစ်ကူးထဲမှာကဟိုးတော့ငငယ်တော့ကပုံနုနုနယ်နယ်လေးကိုဒီတွန့်တွန့်ကြီးတဲ့နေရာမှာအစားထိုးပြီးတော့ပုံကူးနေတာစောစောလုံးကအဖွားကြီးရုပ်ရှိသေးရလားတခါကြီးတွေပြောရင်သတိထားနော်ငါတော့ငငယ်တော့ကပုံနဲ့ current face လုံနေပြီတဲ့အခုအဲ့ဒီလိုမျိုးပုံကူးတာအဲ့ဒီလိုပြောမှသဘောပေါက်မှာတို့ကတို့မဆိုသဘောပေါက်မှာမဟုတ်ဘူးကတိုင်းရောက်မှာမဟုတ်ဒါတော့ကတိုင်းကိုကိုကိုတွေ့နေကြကတိုင်းပုံနဲ့ပြန်ပြောမှရမှာဆိုတော့ကစောစောတော့က ဒီရှိနေကြကတိုင်းကို ပုံဖြောက်ချင်တာမကြိုက်တော့ဘူးအအိုကြီးကိုဖြောက်ချင်နေပြီအခုနော်အဲ့တော့အဲ့ဒီအအိုကြီးကိုမကြိုက်တော့မကြိုက်တော့အသက်လိုချင်တာကိုအရုပလိုချင်နေတာဒါတော့သူအဲ့ဒီနေရာမှာအာဂါသနဲ့အစားထိုးနော် အာဂါသံအနန္တံအာဂါသောအနန္တောစသဖြင့်ပွားရင်ပွားရင်ကနေဘဒုကတိုင်းကြီးကတဖြည်းဖြည်းတဖြည်းဖြည်းနဲ့ကွာလာပြီးတော့ကောင်းကင်ပြင်ကြည့်သလိုအဝိုင်းဖြစ်သွားရောကိုကိုမှတ်ထားတယ်စောစောမှတ်ထားတဲ့အဝိုင်းတိုင်းနော် တောင်စိုးလောက်ဆုံးတောင်စိုးလောက်သကောလောက်ဆုံးသကောလောက်တန်တခါလောက်ဆုံးတဲ့အဲ့ဒါကြောင့်ဝုံဝုံကြီးဖြစ်သွားကြအဲ့ဒီမှာမြင်ပြီဆိုတဲ့ခါကျတော့စောစောကဘထူကတိုင်းကိုခွာခဲ့တာကတိုင်းခွာတယ်ဆိုအဲ့ဒါပြောတာကတိုင်းခွာတယ်ဆိုတာစောစောလေးကရှုနေတဲ့ကတိုင်းကိုအာယုံဆက်မပြူတော့ဘဲနဲ့အာဃာတကိုစိတ်ကမှန်ပြီးရှုတဲ့ခါကျတော့အဲ့ဒီကတိုင်းရုပ်ကခွာကြံခဲ့ပြီးတော့အသက်ရောက်လာတာအဲ့ဒါကတိုင်းခွာတယ်တဲ့အဲ့ဒါပြီးတော့မှရှုတဲ့ခါကျတော့စောစောလေးတုန်းကရုပ်မဟုတ်တော့ဘူးကတိုင်းဆိုတာကျတော့ပြဉ္ညာဘာဖြစ်သွားပြီလဲကတိုင်းပြဉ္ညာကြီးဘာမှမရှိတော့ အဲ့ဒီပညာကြီးကိုရွှေရင်ရွှေရင်ကနေပြီးတော့မှတဖြည်းဖြည်းသူကဒီရုပ်တရားလွန်ကျင်တာတနည်းရုပ်တရားကိုမုန်းတာသူနဲ့ဝေးကျင်တာအဲ့ဒါကြောင့်မလို့သူရွှေရင်ရွှေရင်ကနေနောက်တော့အဲ့ဒီဇံအခြေခံကောင်းတဲ့အခါကျတော့စောစောလေးတုန်းကရူပဇံကနေအဲ့ဒီအရူပဇံအာကာသနင်းစာယတနာဇံကိုရောက်သွားတာဒါတော့အဲ့ဒီကနေပြီးတော့မှတစ်ဆင့်သူကတစ်ဆင့်တက်ပြီးတော့အာကာသနင်းကနေအပေါ်၄ဆင့်တစ်ဆင့်ချင်းတက်သွားတယ်ဆိုပါတော့ပြောရမယ်ဆိုရင်ဒါတော့အဲ့ဒီနေရာမှာတစ်ဆင့်ချင်းတက်တဲ့အခါမှာ ရူပဇံကနေခွာပြီးတဲ့အချိန်အရူပဇံကိုလည်းမရောက်သေးတဲ့အချိန်ကမှဂျားမှာအချိန်လေးတခုမရှိဘူးလားရှိတယ်အဲ့ဒါကိုဥပဇာလို့ခေါ်လိုက်ဇံရဲ့ဥပဇာအရူပဇံရဲ့ဥပဇာအိမ်လေးရဲ့အထွက်ကလေးပေါ့နော်အိမ်လေးနှစ်ခုကူးတယ်ဆိုပါတော့ကူးတဲ့အခါမှာဂျားမှာခြေထောက်ကလေးတလှမ်းစာရှိတယ်ဆိုရင်ဟိုဘက်ဒီဘက်အိမ်ကလည်းခြေထောက်ကနောက်ခြေထောက်ရှိမယ်ဟိုဘက်ကအိမ်ရဲ့ခြေလက်ကားခွန်မှာရှိမယ်ဆိုရင်ဟိုဘက်အိမ်နဲ့ဝင်ပြီလားဆိုတော့မဝင်သေးဘူးဟိုဘက်အိမ်ရဲ့ဥပဇာပဲရှိသေးတယ် ဘာဖြစ်လဲလဲခြေထောက်တလန်းလေးကဒီဘက်ကလည်းထွက်လိုက်ပြီလေဒီဘက်လက်ကားကုန်အထွက်ဟိုဘက်လက်ကားကုန်အတက်အိမ်ထဲကိုဝင်ပြီလားဆိုတော့မဝင်ရသေးဘူးအဲ့ဒါဥပစာအဲ့ဒီကမှနောက်တလန်းလှမ်းမှနောက်အိမ်ထဲဝင်မှာအဲ့ဒီတို့ကြောင့်အရုပဇံရဲ့ဥပစာကိုရောက်တဲ့အချိန်ကမှဟိုဘက်ကဘာဖြစ်သွားပြီလဲလွတ်ခဲ့ပြီဘာကလွတ်ပြီလဲဆိုတော့ရူပဇံတွေကလွတ်လာပြီဒါပေမဲ့အရုပဇံတွေကိုရောက်ပြီလားဆိုတော့မရောက်သေးဘူးဒါတော့အဲ့ဒီဥပစာအခိုက်ကစပြီးတော့ အရူပဇာန်တွေကိုအာဃာတာနိစ္စယတနာဇာန်ကိုရောက်ပြီးနောက်အဆင့်အဆင့်တက်သွားမယ်အဲ့ဒီအချိန်ကိုပြောတာနော်ဒါတော့အဲ့ဒီအချိန်ကိုပြောတဲ့အခါမှာဒီနေရာမှာမှတ်ထားနော်အရူပဇာန်ကို तू ဘာကြောင့်ခွာတယ်လဲဆိုရင်အထက်ကဇန်နစ်စာရင်ရုပ်တယ်ညံ့တယ်နှိမ့်တယ်ကြမ်းတယ်မကောင်းဘူးဆိုတော့မုံတီးမှုတဏိအသက်ကိုလိုချင်မှုကြောင့်ဒီကခွာလာတာထွက်လာတာဟုတ်တယ်မို့လားအဲ့ဒါလေးကိုတော့မှတ်တာနော်ပြီးတော့မှ ဒီရုပ်ကိုသူမုန်းတယ်ဆိုတာကိုလည်းမှတ်ထားအောင်ရုပ်ကိုကြောက်လဲကြောက်တယ်မုန်းလဲမုန်းတယ်ယွန်လဲယွန်တယ်အဲ့ဒါလည်းမှတ်ထားဒါမှဒီနေရာနည်းနည်းလေးစက်ကူးနဲ့မှန်းလို့ရမှာဆိုတော့ကအန္တရာယ်လည်းရှိတယ်လို့မှတ်ထားအောင်တခါအဲ့တော့အဲ့ဒီကနေပြီးတော့မှအရူပကိုကူးတယ်အဲ့ဒါတော့ရူပနယ်ဘက်ကနေထွက်လိုက်ပြီဆိုလို့ရှိရင်တော့ဘာပဲပြောပြောတိုင်းနိုင်ငံတစ်ခုကနေဘော်ဒါလေးကြော်တာနဲ့နော်ကြော်လိုက်တဲ့အချိန်ကစဟိုဘက်ကိုဝင်တဲ့အချိန်ကစပြီးဒီဘက်ကနိုင်ငံကနေထွက်လာပြီဟုတ်တယ်မဟုတ်လားဒီဘက်ကနယ်ဘက်ကရန်သူရှိလို့ နော်မကြက်လို့ထွက်လာရင်ဟိုဘက်ကိုခြေတလန်းလှမ်းလိုက်တယ်ဟိုဘက်ကိုရောက်သွားပြီဒါပေမဲ့ခြေတလန်းလှမ်းယုံနဲ့နောက်ကရန်ကအေးပြီလားဆိုတော့ဘယ်အေးမလဲဗျာဘော်ဒါကြော်ကြော်တိုက်တာတည်းမရှိဘူးလားလို့ရှိတာပဲလေကဲဗျာမိဘုံကြီးတို့မိပူလို့နော်လက်ကိုလှုပ်လိုက်ပါတယ်နှုတ်လိုက်ပါတယ်ဆိုပါတော့ဒါတော့မီးတဲ့ကတော့နှုတ်တယ်ဒါပေမဲ့မီးတဲ့လွတ်ပြီဒါပေမဲ့မီးနဲ့လက်နဲ့ကတ်ထားရင်ဘလို့နေမလဲဒါတော့နည်းနည်းဆုပ်နည်းနည်းတော့နည်းနည်းဆုပ်ပိုးတဲ့ဝေးဝေးနေပိုးမသက်သာဘူးလား သဘောပေါက်တယ်နော်မီးကအထက်မှာရောက်တဲ့အချိန်ပူတာမကြိုက်ဘူးမကြိုက်တော့နှုတ်လိုက်မီးတဲ့ကတော့ထွက်တယ်ဒါပေမဲ့နီးနီးလက်ကနေတော့ပူသေးတယ်နည်းနည်းလေးဝေးမှပူအေးမယ်နည်းနည်းဝေးမှပူအေးမယ်အဲ့ဒီအတွက်ကိုလည်းမှတ်တာရုပ်ကိုမုံလို့ရုပ်ကိုယွန်လို့အရုပကိုတက်တဲ့အချိန်ကမှပရမတ်တစ်ချံတလန်းတက်တာနဲ့ဥပဇာလေးလောက်ရောက်တယ်နဲ့သူကျင်းတတ်ပါမလားမီးတဲ့ကထွက်ရုံပဲထွက်ရသေးတယ်အန္တရာယ်ကင်းပြီလားအဲအာကာသနိစ္စကျရဏဇံကိုရောက်ပြီးဘောရာချင်းကဆက်မနေဘူးလား ပူအောင်မှသူအရှိန်ရှိတယ်အန္တရာယ်နီးတယ်ဘော်ရာမျိုးတွေဆိုတာဒါကြောင့်ဟိုဘက်နဲ့ဒီဘက်ဆက်ဖြစ်ရင်တို့အရင်ခံရတာဒါကြောင့် तू ကမုန်းလေအန္တရာယ်ရှိတယ်ဆိုရင်ဝိနေလေသူ့အတွက်အေးလေမဟုတ်ဘူးလားအေးအဲ့ဒါကိုတော့မှတ်ထားဒါမှပြောရတာသဘောပေါက်လိမ့်မယ်ကောင်းပြီအဲ့ဒီတော့အဲ့ဒီချိန်မှာတဲ့အာဂါသနိစ္စယရဏဇံကနေပြီးတော့တဆင်ချင်း तू ကဇံအာယုန်နဲ့ပြုတ်ပြုတ်ပြီးတော့တက်သွားတယ်လို့ပြောကြပါဆိုပြတိတ်ကျဲလို့ရှိရင်မပြီးမှာမဟုတ်ဘူးเนาะဒါတော့အချက်ကိုတက်လိမ့်မယ်တဲ့တက်တဲ့အခါမှာအခုနကပြောတဲ့ဥပ္ပဇာ အရူပဇာရဲ့ဥပဇာအချင်းကစပြီးတော့ရူပနယ်ပယ်ကတော့လွတ်ခဲ့ပြီအဲ့ဒီအချင်းလေးသည်သူ့ရဲ့တင်ညာတွေကရူပတင်ညာကိုကြော်ပြီးတော့ရုပ်တင်ညာတွေကြော်ခဲ့ပြီဆိုတဲ့အတွက်အဲ့ဒီတင်ညာဆိုတဲ့သဘောတည် သူကနှုတ်နှုတ်ကလေးနယ်ပယ်ကိုဝင်လာပြီထိုအချိန်ခါသည်သူ့ကိုဘယ်လိုခေါ်မလဲဆိုရင်အာယုံ၅ပါးကိုဦးဇင်းတို့အခုသိတယ်လို့မြင်တဲ့အခါမှာမှတ်ထားတဲ့တင်ညာလို့လဲကာမတင်ညာခေါ်တယ်။ဘာတင်ညာလဲ။ဦးဇင်းတို့ပစ္စည်းတွေမြင်တာအဲ့ဒါကာမတွေကြီးပဲ။ဝတ္ထုပစ္စည်းတွေလေ။ ဒါတော့အထီအမအနီအဝါဘာညာအကုန်မှတ်ထားတယ်အဲ့ဒါကာမတင်ညာမှတ်တာအကျဉ်းစားကြီးတွေအဲ့ဒီကာမတင်ညာလို့လည်းမခေါ်နိုင်ဘူးတဲ့နော်ပြီးတော့စိတ်ဖောက်ပြန်ယူသွင်းနေတဲ့တင်ညာမျိုးဦးဇင်းတို့ရဲ့တင်ညာနဲ့အယူရဲ့တင်ညာမကွဲဘူးလားကွဲတယ်လေဒါဒီလူကဒါအယူပဲကွာဆိုပြီးတော့ဒါအယူတင်ညာကအဲ့ဒီလိုလည်းမဟုတ်ဘူးတဲ့တင်ညာတွေမှာမျိုးမျိုးရှိတယ်ပြီးတော့နံပါတ်3ကတန်းယုတ်ကိုအာယုံပြုသောရူပဝါဒတင်ညာခုနပြောပြီနော်ကတန်းယုတ်ကိုအာယုံပြုတော့ငါရူပတင်ညာလို့လည်း မဟုတ်တော့ဘူးရူပကိုသူခွာခဲ့ပြီဟုတ်တယ်မို့လားရူပကိုခွာခဲ့ပြီကောင်းပြီနံပါတ်၄အတညတဆိုတဲ့ဘုံကြတော့တင်ညာရှိရလားစိတ်မှမရှိတော့တင်ညာမရှိဘူးချုပ်နေတယ်နိရောဓသမဘဝင်စားတဲ့ချိန်ကမှလည်းစိတ်ရဲ့စေတသိက်ရဲ့စိတ်ကြောင့်ဖြစ်တဲ့ရုပ်တွေရဲ့ချုပ်တဲ့အတွက်သူ့မှာတင်ညာရှိရလားလုံးဝမရှိဘူးဒါတော့သူလူလဲလုံးဝယတိပြက်ကြီးကင်းတာမဟုတ်ဘူးတဲ့ခိုင်နော်ဒါတော့သို့တော်ခုနကပြောပြီးအာဂါသနင်းစာယရဏ ဖြစ်တဲ့အတွက်ကြောင့်မလို့သူကအာကာသပညာကလေးကိုတော်လကောင်နော်ပထမအရူပဝဆစိတ်ကလေးကိုပညာတဲ့ဒုတိယဟောရင်ပေါ့နော်ဒုတိယစိတ်ကိုရောက်ခြင်းပထမစိတ်ကိုအာယုံပြုရတယ်လေအာယုံကိုအမိပြုတယ်အမိပြုတယ်ဆိုတာသူ့ကိုရှုမှတ်မှသူတီလို့ရတာနော်အာယုံဆိုတာကဇံရဲ့အသက်ပြောတာနော်ဦးဇုံတို့ဒီမှာနေတယ်ဆိုလို့ရှိရင်ဒီနိုင်ငံထားပါတော့ဗျာဒီနိုင်ငံမှာနေမယ်ဆိုလို့ရှိရင်ဂရင်းကတ်တီဘု து အသက်လဲဒီမှာနေတဲ့လူအသက်မဟုတ်ဘူးလားလို့အေးပေါ့ဗျာ နိုင်ငံခြားကိုသွားတယ်ဆို passport ဒီကိုယ့်ရဲ့အသက်ဒါလေးကြိုက်ထားတယ်အဲ့တိုင်းပဲအာဂါသနဲ့ဆာယရဏဇန်စိတ်ရဖို့အတွက်အာဂါသအာယုံပြည့်ညက်ကြီးတည်သူ့ရဲ့ passport ပဲအသက်ပဲအဲ့ဒါတေတရားကြိုက်ထားတယ်အဲ့ကြောင့်အဲ့ဒါအာယုံဆိုတာကြိုက်ထားတာဒါကိုကြိုက်ထားတာပြောတာရှုနေတာနော်သူ့အသက်ဖြစ်လို့ဒါတော့ကောင်းပြီသူ့ကိုမကြိုက်တော့ဘူးဆိုတော့နောက်တစ်ဆင့်သွားမယ်ဆိုတော့အာယုံကထပ်ပြောင်းသွားတယ်ကျမ်းတာကိုကျမ်းတော့သူ့အထက်ကိုတက်ချင်နေတာတက်ချင်တဲ့ခါကျတော့သူကဝိညာဉ်နဲ့ဇာယရဏအနန္တဝိညာဏဆိုတော့တခါပြန်ရှုအဲ့ဒါကြောင့်မလို့သူကဒုတိယအာယုံက သူကဘာလဲဆိုရင်ပထမအရူပစိတ်ကိုရှုတဲ့အတွက်ပထမအရူပစိတ်အာယုံဖြစ်သွားတယ်တတိယဆိုတာအဘဝပညာဆိုတာနတ္တိဘောပညာဆိုတာကပထမရှုတဲ့အာဂါသကောင်းကင်ပညာကြီးကိုမရှိအောင်ရှုတာနတ်နတ္တိကိစီနတ္တိကိစီဆိုတာနည်းနည်းမှတော့မရှိတော့ဘူးဆိုတော့ဒီပညာကြီးကိုရှုရင်းကနေပြီးတော့မှတတ္တယအာကိဉ္စညာယတနာဇံကိုရအဲဒီကနေအဖို့တစ်ဆင့်ကိုမကျင်တတ်သေးဘူးတက်ချင်သေးတယ်တက်ခွင့်ရှိတာကိုရှိတော့တက်တယ်အဲဒီခါကျတော့တန်တန်ပဏိတန်ဟာအမတန်နှုတ်သွားတာအမတန်နှုတ်သွားတာ အဲ့ဒီတော့အထက်ကနေအောက်ကနေပြီးတော့အထက်ကိုရောက်လေပိုနုလေ ပိုပြီးတော့ခံစားစရာတွေကပိုကောင်းလေတတန်ပိုရှည်လေနန္တရားတွေကနှုတ်ဆိုဘာဆိုဘာမှကိုကြမ်းတာဒုက္ခဘာညာဘာမှမရှိတော့အဝေးကြီးဖြစ်သွားပြီဒါတော့ဦးဇင်းစောစောပြောခဲ့တယ်ဒုက္ခဆိုတာခန္ဓာရှိရင်ဒုက္ခရှိမယ်ဆိုတော့ဦးဇင်းတို့ကသူတို့မှာဒုက္ခတစ်ချမ်းပဲ့ကြံနေပြီးပြီမရှိတော့နော်ဒါကတပိုင်းမှတ်ထားနော်ဘာကြောင့်သူတို့စွဲတယ်လဲဆိုတာပြောတာဦးဇင်းတို့ကယုတ်ခန္ဓာရှိတဲ့အတွက်ယုတ်ခန္ဓာမှန်သမျှနော် ဒုက္ခခံရှိသမျှခံဆိုတော့အဲ့ဒီရုပ်ကြောင့်ဖြစ်မဲ့ဒုက္ခတခြားဥစဉ်တို့မှပဲ့သွားပြီမရှိဘူးကဲနာနဲ့မှလည်းပဲအကျမ်းစာကြီးတွေကိုပယ်လိုက်တာပယ်လိုက်တာပယ်လိုက်တာတဆင်ချင်းအပေါ်ကိုတက်တိုင်းတက်တိုင်းကျမ်းစာတွေကိုဖဲ့ဖဲ့ချလာတာဟာနောက်ဆုံးနေဝတင်ညာနာတင်ညာရတဲ့နာရောက်ပြီဆိုတော့ရှိသလားမရှိဘူးလားလောက်ကိုငြိမ်သွားပြီကဲဘလောက်များသူတို့ချမ်းသာလဲနော်တော်တော်သူတို့မှာဒုက္ခဆိုတာဟာရှိတယ်လို့တောင်းပြောလို့မရတော့ဘူး ဒါကြောင့်အဲ့ဒီဘုံကိုရောက်တဲ့အခါမှာသူတို့ကငါတို့ဘုံဒီထာဝရချမ်းသာတယ်အသက်ကလည်းရှည်ရှင်တိုင်းရှည်တယ်မာကပ်ပေါင်း8000လောက်ရှည်တော့တို့ထာဝရအသက်တီးတယ်စီးစိမ်လဲထာဝရချမ်းသာတယ်ဆိုပြီးတော့အဲ့ဒါထာဝရဘုံဆိုသူတို့တတ်မှတ်တာတွေ့မလားကုထာဝရအဲ့ဒီမှာဒိဋ္ဌိဖြစ်တာသူတို့အဲ့ဒီမှာဒိဋ္ဌိဖြစ်တော့တာပဲဒါကြောင့်မလို့ထာဝရကောင်းကင်ဘုံဆိုတာနေဝတ္တညာနာတညာရဏဘုံပြောတာယုံမရှိဘူး နန်ကလည်းတစ်သေးလေးပဲတကက်ကိုရှိသလားမရှိဘူးလားလို့ပြောလို့အမှန်တန်ခက်လောက်ကိုသူမှခက်နေတယ်တင်ညာတွေဥပမာပေးနေတာဦးဇင်းတို့အကျဉ်းစားကာမတင်ညာလည်းမရှိအယူတွေလည်းတင်ညာလည်းမရှိဘူးကတိုင်းပညာကိုအာရုံပြုလို့ရူပတင်ညာလည်းမရှိဘူးဒါပေမဲ့လည်းမရှိဘူးဆိုပေမဲ့လည်းပဲនិရောဓသမပတ်ဝင်စားသလိုမျိုးချုပ်နေတာဆိုတော့လည်းမဟုတ်ဘူးဆိုတော့တစ်တိကလေးတော့ကြံနေတယ်တစ်တိကလေးပဲကြံနေတယ်ဆိုတော့တို့ရဲ့ဟာလေးကပြောရမယ်ဆိုလို့ရှိရင်တော့နိဗ္ဗာန်ရှိလို့တာ နော်နိဗ္ဗာန်ချမ်းသာကိုအသင်္ကတဒီတန်တိဒုက္ခချမ်းသာရှိလို့တာတို့မဆိုရင်တို့ပြောတဲ့စကားမမှားဘူးမမှားဘူးနော်တို့ကစွဲမယ်ဆိုစွဲလောက်တယ်ဒုတိဖြစ်မယ်ဆိုရင်လည်းဖြစ်လောက်တယ်ဘာဖြစ်လဲအယံချမ်းသာတာအယံချမ်းသာတာတက်တန်းကလည်းရှည်ရှင်နဲ့ရှည်တာဒါကြောင့်တို့ကမသေးတော့ဘူးအဲ့လိုတို့ကိုတို့တတ်မှတ်တာတို့ကနော်တက်တန်းကလည်းရှည်တော့သူတွေအောက်ကနုတွေလူတော့တာတော့ကြဖြုတ်ပေါ်လာလေသေးလေ ပေါ်လာလဲပျောက်သွားလဲပေါ်လာလဲပျောက်သွားလဲသူကတော့အထက်ကကြည့်နေအော်ဒီကောင်လေးတွေကငါငါဖန်ဆင်းတဲ့အကောင်လေးတွေပဲသူ့ကိုယ်သူလည်းပဲ creator ဆိုပြီးတော့ဖြစ်တာလေဖန်ဆင်းရှင်လေငါဖန်ဆင်းရှင်ဒီဘုံကြီးငါပိုင်တယ်ကျန်တဲ့ကောင်တွေကတည်သွားသူမတည်ဘူးဒါကြောင့်မဟာပြမကြီးတွေအဲ့ဒါကြောင့်တက်တန်းကရှင်ရှင်နဲ့ရှင်ချမ်းသာခြင်းနဲ့ချမ်းသာတော့သူတို့ကထာဝရချမ်းသာတယ်ထာဝရအသက်ရှင်တယ်ဆိုအဲ့မှာထာဝရဘုံဆိုအဲ့ဒီလိုဖြစ်တာဒါတော့ကောင်းပြီအဲ့ဒီလိုဖြစ်တဲ့အချိန်ခါမှာသူကဘာလဲဆိုတော့တင်ညာကလေးဟာ နော်ရှိပါသေးတယ်တဲ့ဘလို့သိတယ်လဲဆိုတော့ဒီတဏမာနဒိဋ္ဌိဆိုတဲ့တန်တရားကိုချဲ့တတ်တဲ့တဏမာနဒိဋ္ဌိကသူ့မှာဖြစ်နေသေးတယ်။ဘာကြောင့်ဖြစ်ပညာရှိလို့ဖြစ်အဲ့ဒီဟာလေးနဲ့သိရတာ။နော်တဏရဲ့မာနရဲ့ဒိဋ္ဌိရဲ့ဒီသုံးခုကတန်တရားချဲ့တယ်။ဒါကြောင့်တို့ကဒီတင်ညာလေးရှိတဲ့အတွက်တန်တရားကိုချဲ့တတ်တဲ့မာနလည်းဖြစ်တယ်တဏလည်းဖြစ်တယ်ဒိဋ္ဌိလည်းဖြစ်တယ်။ဒါကြောင့်မလို့တို့ဒိဋ္ဌိဖြစ်လို့လည်းအဲ့ဒီမှာတို့က ဟိုတဖြစ်တာဗောဆွဲတာဗောငါတို့ကထာဝရမြဲတယ်ဆိုပြီးဒိဋ္ဌိလေငါတို့ကသာလျှင်ငါတို့ကအနုဆုံးခံစားရတာအမြင့်ဆုံးအသက်ရှိတာဆိုတော့မာနာလည်းဖြစ်တယ်ဒီဘဝကောင်းပြီဆိုတော့ဆွဲလမ်းမှုတဏှာလည်းဖြစ်တယ်အဲ့ဒါကသူတို့ကိုပြန်ပြီးတော့မှနောက်ထပ်တန်တရားလဲဖို့အတွက်အဲ့ဒီမှာအာယူနေတာပဲဘက်ထရီအာ recharge လုပ်သလိုပဲနောက်ထပ်ပြန်ပြီးတော့ရိတ်ခါတွေထုတ်တော်တာဆိုတော့အဲ့ဒါတန်တရားထက်လဲချောင်းဖြစ်တော့တန်တရားချဲ့ဖို့အတွက်သူတို့ဘာစုနေတာလဲဆိုရင်ရိတ်ခါစုတာ ဒီတန်တရားချက်တဲ့ရိက္ခာတဏှာသည်သူတို့ခံစားရင်းစုနေတယ်ဘဝကြီးကိုဒိဋ္ဌိလို့လဲဒိဋ္ဌိနေလည်းပဲဆွဲတယ်နော်ဒီအတ္တရဲ့အသက်ရှည်တာတွေနဲ့ပတ်သက်လို့ကောင်းလို့မကကောင်းတော့လဲမာနဖြစ်တယ်ကောင်းလို့မကကောင်းတော့တဏှာလည်းဖြစ်တယ်အဲ့ဒီတဏှာရဲ့မာနရဲ့ဒိဋ္ဌိရဲ့ဒီပဲတခါတန်တရားရှည်ဖို့ထပ်ပြီးတော့ပေါ်လာတဲ့အတွက်အာပြန်ဖြစ်ပြီးသားဖြစ်တဲ့အတွက်သူတို့ကိုဒါတင်ညာရှိနေတယ်လို့အဲ့ဒီမှာသိရတာခောက်ချစ်ချရတာနော်ဒါတော့ကောင်းပြီဒီနေရာမှာ အောင်သားလေးမှာဦးဇင်းလက်သေးကွင်းလေးနဲ့ရေးပြလိုက်တာရှိတယ်ဦးဇင်းတို့စာရဲ့ပြဿနာပေါ့လေပြဿနာပါလဲဆိုရင်ဒီနေရာလေးကနည်းနည်းလေးတော့ဦးဇင်းတို့ကြမ်းကန်အရာပြောရင်တော့ဦးဇင်းတို့တင်တန်းနေဆိုတာမြင့်ပါတယ်ဒါဘုန်းကြီးတွေအရာပါဦးဇင်းတို့မဟာနိဒိတာကိုဖွင့်ဆိုတဲ့အခါမှာစာမှာရှိတာကစတုဏံအရူပတမပတ္တိနံလာပြီးနော် နော်ဒီလေးပါးသောအရူပတမပတ်ကိုရထားခြင်းရှိသောဆိုပြီးတော့မှသူကအဲ ပြောထားတာရှိတယ်ဒါတော့ဒီနေရာမှာမာစီဆော်ရောကြီးကစတုံဏရူပတမပတ္တိဏလာပြီးတော့ဆိုပြီးတော့မှရှိတဲ့နဲ့တဲ့ရှိရမယ်လို့ထင်တယ်တဲ့စာရီအဆင့်ဆင့်ကူးရေးကနေကူးရေးကနေပြီးတော့မှရူပတမပတ်နဲ့အရူပတမပတ်ကိုသူကမှားပြီးတော့အာတလုံးပိုလာတာလို့ထင်တယ်တဲ့ဒါတော့ဘလို့လဲဆိုလို့ရှိရင်ဒီနေရာမှာပြောရတော့မှာကဒီတင်ညာချုပ်တာကိုတင်ညာနှုတ်သွားတာကိုပြောရမယ်နော်တစ်စက်တည်းမှာပဲ သူအခြေခံရထားတဲ့ရူပတင်ညာမကြိုက်တာကိုလည်းပြောရအောင်မယ်ရူပပုံမှာမကြိုက်လို့ဘယ်ကိုသွားလဲအရူပပုံကိုသွားတာဒါတော့အရူပပုံကိုသွားတဲ့အချိန်ခါမှာအရူပပုံကအထက်ကိုရောက်လေကောင်းလေမဟုတ်လားဒါတော့ဥပဇာလေးလောက်ပဲရှိသေးတယ်ဒီမှာသူ့ရဲ့ကြမ်းခံအရာပြောမယ်ဆိုရင်စာအတိုင်းပြောမယ်ဆိုရင်မာနိတိတမှာဖွင့်ထားတဲ့အရာပြောမယ်ဆိုရင်သူကရူပတမပတ်ကအထွက်အရူပတမပတ်ကိုမဝင်သေးခင်ဟောဘိတ္တိပိဂျာကာလာဥပဇာလေးမရှိဘူးလားအဲ့ဒီအချိန်လေးကိုပြောချင်တာ အဲ့ဒီအချိန်လေးသည်တဲ့အခုနာကပြောခဲ့တဲ့အထက်ကကာမတင်ညာလို့လည်းမခေါ်နိုင်ပါယူတဲ့တင်ညာလို့လည်းမပြောနိုင်ပါကတိုင်းရုပ်ရူပကထွက်လာပြီးတဲ့အတွက်ရူပတင်ညာအဲ့ဒါရူပဇံတင်ညာလို့လည်းမဆိုနိုင်ပါနိရောဓသမပတ်ဝင်စားသူလို့ချုပ်တယ်လို့လည်းမပြောနိုင်ပါစသဖြင့် तू အဲ့ဒီဈာကာလကလေးကိုပြောနေတာဟုတ်ပြီဒီအကူလေးကိုဒါတော့မဆီဆရာကြီးကဘာဆုံးဖြတ်တယ်လဲဆိုရင်ဒီနေရာမှာဦးဇုံတို့ရဲ့အုံနှောင်းနဲ့ဘလုံးမမမေ့ဘူးကျင့်စဉ်အရာပြောမယ်ဆိုရင်တဲ့ ဟောလူကအရူပကိုတက်တာကရူပကိုယွန်းလို့မုန်းလို့ကြောက်လို့တက်တာဒါကြောင့်မလို့ဦးဇင်းစောစောခဏခဏပြောရတာဟုတ်တယ်မဟုတ်လားဆိုတော့တင်ညာရဲ့သဘောကလည်းအထက်ကိုရောက်လေနုလေဟုတ်တယ်မဟုတ်လားဒါတော့အခုနကအိမ်ကပဲထွက်လာသေးတယ်မိဘုံကြီးတွေကထွက်ခါစားမိဘုံတွေကလက်ကိုနှုတ်လက်ခါစားပဲရှိသေးတယ်သူတင်ညာကချမ်းသာပါမလားမချမ်းသာသေးဘူးမိဘုံတွေကနှုတ်ကပဲရှိသေးတယ်အဘူဓာတ်ကမကတ်ရင်ပဲဆိုတော့ तू ကဒီ အရူပကိုတောင်းမဝင်ရသေးဘူးကင်ကောင်းတယ်ပဲထားပါနော်ဥပဇာလေးပဲရှိတဲ့ဟာကပရမအရူပပရမဇန်နဲ့ဆိုင်ရင်ဥဟိုအရူပပရမဇန်ပိုကောင်းမယ်ကောင်းအရူပပရမဇန်ကလည်းအရူပဒုတိယဇန်နဲ့ဆိုင်ဒုတိယပိုကောင်းမယ်တတိယဆိုင်အောက်ထက်အထက်ကပိုကောင်းမယ်နော်ဒါတော့စရုပ်တဇန်ကလည်းအောက်နဲ့ဆိုင်ရင်အထက်ကပိုကောင်းတယ်ဆိုတော့အထက်ကိုရောက်လေပိုကြိုက်လေဒါတော့ဝေးလေပိုအေးလေပိုချမ်းသာလေဟုတ်တယ်မဟုတ်လားအဲ့တော့ဒီနေရာမှာဖြစ်တင်တာကဒီဖြစ်တင်တာကသူက စတုဏရူပသမပတ္တိနဲ့လာပြီးနော်ဆိုတဲ့ဟာကိုဖြစ်တဲ့နဲ့တဲ့နော်ရူပဇံ၄ပါးကိုရပြီးလို့အဲ့ဒီကနေထွက်သွားမှာနော်အရူပဇံကိုမရတော့ဘူးဆိုလို့ရှိရင်သူ့ဟာကရူပလည်းမဟုတ်အရူပလည်းမဟုတ်ဂျာကြီးမှာကန့်လိုက်ဖြစ်နေဘူးလားလို့အဲ့လိုဖြစ်သွားတာဒါကြောင့်စာမှာအဲ့ဒါပြောတာနော်ခက်တယ်ဆိုတာကတောင်းတောင်းကျင့်စင်မရှိရကုန်မရနော်ဒါကိုလစ်လာမှာတောင်းတောင်းစားနေမရအောင် ဒါကြောင့်မလို့ဘုကုတ်ဆရာတော်ဘုရားကြီးကတော့တဲ့ဥဆရာတော်ဘုရားကြီးကတော့ဦးဇင်းတို့သူကတော့စာကျမ်းအဖွင့်တိုင်းသူကတော့ဒါတွေကိုအနဲ့ပြေအောင်ပေးတယ်အဲ့ဒါကိုမှမာစီဆရာတော်ဘုရားကြီးကျင့်စဉ်အရာอืมဒါကတော့မကြိုက်တော့ဘူးနော်တဲ့ဒါတော့ဘုန်းကြီးတို့ထင်တာကိုဘုန်းကြီးတို့နော်ရင်းဖြစ်တာကိုပြောရလို့ရှိရင်တော့ဒါအတလုံးပို့နေတာဖြစ်မယ်တဲ့ဦးဇင်းတို့စာတွေကိုအစင်စင်ကူးတဲ့ခါတွေမှာတန်ခါနာတင်တော့အစင်စင်ကူးရတယ်ပေတွေကအဲခက်တွေပြောင်းပြောင်းလာတော့ဒါလေးကတော့အပါကောင်းပါတယ်ထင်ပါရဲ့ဆိုပြီးတော့မှတကယ်လို့အားလေးတလုံးထိုးလိုက်တာနဲ့ကျင့်စဉ်မှာပြောင်းပိုင်းဖြစ်သွားရော စာတလုံးရဲ့အမှားနော်အခုအာလေးတလုံးပိုတာမပိုတာနဲ့ဖြစ်နေတဲ့ပြဿနာဒါမာစီဆော်တော်ကြီးရဲ့မှတ်ချစ်သည်ဦးဇင်းတို့တကယ် scholar တွေအတွက်ကနော်အမတန်မှအရေးကြီးလို့ဦးဇင်းဒါလေးထည့်ပေးတယ်ဦးဇင်းတို့သင်တန်းသားတွေအနေနဲ့တော့မြင်လွန်းပါတယ်နော်ဒါပေမဲ့ဒါဦးဇင်းတတ်နိုင်တယ်လို့ပြောပြတာပါဒီနေရာမှာစာတလုံးရဲ့တန်ဖိုးစာတလုံးရဲ့မှားသွားရင်အမှားဘယ်လောက်ကြောက်စရာကောင်းတယ်လဲဆိုတာနော်ဒီအမှားကိုပြင်နိုင်မှုဆိုတာဟာတကယ်ကျင့်စဉ်မှာပေါ့ပေါ့ရောက်ရောက်မရှိခဲ့တဲ့ပုံကိုနဲ့ဆိုရင်ဦးဇင်းတို့စာကိုစာအတိုင်းပဲမြင်သေးတယ် ဒါလည်းတကြောင်ဒါဦးဇင်းတို့ဒီစရောကြီးတွေရဲ့ကျေးဇူးကြောင့်မလို့ပရိယတ်နဲ့ပฏิပတ်မှာအဲ့ဒါလိုမျိုးပေါက်ပေါက်ရောက်ရောက်ကြင်ကြံခဲ့ကြတဲ့စရောကြီးတွေတက်တိခဲ့တဲ့စရောကြီးတွေကျေးဇူးကြောင့်ဦးဇင်းတို့မှာလေ့လာခွင့်ရတာနော်ဒါတော့ကောင်းပြီအောက်ကိုဆက်သွားကြစို့နော်ဒီအခုနကပြောပြီးတင်ညာကမချုပ်သေးဆိုတဲ့နေရာမှာအခြေခံဖြစ်တဲ့ဥပ္ပဇာဇံဆိုတာကအရုပကိုဝင်ငါနိအချိန်လေးဥပ္ပဇာရဇံနဲ့တကွအရုပဇံစိမ်းများဖြစ်ခိုက်မှာတဲ့တန်တရားကိုချဲ့တတ်တဲ့ တဏှာလည်းဖြစ်နေသေးတယ်မာနလည်းဖြစ်နေသေးတယ်ဒိဋ္ဌိလည်းဖြစ်နေသေးတယ်ဒီသုံးပါးဟာတင်ညာရှိလို့အတွက်ဖြစ်လို့ရတယ်တင်ညာမရှိရင်တို့လည်းဆွဲလို့ကတ်လို့မရတော့ဘူးတို့ကတ်ဆရာဆွဲဆရာလည်းရှိနေသေးလို့ဒါကြောင့်ဒီအချိန်ကလေးဟာတဲ့နော် ရုပ်အာယုံနဲ့ကင်းနေတဲ့အချိန်ရုပ်အာယုံနဲ့မရှိတော့တဲ့အချိန်ဒါတော့ရုပ်မရှိရင်စောစောလေးတုန်းကဖြစ်တဲ့ဘာတွေမဖြစ်တော့ဘူးလဲဖတ်တာမဖြစ်တော့ဘူးပြောချင်တာကအဲ့ဒီကိုပြောချင်တာဒါတော့အရူပကိုရောက်တဲ့ချိန်ကမှ ရုပ်နဲ့ပတ်သက်တဲ့တင်ညာရုပ်တွေကိုလွန်သွားပြီးပြီပြောရမယ်ဆိုရင်အာရုပဘုံတို့ကအာယုံပြုတ်ခဲ့တဲ့ရုပ်တွေကိုအခြေခံထားတဲ့ကတိုင်းတွေဇန်တွေသည်အာယုံမပြုတ်တော့ဘဲနဲ့ဇန်တွေကိုအစင်းစင်းကျော်ပြီးတော့မှအထက်ကိုတက်သွားတဲ့အတွက်သူတို့ရဲ့အာယုံမှာရုပ်တွေကြံသေးရဲ့လားရုပ်မကြံတော့ဘူးစေကုမြတ်မျက်စိနာနာလျာကိုစိတ်ဆိုတာတွေဒီစိတ်တွေမဖြစ်တော့နော်မဖြစ်တော့တဲ့အတွက်ကြောင့်မလို့မျက်စိနာနာလျာကိုဆိုပတာရတွေဒီဟာတွေအာယုံမပြုတ်တော့ကျော်သွားပြီဆိုတဲ့ခါကျတော့ဒီရုပ်ကြောင့်ဖြစ်မဲ့ဖတ်တာလည်းမဖြစ်တော့ ရုပ်မှမဖြစ်ရင်ဖတ်တာမဖြစ်ဒါကြောင့်ရုပ်ကိုဘလို့ကြော်တယ်လဲဆိုတာရူပဇံကနေအဲ့ဒါလိုနည်းနည်းကြော်ပါတယ်လို့ပြောချင်တာနော်မနေ့ကတော့ကြိုက်ရှင်းရတယ်အဲ့ဒီရောပေါ့ကဲအဲ့ဒါကိုပြောချင်တာကဲနောက်ထပ်တတ္တမမေခွန်းသွားကြစို့ယန္တံအပုတ်စိမ့်မအာဂိတ်တယိနောအဉ္ဉံတံဗု္ဗာမတဒိင်္ဂပြုဟိဧတာဝတကံနုဝဒန္တိဟေကေ ယခတသုတ်ထိန်ဣဒပန္တိတာတိဥဒါဟုအဉ္ဉံပိဝဒန္တိအတောဂေါရမနွယ်ဘွား အောင်ပြီအဖြေကအဒါဝတေကံနုဝဒန္တိဟေကေယခတသုဒ္ဓိဣဒပန္တိတာတိဒေတံပနေကေတမယံဝဒန္တိအနုပါတိတေတေကုသလာဝဒါနာနိမိတယုတ်ဘွားမြတ်စွာဘုရားဒီလောက၌ဝန်ခံနေကြသောတတ္တရာဒိဋ္ဌိ ဝါရီပုဂ္ဂိုလ်တို့သည်အရူပဇံအရူပဘဝမြဖြင့်တတဝါဤအမျက်ဆုံးဖြစ်သောတန်တရားမှစင်ကြယ်လွတ်မြောက်ခြင်းဟူ၍ဝါတန်တရားဝတ်မှကျွတ်လွတ်ကင်းစင်စင်ကြယ်သည့်သာဝရဘုံတော်ဟူ၍ပြောဆိုကြပါကုန်၏ထိုမှတပါထိုဝန်ခံသူတို့တွင်အချို့သောဥစ္စေတဒိဋ္ဌိအယူရှိသော ပုဂ္ဂိုလ်တို့သည်ခန္ဓာအကျွင်းမရှိ ချုပ်ငိမ့်ပြတ်ဆဲခြင်းကိုအမြတ်ဆုံးဟူ၍ပြောဆိုကြပါကုန်၏ကောင်းပြီအဲ့ဒါဖြေပဲเนาะအဲ့တော့ခုနကဦးဇင်းဒီမဆီစရောကြီးရဲ့သူ့ရဲ့ဆုံးဖြတ်ချက်နဲ့ပေါ့နော်သူ့ရဲ့ဟောအကြိုက်အတိုင်းဦးဇင်းကဘာကြောင့်မလို့ခုနကလက်သက်ကွင်းလင်းမှာလည်းထည့်ပါတယ်နံပါတ်5ကိုစောစောလေးတုန်းကနံပါတ်5ဒီမာစီဆရာတော်ကြီးရဲ့အလိုအရထည့်ထားတာပါလို့ဆိုတာက နောင်တကယ်လို့ဆရာတော်တပါးပါးကနေဟောလို့ပြောလို့ရှိရင်သူတို့ကကြမ်းရှိတဲ့ဟောရင်အဲ့ဒါဟောမှာမဟုတ်ဘူးအဲ့ဒါကြောင့်ပြောခြင်းလို့ကြမ်းရှိတဲ့ဟောလို့ရှိရင်အခုနကခွက်လက်နေရအောင်ပြောလိုက်မယ်နော်မှားတယ်လို့တော့တောင်းမပြောနဲ့အရှိကိုအရှိတိုင်းသူပြောသွားတာပဲအဲ့ဒါအဲ့ဒါလည်းတစ်ခါတလေကြာရှိတတ်သေးတယ်ဒါကြောင့်စာပေလေ့လာတဲ့ခါဒီမှာနော်ကျင့်စဉ်မပိုင်တချို့မပြည့်စုံဘူးဆိုတော့အဲ့ဒါပြောတာဒါတော့ဒီမှာအခုဘာဖြစ်လို့လဲဆိုတဲ့အခါကျတော့နောက် မာစီဆရာတော်ကြီးပြောတာဘာကြောင့်တဘာဝကြတယ်လဲဆိုမာစီဆရာတော်ကြီးကရှင်းနေတော့လေသူကလှမ်းထောက်လာဘယ်တော့မှသူကအရင်မပြောအာဂမယုတ်တိဆိုတာရှိတယ်ဥစဉ်တို့တစ်တည်ပြနေရတော့ proof လောက်ရတယ်နော်ဘာပဲပြောပြောကိုကကန့်ကွက်သည်ဖြစ်စေထောက်ခံသည်ဖြစ်စေဒါ proof လုပ်နေရတယ်နော် reason ပေးရတယ်ပေါ့ဗျာဒီမှာဆိုတာ reason တောင်းတာပေါ့ why လို့မေးလိုက်တာပဲဒါတော့မာစီဆရာကြီးကတ်ပြီးတော့ပြောတာဟောဒီမှာနံပါတ်15မှာကြည့်တယ်အဲ့လိုပြောတာ နံပါတ်15မှာဦးဇင်းတို့အတ္တဝတ္တကနောက်အတ္တဝတ္တကနုဝဒန္တိဟေကေဆိုအတ္တဝတ္တဆိုတာပြန်ညွန့်တာရဖာပြန်လုပ်တာအဲ့ဒီရဖာပြန်လုပ်တဲ့အတ္တဝတ္တဆိုတာကအဲ့ဒီအရူပဇံလို့ပြောနေတာအဲ့ဒီအရူပဇံလို့လက်ညှိုးထိုးပြီးတော့ပြန်ပြီးတော့နောက်ကိုညွန့်တာဒါတော့တကယ်လို့ဒါရူပနဲ့အရူပဇံကြားမှာဆိုရင်အဲ့ဒါညွန့်လို့မရဘူးအဲ့ဒီလိုသူကပြောတာကောမှအဲ့ဒီအရူပဘုံဒီပင်လင်တို့ရဲ့ထာဝရဘုံလို့ပြန်ပြီးတော့ refer လုပ်တာဖြစ်တဲ့အတွက်ပြန်ညွှန်နေတာဖြစ်တဲ့အတွက်ကြောင့်မလို့ तू က ဒီရှေ့တုန်းကစောစောလေးတုန်းကပြောတဲ့နေရာဒီအဖွင့်မှားတာရေးတဲ့သူတွေမှားတာဖြစ်နိုင်တယ်ဆိုပြီးတော့ကောက်ချက်ချတာအဲ့ဒါကြောင့်ပြောတာနော်ဒါကြောင့်ဦးစင်းကဒါဆရာတော်ကြီးရဲ့အယူဝါဒကပို့ပြီးတော့ယုတ်တိရှိတယ်ဆိုပြီးဦးစင်းကအဲ့ဒီမှာထည့်ပေးလိုက်ပါတယ်ဒါကြောင့်ခင်ကောင်းပြီဦးစင်းတို့အဲ့ဒါကိုအခုသွားကြရတော့မယ်နော်မေးတဲ့မေးခွန်းကဘာလဲဆိုရင်ပြောခဲ့တာတော့တပည့်တော်မေးခဲ့သမျှလည်းရှင်မြဖြေခဲ့ပါပြီတဲ့နောက်ထပ်မေးစရာလေးရှိလို့ဖြေပါအောင်ဘုရားတောင်းပန်ပါတယ်ပေါ့လေဒါတော့ပြောချင်တာက လောက်ကမှပညာရှိဆိုပြီးတော့ပြောတဲ့ပုံကိုယ်တွေဟာမိမိကိုယ်ကိုအခုနပြောတဲ့အခြားတင်ညာများမရှိအရုပတင်ညာသာရှိတယ်ဆိုတော့အဲ့ဒီနေရာလေးကိုရောက်သွားပြီနော်အရုပတင်ညာသာရှိတယ်ဆိုတော့အရုပဘုံကိုရောက်နေပြီလို့ပြောတာခိုင်းဒါကြောင့်မလို့စောစောလေးတုန်းကပြောတဲ့နေရာကဟောဘိတိပိဂျားခွက်လိုက်ကြည့်တော့မဖြစ်တော့ဘူးအရုပဥပ္ပဇာဇာနာမဟုတ်တော့ဘူးဘာဖြစ်လို့လဲဆိုတော့နောက်ကာထာမှာပြောထားတဲ့သူ့ရဲ့ပြန်ပြီးတော့ညှို့ဆိုချက်ကအရုပဇာန်တဲ့ကိုရောက်နေပြီရောက်တာမှအခုနပြောတဲ့တင်ညာတောင်တော်တော်နုနုညံ့ညံ့ကလေးပဲကြံတော့တယ်ဆိုတော့တော်တော်မြင့်နေပြီဒါအရုပဇာန်တဲ့ကိုရောက်ပြီးသားဖြစ်မယ် ဆိုပြီးတော့ဦးစင်းကလည်းထောက်ဆပြီးတော့ဆရာတော်ကြီးကယုတ်တိပူရှိတယ်ဆိုတော့ပြန်အဲ့ဒါကြောင့်ထည့်ပေးလိုက်တာဒါကြောင့်အဲ့ဒီလိုပြောတဲ့အခါမှာအဲ့ဒီအရုပဇံကိုရောက်တဲ့ပုဂ္ဂိုလ်သည်သူတို့အတွက်တန်တရားကထွက်လန်းလာလို့မေးတာတန်တရားထွက်လန်းလာတတ္တရအယူရှိတဲ့ပုဂ္ဂိုလ်တွေကဒီလောက်အသက်ရှင်မှာတော့ဒါထာဝရတီးပြီဆိုပြီးတော့ဦးဇင်းတို့ခုနပြောခဲ့တယ်မဟုတ်လားထာဝရကောင်းကင်ဘုံဆိုတာဒါပဲဆိုပြီးတော့တတ္တရဒိဋ္ဌိရှိတဲ့လူတွေအဲ့ဒီ အရူပနေဝတ္တညာနာတညာရဏဘုံရောက်တဲ့ပုဂ္ဂိုလ်ကိုသူတို့ကိုသူတို့ဟုတ်တယ်ဒုဘုံကထာဝရတည်တဲ့ဘုံလို့ထာဝရကောင်းကင်ဘုံညွှန်ပြတာသူတို့ခံစားတဲ့ဇန်တိလည်းပဲထာဝရချမ်းသာတကအချမ်းသာဆုံးဘယ်တော့မှမပြစ်တဲ့ဘုံဆိုတဲ့အနေနဲ့တတ္တရသမားတွေကပြောတယ်တဲ့။ဥစ္စေရသမားတွေကြတော့လည်းပဲသိပြီးတော့ဘယ်ရောက်သွားမှမသိတော့အဲ့ဒီတပုံဒီနောက်ဆုံးရဲ့ထွက်ရလန်းဂိတ်ဆုံးလို့ဆိုလို့တယ်။အဲ့ဒါကို तू ကဖြေတာနော်။ဆိုတော့ကောင်းပြီ အဲ့တော့ဒီနေရာမှာအဲ့ဒီဇံကိုဝန်စားပြီးတော့အဲ့ဒီဘုံကို ရောက်တဲ့ပုဂ္ဂိုလ်ကမိမိရဲ့နေရတဲ့တစ်တန်းရော ရောက်ရှိနေတဲ့ဘဝရရှိနေတဲ့ဇံတွေကအမတန်ကောင်းအမတန်တော့တက်တန်းရှိနှုညံ့လွန်းလို့ရှိယုတ်နန္တရားသည်ယုတ်မရှိတော့ဘူးနန္တရားရှိတယ်တောင်းမှတော်တော်လေးကိုမှဒါချိန်လို့လွတ်ယုံလေးပဲကြံတော့တဲ့အဆင့်ပဲရှိတော့တယ်ဒါကြောင့်တို့မှာ ဒုက္ခဆိုတာလည်းတော်တော်ကြီးနဲ့လို့သင်္ခါရဒုက္ခပဲရှိတော့တယ်သင်္ခါရဆိုတာစိတ်ရှိလို့တာဖြစ်ပြလို့လို့ပြောလို့ရတာတို့မဆိုသင်္ခါရဒုက္ခတောင်မရှိတော့ဘူးနိဗ္ဗာန်ကိုကန့်နေပြီလို့ပြောချင်တာဒါကြောင့်တို့ကိုယ်တို့ကအဆုံးစုံထိကျင့်စဉ်မရောက်တဲ့အတွက်မပေါက်တဲ့အတွက်တို့ကမြင်တဲ့လောက်နဲ့နိဗ္ဗာန်လို့ပြောတာတော့ပေါက်ပြီနော်ဒါကြောင့်တို့ကထာဝရတည်အသက်ကရှိတာ哦မာကပေါင်း7000ရှိတာအဲ့လောက်ရှိတော့တို့ကိုယ်တို့ဒါသေတာလည်းမမြင်ရဘူးလေအသက်တွေရှင်နေတော့အတုပါခါရှာရှာပဲ ကိုကျော်သူလူပြည်မင်းကြောင့်တော့မဟုတ်ဆိုရင် तू နတ်ဗြဟ္မပြည်ကြောင့် तू အတုပတောင်ချစရာမရှိဘူးအဲ့ဒါလောက်အသိရှိတာဒါကြောင့်သူတို့မှာကမသေးတော့ဘူးရဲ့လို့အစွဲဖြစ်တော့တတ္တတဒိဋ္ဌိမဖြစ်ပေဘူးလားအဲ့ဒီမှာဖြစ်တာအဲ့ဒါအသိရှိလို့ဖြစ်တာဥစ္စရာဒိဋ္ဌိသမားကြတော့လည်းပဲကောင်းပြီသူတို့ကဘဝပြတ်တယ်ဆိုတဲ့ခါကျတော့သူတို့ရဲ့ပြတ်ဆက်ပုံကလည်းပဲဒါကောင်းပြီအမျိုးမျိုးရှိတယ်ပေါ့ဗျာနော်အောင်တော့ကြမှာပြောပါတော့မယ်ဒါတော့ဒီ ဒီဘုံကိုရောက်ပဲဆိုလို့ရှိရင်နောက်ဆုံးအုပ်စိရသမားတို့ရဲ့ထွက်ရဂိတ်ဆုံးဒီဘုံကိုပြောတာသူကအဲ့ဒါလိုပြောချင်တာတော့တတ္တတသမားကလည်းဒီဘုံမှာနောက်ဆုံးအပြီးအပိုင်လုံးဝဒုက္ခမရှိတဲ့ pure land ဖြစ်သွားပြီပေါ့ဗျာဒီနေ့တို့ခေါ်နေတာ pure land ဆိုတာကြားဘူးတော့မဟုတ်လားဂျပန်မှာထင်တယ်တခါကြားဘူးလား pure land ဆိုတာအဲ့ဒီကိုရောက်ပြီဆိုလို့ရှိရင်တို့ရဲ့ဟိုထာဝရကောင်းကင်မှာချမ်းသာတဲ့ဘုံကြီးလေဒုက္ခမရှိတော့ဘူးလေတို့ရဲ့ paradise ပေါ့ဒါကိုပြောတာအဲ့ဒီဘုံကိုတို့ ညွှန်းဆိုကြတာပဲဒါတော့အဲ့ဒီလိုညွှန်းဆိုတာဒါအတ္တတသမားတွေသို့သောအဲ့ဒီကနေပြီးတော့ဒါကနောက်ဆုံးခံစားပြီးရင်ပြီးပြီဘဝဆုံးပြီ that's it သူတို့အဆုံးသတ်ချင်တာနေထာလို့ခေါ်တယ်ပါဠိလိုနော်အောက်မှာရှိလိမ့်မယ်နေထာဆိုတာနောက်တစ်လုံးနေထာဆိုတာကဘဝတွေမှာဖြစ်ဖြစ်လာတာဟာဖြစ်တာကဖြစ်လိုက်ပြစ်လိုက်ကနေနောက်ဆုံးဒီဘုံကိုရောက်ပြီးရင်တော့လုံးဝချုပ်ပြောက်အဲ့ဒါအုပ်စေတာသမားပြီးပြီဒါပဲသူတို့ကအဲ့ဒီမှာဂိတ်ဆုံးညတာ ဆိုတော့အဲ့ဒီလိုမျိုးဒါကြောင့်ပြက်စဲဥစ္စေရသမားကလည်းပဲဒီနေဝတညာနာတညာရဲ့နာဘုံကိုရောက်ပြီးတော့ပြောချင်တာကတော့ဂိုင်းမဲ့ချမ်းသာသမျှလောကမှာ30တဘုံနဲ့မှာသူ့လောက်ချမ်းသာတာတော့မရှိတော့ဘူးမင်းတမစ်တမျိုးကြီးမာကပေါင်း7000လေးတောင်ချမ်းသာပြီးတော့ဆိုပြီးတော့အချမ်းသာဆုံးပြလိုက်တယ်ပြီးရင်တော့ပြီးတော့ဘဝဒါပဲနောက်ထပ်ချမ်းသာတာရှာလို့ရသေးလားမရှိတော့ပြီးပြီ30တဘုံမှာသူ့လောက် तू ကအချမ်းသာဆုံး ဆိုတော့မင်းတော်ရောပေါ့တဲ့မင်းဒီလောက်ခံစားရင်ဘဝပြီးတော့ဆိုတော့ဒါရက်လိုက်တာလေအဲ့ဒါနေထကုံပြီလို့ပြောတာရက်တော့ဒါတော့သူတို့ကအဲ့ဒါလိုနင်းနေတတ္တတာနဲ့ဥစေတာအဲ့ဒီမှာသွားဖြစ်တာနော်ဒါတော့ကောင်းပြီဒီဥစေတာသမားကလည်းဒီမှာနောက်ဆုံးဘဝရဲ့အောက်တင်မှာဆိုတော့မပြီးသေးဘူးနော်ဥစေတာသမားကလည်းအမျိုးမျိုးရှိတယ်လူဘဝနဲ့သေးပြီးပြက်ဟာမဟုတ်သေးဘူးနော်နတ်ပြည်တက်ပြီးမှပြက်နတ်ပြည်မှာလည်းပဲအစင်းစင်းတက်အောင် ဟာတခါနတ်ပြည်နဲ့မပြတ်ဘူးဗြဟ္မပြည်ကိုရောက်ပြီးမှပြတ်ဗြဟ္မပြည်မှာလည်းပဲရူပပြည်မှာ16ပုံရှိတယ်မို့လားလို့ရူပပြည်မှာ16အာမဟုတ်သေးဘူးအရူပ4ပုံကြံသေးတယ်တပုံပြီးတပုံတက်အောင်အေးနောက်ဆုံးမဲ့တကယ်လို့နေဝတင်ညာနာတင်ညာရဏဗုဒ္ဓရောက်ပြီးဟေ့ဆိုရင်တော့အဲ့ဒါပြီးရင်တော့ချမ်းသာဆိုတာဒါပဲကွာကုန်ပြီတဲ့မရှိဘူးတဲ့မင်းတန်တရားလက်တဆုပ်လိုက်တာဒါပဲအဲ့ဒါနှိဋ္ဌာအော်ဒါဆိုရင်တော့ပြီးပြီပေါ့ပြီးပြီဒါဥစ္စေရသမားနော်တတ္တရသမားတော့အဲ့ဒါမင်း နောက်ဆုံးအစီအတုံးကြီးပဲဦးဇင်းတို့ဘာခေါ်မလဲဟောဦးဇင်းတို့ဒီဓာတ်သက်ထုတွေမှာနောက်ဆုံးရွှေရောက်ရင်ဆုံးပြီမို့လားရွှေရောက်ရင်ကုန်ပြီဟုတ်တယ်မလားရွှေပြီးရင်ရွှေကျွေးနောက်ထပ်ဓာတ်မပြောင်းတော့ဘူးရွှေဒီဓာတ်သက်ထုရဲ့နောက်ဆုံးပဲရွှေကိုကျွေးရင်ရွှေပဲဖြစ်တယ်ဦးဇင်းတို့ရှင်ဥက္ကဋ္ဌအဲ့ဒါပြောတာမို့လားလို့ရွှေကိုကျွေးရင်ရွှေပဲဖြစ်တယ်လူသေးရင်လူပြန်ဖြစ်တယ်ဆိုတော့ तू အဲ့ဒါနဲ့ရွှေနဲ့ဥပမာပေးတာလူကနောက်ဆုံးတတ္တဝါတွေထဲမှာအမြင့်ဆုံးနဲ့လူကဖျားဖြစ်တာ ဒါတော့လူသေးရင်လူပဲဖြစ်တော့မှာပေါ့တဲ့ရွှေကိုကြိုကြည့်ပါလားတဲ့ရွှေကနောက်ထပ်ပြောင်းသလားတဲ့မပြောင်းဘူးတဲ့အဲ့ဒီလိုမျိုးဒါတော့အဲ့ဒီကနေပြီးတော့မှ तू ကဟိုဒိဋ္ဌိပြောင်းသွားတာပေါ့ဗျာနော် तू ကနောက်ဆုံးအဆင့်ပေါ့ဒီမှာကုန်ပြီလို့ပြောတာဒါပေါ်တော့ဒီဒီဥစဉ်တို့ပြတ်တဲ့နေရာမှာဥစေတာပြတ်တာနဲ့ရန္တာဖြစ်လို့ပြတ်တာနှမျိုးရှိတယ်ဥစေတာပြတ်တာကအတ္တရှိတယ်ဒီအတ္တကလေး မသေးသေးခင် तू ကအချမ်းသာတကအချမ်းသာဂိတ်ဆုံးကိုခံစားပြီးပြီဘယ်သူခံစားလဲအတ္တဒါလေးတော့မှတ်ထားနော်အဲ့ဒီအတ္တကဒီမှာနောက်ဆုံးအဆင့်ရောက်လို့နောက်ထပ်ခံစားစရာကုံလို့အတ္တကရက်တာခံစားတော့လဲအတ္တရက်တော့လဲအတ္တဒါကအတ္တဥစ္စေတာပြက်ရန်တာပြက်ကြတော့ရှေ့မှာက तू ဘာရှိတယ်လဲဆိုလို့ရှိရင်ဝိဇ္ဇုဘဝတန်တရားလဲတာဒီအကြောင်းဖြစ်တဲ့ကံကိလေသာရှိလို့လဲတာဘာဘာနဲ့ဘာရှိလို့ အဲကိလေသာရှိလို့ကံလှုပ်တယ်ကံလှုပ်လို့ဝိပ္ပခန္ဓာဖြစ်တယ်ဟုတ်တယ်မဟုတ်လားလို့ဒီလောက်တော့ကြေရော့ပေါ့ဗျာပရိစ္ဆသမုပ္ပါဒ်လှည့်ချတာပဲနော်ကိလေသာအကြောင်းရှိလို့ကံလှုပ်တယ်ကံလှုပ်ထားလို့ဝိပ္ပခန္ဓာဘဝတည်းတည်းအကျိုးပေးတယ်ဆိုတော့ကံကိလေသာအကြောင်းဝိပ္ပခန္ဓာသည်အကျိုးအကြောင်းအကျိုးဒါပဲရှိတယ်ဒါတော့ဘဝမပြတ်ခင်ဘု து ကြောင့်လဲကံကိလေသာကြောင့်လဲနော်ဘာတွေရဘဝတည်းခန္ဓာရ ဒါတော့ဘဝသစ္ခာနာဘသူဖန်တီးကံနဲ့ကိလေသာဖန်တီးဟုတ်တော့မဟုတ်လားအကြောင်းကံကိလေသာလဲချုပ်အကျိုးလဲချုပ်ချုပ်လိုက်တော့လေကိုးနာရီကထိုးနေပြီခင်ဗျားတို့မချုပ်ရင်ပဲဒါတော့ဆက်မလဲတော့နဲ့ဟုတ်လားကျုပ်လည်းမောပြီကိုးနာရီထိုးရင်တော့ရက်ချုပ်မှဖြစ်တော့မှကျုပ်လားဆိုတော့အကြောင်းကံကိလေသာကြောင့်အကျိုးဘဝခန္ဓာဖြစ်ဒါမှတ်တာနော်ဆိုတော့အကြောင်းချုပ်လို့အကျိုးချုပ်အတ္တပိုင်းလား ဝကိုတွန်းပေးနေတာဒီနောက်ကနေပြီးတော့မှ push လုပ်ပေးနေတာကကံကိလေသာမှတ်ထားဒီကံကိလေသာအရှိန်ကောင်းသေး၍ဘဝခန္ဓာရှိကိုပြင်းမြီရှိကိုတွန်းပေးနေတဲ့တွန်းအားကံကိလေသာချုပ်ရင်နောက်ထပ်လဲစရာပြေးစရာရှိသေးရလားဘဝမရှိဘူးကုန်ပြီလောက်စလုံးလေးလှည့်လိုက်တာအရှိန်ကုန်ရင်ရတယ်လို့ပဲနော်အဲသူတို့အဲ့ဒါအုပ်စိတာတိတိအဲ့လိုပြောတာဦးဇင်းတို့ဟိုတက်ကအဲ့လိုမဟုတ်ဘူးနော်အဲ့ဒါကြောင့်အကြောင်းခန္ဓာတွေသိပြီ အရတ္တမစ်ကိုရတဲ့အချိန်ခါမှာအရတ္တမစ်နဲ့ရှိသမျှဘဝကိုဖန်တီးပြတတ်တဲ့ခန္ဓာတွေသိပြီးနောက်ထပ်ကြံခဲ့တဲ့ဟောဒီဒီခန္ဓာကိုနောက်ဆုံးကြံတဲ့ခန္ဓာကိုကြီးပဲကြံတော့မယ်ဒါကြောင့်မလို့သူတို့ကကြုံသွားတာလေဒီဘဝဒီတခန္ဓာဒီဒါနောက်ဆုံးပဲဆိုပြီးတော့မှနော်အဲ့တော့ရန်တာတို့ပြတ်တယ်ဆိုတာကဥစ္စေရာပြတ်တာနဲ့မတူရန်တာတို့ပြတ်တယ်ဆိုတာကအကြောင်းကံကိလေသာပြတ်လို့အကျိုးဝိဘက်ခန္ဓာချုပ်နော်ရက်တယ်လို့သွားမပြောနဲ့နော်ချုပ်တယ်လို့ပြော ဘာတွေချုပ်တယ်လဲဆိုတော့ဘဝခန္ဓာချုပ်မရှိတော့ပြီးရောယုံ nant ချုပ်ပြီးဘာဖြစ်လို့ယုံ nant ဖြစ်တယ်လဲအကြောင်းကံကိလေသာကြောင့်ဖြစ်အကြောင်းကံကိလေသာကိုရင်အကျိုးလဲချုပ်အကြောင်းချုပ်ရင်အကျိုးချုပ်အဲ့ဒီနည်းနဲ့ရက်နော်ဟောဥစ္စေရသမားကတော့မဟုတ်ဘူးဘဝရှိတုန်းကအတ္တခန်းစားခန်းစားစရာကုန်လို့ဘုံမရှိတော့ဘူးဆိုတော့ဒီအတ္တလေးမရက်တော့ကွာမောရောပေါ့တော့မလို့ဒီလောက်ခန်းစားကျင်းရရောပေါ့ဒါအောင်ပြောတာဒါတော့ဥစ္စေရယတ္တာနဲ့ယန္တာပြတ္တာတူရဲ့လား မတူဘူးအဲ့ဒါလည်းမှတ်ထား။ကင်ကောင်းပြီနောက်ဆုံးတစ်ခုသွားလိုက်ကြစို့။နောက်ဆုံးကတော့ဏိကုံးပေါ့နော်။ကင်ဒါကဧဒေသညတဝါဥပနေတိဓာတိညတဝါမုနိနေတယေသောဝိမန္တိညတဝါဝိမုဒ္ဒောနဝိဝါဒမေတိဘဝဘဝယနသမေတိဒီရောတိမြန်မာပြန်

ဒါကအဖြေတော့မဟုတ်ပါဘူးညီကုန်းချုပ်လိုက်တာပါပဲနော်ဘုရားတော်ကလဟဝိဝါဒဆိုတာညင်းကြခုံးကြရံဖြစ်ကြတာပြောတာမဟုတ်လားဒါတော့အဲ့ဒီဖြစ်ခြင်းရဲ့အကြောင်းတွေဟာတဲ့ဒီလိုဟာတွေဖြစ်ကြတာဘာကြောင့်မလဲဆိုပြီးတော့မှဒါတွေကိုဘယ်လိုနည်းနဲ့ငြိမ်းပါမလဲလို့သိကျင်တဲ့နတ်မြမာတွေရဲ့စိတ်ထဲမှာရှိတာကိုဖန်ဆင်းထားတဲ့နမိတဘုရားကဒီလိုသူတို့သိကျင်တာကိုသူကကိုစားမေးပေးတာမေးပေးတဲ့အတွက်ပဂတိဘုရားရှင်ကနေဒီ ဒေါသစရိုက်တွေအခြေခံကြောင့်ဒါတွေဖြစ်တယ်ဆိုပြီးတော့မှဒီဒေါသစရိုက်တွေပြေအောင်ပြအောင်ဘလို့နည်းနဲ့ရှုကြမှတ်ကြပွားကြမှာလဲဆိုတော့ဒါကိုဒီစရိုက်ပြောက်ဖို့အရေးဒီကလာဝုဟာရတုတ်တံကိုဟောတာဒါတော့ဏိကုံးကျုပ်ကအဲ့ဒါကိုပြန်ပြီးတော့ recap လုပ်တာပဲပြန်ပြီးတော့ပါခေါ်ဏိကုံးအုပ်ပေးတာနော်ဒါတော့စူးစမ်းဆင်ခြင်အမြင်မှန်အမှန်မြင်တတ်သောဉာဏ်ရှိတော်မူတဲ့ထိုဘုရားတိဟူသောယဟမြတ်သည်ဒီနေရာမှာတော့ပြောချင်တာကတော့ အဲဒီမုနိဆိုတဲ့စကားလုံးလေးကိုဖွင့်တာပါပဲเนาะပါဠိမှာညတ်တော်မုနိလို့ရှိတယ်မုနိဆိုတာမုနိဆိုတာဥစဉ်တို့ကျမ်းဂန်မှာစာတုံးကမုနိဆိုတာဘုရားကိုလည်းခေါ်တယ်လို့ယဟန္တာကိုလည်းခေါ်တယ်မဟုတ်လားလို့ခေါ်တဲ့ခါကျတော့ဒီနေရာမှာကတကယ်လို့တာမင်ညာပုဂ္ဂိုလ်တယောက်ကကျင့်လာတယ်ဆိုရင်ယဟန္တာဖြစ်ရင်ဂိတ်ဆုံးပြီဂိတ်ဆုံးတယ်ဆိုတော့ယဟန္တာကိုလည်းဆိုနိုင်တယ်သို့တော့မုနိတဲ့မှာမုနိတကမုနိကဘုရားကအမြတ်ဆုံးဖြစ်တယ်လို့ဘုရားကိုလည်းဆိုလို့တယ်ဒါတော့ဒီနေရာမှာ တိုက်ရိုက်နုနိဆိုတဲ့စကားလုံးတူလို့ဘုရားကိုကြီးပြယူမယ်ဆိုရင်တဲ့တချို့ကဘုရားဖြစ်မှဒီကျင့်စဉ်ကိုလွတ်တယ်ဆိုရင် तू ကနောက်ထပ်ညှိစရာလေးတစ်ခုရှိနေတယ်မာစီဆောတော်ဘုရားရဲ့ဉာဏ်ကအဲ့ဒီမှာတော်တော်အကင်းပါတာဥစဉ်ကျမ်းကိုပဲတပြည့်ရှင်ကြည့်တော့သိတယ်နော်ဘကုတ်ကဆောတော်ဘုရားကြီးက तू မုနိကိုဘုရားပဲဖွင့်တယ်ဒါပေမဲ့မာစီဆောတော်ဘုရားကြီးဘာသွားတွေ့လဲဆိုတော့ဥစဉ်တော့မာယာနမှာကရန်တာဖြစ်ုံနဲ့မရဘူးဘုရားဖြစ်မှရတာနော်ဒါကြောင့်မလို့သူက V အခဲဆိုတဲ့နေရာမှာ မဟာယာနဆိုတာမဟာကြီးတော့ယာနကယင်ကြီး big big vehicle လို့ခေါ်တယ်ဆိုတော့ယန္တာဆိုတာလှေလေးလိုပဲသေးသေးလေးပဲတဲ့ကိုယ်တနိုင်စာကိုယ်တအိမ်စာလေးပဲတင်ပြီးတော့သွားလို့ရတာဒါပေမဲ့တကယ်ကိုမှစောစောလေးတုန်းကဆမ်မရာစစ်စကိုဘေးအေရီယာတွေဝင်လာတဲ့ကုန်တင်သင်းပေါ်တရုတ်ကလာတဲ့သင်းပေါ်ကြီးလိုကြီးတရွာလုံးမဟုတ်ဘူးတမျိုးလုံးမှတင်လို့မရဘူးလားဆိုတော့အဲ့လိုဖျားဖြစ်ရင်အများကြီးကယ်လို့ရတယ်ဆိုပြီးတော့ဖျားဖြစ်မှပြီးမယ်လို့ယူဆထားတာယဟန္တာဖြစ်ရင်တာဝကနဲ့မရအောင်ဆိုတော့ တကယ်လို့မူနိဆိုတဲ့စကားလုံးကိုတဲ့ဖျားဖြစ်မှဓာရဒါတွေကလွတ်မယ်ဆိုတဲ့အဓိပ္ပာယ်ကိုရောက်မသွားဘူးလားရောက်သွားရင်တို့ဝါဒထောက်ခံတယ်လို့ဖြစ်သွားမှာရောက်မသွားဘူးလားလို့ဟွန်းဒါကြောင့်စကောလာတွေတိတ်တိထားရတယ်စကားလုံးလေးတစ်လုံးရဲ့အတေနဲ့အမားအယွန်းထောက်ပြစရာဆိုတာဒါကြောင့်ဦးစင်းကစာအုပ်ဖတ်ရင်းဖတ်ရင်းနဲ့ဆိုတော့ယောကြည်ညိုလိုက်တာလို့ဒါမင်းညလူတွေမမြင်ဘူးဘယ်မြင်မှာလို့ဦးစင်းတုံတောင်စာနဲ့ဆိုမူနိဖျားပဲပြန်ပြလိုက်မှာပေါ့ဒါမှမဟုတ် what by what translation တိတ်ပြီးတော့မှတစ်ခါတည်းလေအန်တယ်ကြီးတယ် နော်ဆရာဦးဒီလည်းနဲ့ခဏခဏထောက်ပြတယ်သူတို့ scholar တွေဆိုတော့အင်္ဂလန်က Rice Davis တို့ Mrs. Rice Davis တို့ဒီမန်တင်တွေကကြီးတွေဝိဇန်တို့ Bali Dictionary ပြည်တယ်နေရေးခဲ့ရတယ်အများကြီးမှားတာတွေသူထောက်ပြတာရှိတယ်ဒါကြောင့်ကျမ်းဂန်ဟာကျင့်စဉ်မပိုင်မပြည့်စုံဘူးဆိုတာတွေကလေးနှစ်တဲ့ကျန်နေဖတ်လေ scholar တွေရဲ့အဆုံးဖြတ်တွေသိပြီးတော့စကားပြောလေနော်ဒါတော့ဦးဇင်းတို့ဘာသာရေးမှာတော့ကျင့်စဉ်ပေါ့ဗျာဒီနေရာမှာရဟန္တာနေလဲဆိုင်နဲ့ဘုရားနေလဲဆိုင်လို့ဦးဇင်းကနှစ်ခုလုံးကိုအတိတ်ပဲပြောထားတာနော်ထိုဘုရားတည်ဟူသောရဟန်းမြတ်သည်ရဟန်းနဲ့မှာအမြတ်ဆုံးကယဟန် ဒါပေမဲ့ယဟန္တာနဲ့လိုက်ဆိုင်လို့ထိုယဟန္တာသည်လို့ဦးဇင်းကအတိပ္ပယ်ဝါနှစ်ဝါဆိုတာအတိပ္ပယ်နှမျိုးလုံးရတယ်လို့ဆိုလိုတယ်ဘုရားဖြစ်မှာမဟုတ်ဘူးယဟန္တာဖြစ်လဲလွတ်ပြီလို့ဆိုလိုတယ် option ပေါ့ဗျာနော်တို့ချိုဘုရားဖြစ်မှာလွတ်မယ်ဆိုရင်ဦးဇင်းတို့အကုန်လုံးကဘုရားဖြစ်အောင်ကြင့်ရမလို့ဖြစ်နေတာဒါကြောင့်ယဟန္တာဖြစ်ခွင့်ယဟန္တာဖြစ်ဦးနဲ့မလွတ်သေးဘူးဒီဒုက္ခတွေကဒါကိုအတိပ္ပယ်ရောက်သွားမှာဆိုလို့နှစ်ခုလုံးပြထားတယ်ကောင်းပြီဒီသန္တနာဒိဋ္ဌိဥစ္စရာဒိဋ္ဌိဆိုတဲ့အယူတွေမှာထိုပုဂ္ဂိုလ်တွေယူထားတဲ့ယန္တာဖြစ်ပြီးပေါ့လွတ်သွားပြီနော်ယန္တာဖြစ်လိုက်ကြဆိုဒီနေ့ ရဟန္တာဖြစ်ပြီရဟန္တာဖြစ်တဲ့အတွက်ကြောင့်သူတို့ဒီရဟန္တာမဖြစ်ခင်တုန်းကဒီဘဝတွေကိုကျင်လည်အောင်လို့အမှားအောင်လို့အမောင်နဲ့ရောက်အောင်လို့ပို့ပေးနေတဲ့အဓိကဒေသကြီးတွေတသတ္တတို့ဥက္စေတာတို့ဆိုတာရှိတာပဲဒီဒါတွေကြောင့်ဥစဉ်တို့လဲတာဥစဉ်တို့ဒီဒေတိ62ပါးထဲမှာတတ္တက55ပါးရှိပြီဥက္စေတာက9ပါးရှိတယ်ဟုတ်တော့မလားဆိုတော့55ပါးနဲ့9ပါးနဲ့ပေါင်း62ပါးအဲ့ဒီ62ပါးအဲ့တော့ဘယ်အုပ်စုမှာဝင်မလဲကိုယ့်ဘာသာကိုကြည့်ဦးဇင်းတို့ဗုဒ္ဓဘာသာများဆိုရင်တသနာမှာဝင်တယ်တခါတလေလည်းအုပ်စေတာဝင်ကောင်းဝင်လိမ့်မယ် များသောအားဖြင့်ဘုရားဘာသာတတ္တဝင်တယ်ဘဝရှိတယ်လို့ယုံထားတာဖြစ်တဲ့အတွက်ဒါကြောင့်အဲ့ဒီမှာကက်ကက်ပြီးတော့ဟိုကက်လိုက်ဒီကက်လိုက်နေအဲ့ဒီမှာသွားနေတဲ့ရရန်တယ်လည်းဖြစ်ရောအဲ့ဒီတွေအကုန်လုံးဖြတ်ချပလိုက်တယ်ပြောတာပြီးပြီရတ္တမဉ္ဇဉ်နဲ့ဖြတ်ပလိုက်တာဖြစ်တဲ့အတွက်ကြောင့်မလို့တဲ့အဲ့ဒီတတ္တဒိဋ္ဌိဆိုတာလည်းဥစ္စရာနှစ်ပါးလုံးမရှိတော့ဘူးထိုအယူတွေလွဲမှားစရာယုံ nant ခန္ဓာအပေါ်မှာလည်းအမြင်ရှင်းပြီဒါကိုပြောချင်တာနော်စွဲတဲ့ဒိဋ္ဌိနော်ပြီးတော့စွဲစရာယုံ nant ဒါတွေလည်းမရှိတော့ဘူး သူကအကုန်လုံးတေးသေးချာချာမြင်ပြီလို့ဆိုလိုတယ်ဒါကြောင့်မလို့သူကဘာလဲဆိုရင်တသရဒိဋ္ဌိဥစ္စရာဒိဋ္ဌိအယူရှိသောပုဂ္ဂိုလ်တို့ကိုတဲ့ဤသူတို့ဒီတသရဒိဋ္ဌိဥစ္စရာဒိဋ္ဌိတို့ကိုမိဂုံဤသူတို့ရဲ့အယူတွေကဘာယူနေသလဲသူတို့ပြောတဲ့အယူတွေကအဲ့ဒါတွေပါကွာလို့တေးသေးချာချာသိသွားပြီကိုကကြော်ခိုက်လို့ဟုတ်တယ်မဟုတ်လားနော်ဆယ်ရအောင်မိသားလူကဒီကောင်တွေပြောဒီကောင်တွေဆယ်ရအောင်မိသားမအောင်သေးဘူးမသိဘူးလားကိုသိတယ်လေကိုကဆယ်ရအောင်မိသားဘွဲရပြီသားအဲ့ဒီလိုပေါ့ရဟနာဖြစ်ပြီးတဲ့အတွက်သူတို့ပြောတဲ့အယူတွေကဘာတွေညှိနေတယ်ဆိုတာသိတယ် ပြီးတော့မှထိုးမိယာဒိဋ္ဌိနဲ့သူတို့ဆွဲမိယာယုံနံတို့ကို၎င်းသူတို့ဖြစ်နေတဲ့အယူသည်ဘယ်ကိုကပ်ပြီးတော့ဖြစ်နေတာလဲဘယ်အရာတွေမှာမှားနေတာလဲဆိုတော့သူတို့ကပ်ပြီးတော့မှားနေတဲ့အရာတွေယုံနံခန္ဓာတွေကိုလည်းသိတယ်တဲ့ဒိဋ္ဌိကိုလည်းသိတယ်ဒိဋ္ဌိတွေသွားကပ်နေတဲ့ယုံနံကိုလည်းသိတယ်ပြီးတော့မှတေဘုံမကသင်္ခါရတို့ကောင်းပြီသူတို့ကဒါကိုယုံတတ္တဝပုဂ္ဂိုလ်အဖြစ်နဲ့မြင်နေတဲ့အချိန်ကမှယန္တာဖြစ်တဲ့ခါကျတော့ပုဂ္ဂိုလ်တတ္တဝကြံသေးရဲ့လားမကြံတော့ဘူးယုံနာမဲမြင်တယ်ယုံနာကလည်းပဲအနေစာ ဒုက္ခအနတ္တသင်္ခါရတွေသဘောတွေကြီးပဲဒီဖြစ်လဲကောင်းကောင်းသိသွားပြီเนาะလုံးဝမြင်မှမရှိပြီးတော့မှစัญจမေကိလေသာတဲ့စัญจမေကိလေသာဆိုတာကညံနဲ့ကိလေသာကစัญจမေမဟုတ်လားเนาะကိလေသာရှိမှညံကိလေသာရှိရင်ညံမရှိဘူးညံရှိရင်ကိလေသာမရှိဘူးအဲ့တော့ညံနဲ့ကိလေသာတင်းဒီဝိဇ္ဇာနဲ့အဝိဇ္ဇာဒီစัญจမေဖြစ်မနေဘူးလားဒါကြောင့်စัญจမေအဝိဇ္ဇာအုပ်စုနဲ့ဟိုဘက်ကကောင်းတဲ့ဘက်ကဝိဇ္ဇာအုပ်စုဒါတော့ အဝိဇ္ဇာနဲ့အဝိဇ္ဇာအဲ့ဒီလိုမှာဆန့်ကျင်မဖြစ်နေဒါကြောင့်ဆန့်ကျင်မဖြစ်တဲ့အဝိဇ္ဇာစတဲ့ကိလေသာအုပ်စုကလည်းကဲမိပြီးတော့ပြောရမယ်ဆိုတတ်လိုက်ပြီလို့ပြောတာမရှိတော့ဘူးဒါတော့ဒဇုံတယောက်တော့သူနဲ့ညင်းတာမမှုကဲကောင်းပြီညင်းတာဘာကြောင့်ညင်းကိလေသာရှိလို့ညင်းတာပေါ့ဗျာစောစောပြောတယ်မှာဟုတ်လားညင်းတာဘာကြောင့်ညင်းလဲကိလေသာရှိလို့ညင်းတာတဲ့တဲ့ပြောကြပါစို့ဦးဇင်းတို့အမြင်မပြတ်သေးလို့ညင်းတာဟုတ်တယ်မဟုတ်လားတည်တည်ချာချာတိတယ်လို့မညင်းဘူး ဒါတော့ညင်းနေဆိုတာ तू ကလည်းအနိုင်လိုချင်တယ်ကိုကလည်းအနိုင်လိုချင်တယ်အနိုင်နာလိုချင်တယ်တကယ်သူတို့သိတော့ပိုင်ပိုင်မသိဘူးတကယ်သိတယ်လို့ကမညင်းဘူးအနည်းဆုံးသောတာပန်ဖြစ်မညင်းတော့ဘူးသောတာပန်ဖြစ်ယုံနာကွဲယူမဟုတ်လားလို့ဒါတော့ယုံနာမှာမကွဲသေးရင်တော့ကဲလက်ဖက်တုပ်ကလေးများများအုပ်ပြီးတော့ညင်းကြပြီတော့ဟုတ်တော့မလားလို့သူတို့လက်ကိုတလက်တုပ်ပြီးတော့လေဥပုံညာပြောတဲ့ဟာကြားဘူးတယ်မဟုတ်လားလို့သောမနတသားကိုလက်ဖက်တုပ်စီကလေးနဲ့များများတုပ်ဆိုတာလေ တောတွေမှာတော့အလူတန်းရှိရင်လက်ဖက်တုပ်အာထဲလို့မပြီးနိုင်ဘူးပြီးတော့ဟိုကတခါတည်းရှေ့မှာအာပေါင်အရင်တန်တန်နဲ့တခါတည်းပေါင်မှာထိုးထားတဲ့မှင်ကြောင်တွေပို့အောင်ပစိုးအရင်တိုင်မိတဲ့မှာသူပဲသိတယ်သူပဲတတ်တယ်ဆိုနင်းညင်းတာပြီးတော့လှုပ်တော့ဂောဘကအလုပ်အုတ်တာကလက်ဖက်တုပ်ညင်းတာကသောမနတသာကုတ်တန်ပြီးတော့တန်တရားမှာတက်ငုတ်မကြွဘူးဘယ်ကြင့်မလဲ तू သိတာပဲညင်းနေတာကြင့်မမဟုတ်တာ哦ဒါကြောင့်တကယ်သိရဲ့မညင်းဘူးဒါတော့ ပြောတဲ့ပုံကိုယ်တွေကဘာကြောင့်ပြောတယ်လဲဆိုတော့ဩသူတို့အဲ့ဒီလိုညင်းတာတွေမတိတာတွေတူတာတွေပျောက်ပါစေဆိုတဲ့တကယ်ကရုဏာနဲ့မေတ္တာနဲ့စေရနာနဲ့ရှင်းပြပြောပြပေးတဲ့အနေနဲ့ဟောတာနော်ဒါကြောင့်သူတို့လိုသိတဲ့ပုံကိုယ်တွေကြတော့ညင်းတယ်ဆိုတာမရှိတော့ဘူးရဟန္တာဖြစ်တဲ့အတွက်ဒေါသလည်းမရှိတော့ဘူးသူတို့ထင်မှယုံမှဖြစ်နေတဲ့အကြောင်းတွေနော်တွေ့တာ တတ်မဲ့တတ်တဲ့တဏှာကြောင့်ဖြစ်တဲ့ဒီကာမဂုဏ်တွေကာမဂုဏ်ပစ္စည်းတွေခန္ဓာတွေမှာဆွဲတဲ့တဏှာလည်းမရှိဘူး ဒါတွေကိုလိုချင်လို့နော်ညင်းကြခုံညစောင်းညမြောင်းညခုတ်ကြထက်ကြတဲ့ဟာတွေလည်းမရှိတဲ့ခါကျတော့ဒေါသလည်းမရှိတော့ဘူးဒေါသမရှိတော့ရဖြစ်ဖို့လိုသေးလားမလိုတော့ဘူးမလိုတော့ဘူးဒါတော့ကံကောင်းပြီဒေါသဖြစ်စေအကြောင်းတရားတွေမှာဒီဒေါသတွေဒါတွေအခြေပြုဖြစ်တယ်ဒါတော့ဒေါသအခြေပြုရဖြစ်တဲ့ကိလေသာတွေကိလေသာဆွဲရဖြစ်တဲ့ခန္ဓာတွေဒါတွေပေါ်မှာကောင်းကောင်းမွန်မွန်ကြီးနော်နားလည်သိရှိရဟနာဖြစ်သွားတဲ့အခါမှာညင်းခုန်ကြီးဆိုတာမရှိတော့ဘူး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 တရားထိုင်လဲရမှာမဟုတ်ပါဘူးဒီလူတွေအင်တာနက်ကြည့်ပြီးတော့မှဝန်တာပြီးလာကြမှာ super super exciting ဖြစ်နေတယ်ဆိုတော့ဥစဉ်သိတယ်လူတွေပြုံးစီပြုံးစီနေသူတို့နိုင်စေခြင်းတဲ့လူနိုင်သွားပြီဆိုတော့ဆိုတော့ exciting ဖြစ်မဲ့အတူတူတော့မထူးပါဘူးအမျှပဲဝင်လိုက်ကြပါ嗯嗯，对。 ဟုတ်တယ်ဒါဒီမှာနိဗ္ဗာန်ဝါဒသမားကြီးပြောပြောနေဒီကဲဆိုတဲ့ဘောမျိုးဟုတ်တယ်ဟုတ်တယ်ဒါပဲရတယ်ရတယ်သူတို့ကိုနဲ့ကကိုမအဲ့ဒီဘုံကြီးမတူဘူးဥစ္စေရသမလည်းလူဘဝနဲ့ပြတ်တာရှိတယ်နတ်ဘုံတက်ပြီးမှပြတ်ပေါ့ဗျာသူတို့ရဲ့ destination မတူဘူးဆိုတော့ဟိုတော့ရောက်ပြီးဟိုရောက်တော့မင်းပြတ်တယ်အဲအဲသူတို့မှရှိတယ်ဒါကြောင့်သူတို့ကရှိတယ်ရှိတယ်ရှိတယ်ဒါပေမဲ့သူတို့ကသွားနိုင်တဲ့ဇန်ကုသိုလ်ကြောင့်သွားကြတာကာမဂုဏ်ကြတော့ကာမောစရကုသိုလ်ပေါ့ဗျာဒီနေ့လုပ်နေတဲ့လောကကုသိုလ်ကာမောစရကုသိုလ်အဲ့ဒါကြောင့်ကာမတက်ဆက်တဲ့ဘုံမှာ ရောက်ကြရတယ်ဗြဟ္မဘုံကြတော့လည်းပဲအဲ့ဒီအစွဲလေးနဲ့ဇာအားထုတ်ရင်ရောက်တာ ው ဆိုတော့ तू ကဒိဋ္ဌိရှိပေမဲ့ဇံကတော့ရတယ်ဆိုတော့အဲ့ဒီဇံနဲ့တက်အဲ့ဒီဇံနဲ့ဆုံးရင်တို့ကျွတ်ပြီဆိုပြီးတော့သွားကြတာပဲမကျွတ်တော့လည်းအောက်ဖုတ်ကနေပြန်ရောက်တာပေါ့လေနော်အဲကောင်းပြီကောင်းပြီကဲမြဝေရစေနော်ဒီရမြတ်ဘုံမြတ်ကြောင့်ဧကြီးဘေမဲ့မြည်သည်ဆွေပြီထုတ်ချောင်း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 ကိုဆောင်နတ်ကအရင်စ၍ရှိသမျှလုံးစုံဘုံ31ဖြစ်ဖြစ်သမျှဝေနေရသူရကြပါစေဘိင္ကဝေသည်မြာထွေသာတုခေါ်စေသောအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓု အမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓုအမြအမြအမြယူတော်မူကြပါကုန်လောသာဓုသာဓုသာဓု